နေရာတတိပဌာနာတုတ်ကဓမ္မာနုပဒနာပိုင်းဓမ္မာနုပဒနာပိုင်းမှာလဲသစ္စာ၄ပါးအရိယသစ္စာ၄ပါးအပိုင်းအရိယသစ္စာ၄ပါးအပိုင်းနဲ့ကလည်းမေဃသစ္စာအဲဒီမေဃသစ္စာမှာလည်းမေဃ7ပါးရှိတဲ့နေကသမ္မာဝါယာမ သမ္မာဝါယာမနဲ့နေသမ္မာတတိနေဟောတာသမ္မာသမ္မာတတိကမပြီးရသေးဘူးသမ္မာတတိကတတိပဌာန်တရား၄ပါးကိုဝေဖန်ပြီးတော့ပြရဆုံးလို့ပါဣဒဘိက္ခေသိဟုကာယကအနုပါတိဝိရတိအာတာပိသံသနောတတိမဝိနိယလောကေပိစာရမဏတံကာနုပါဒနာတတိပဌာန်ဖြစ်ပေါ် မဲခင်ဖြစ်ပါတဲ့မှာတမာတရိမဲခင်ပဲတဲ့လားအာနုပဒနာတရိပဒသိက္ခာယံဣဒာဤသာသနာတော်၌ဒိက္ခုယာနိဒိက္ခုသာမယသိကိုရှင်မြင်သောယောဂီပုဂ္ဂိုလ်သည်ကာယေယုတ်ပေါင်းကို၌ကာအနုပတိယုတ်ပေါင်းကိုဟုရှိလေရှိသည်ဖြင့်ဝရတိနေ၏ယုတ်ပေါင်းကို ရုပ်ပန်းကိုကိုရုပ်ပန်းကိုညတယ်လို့ရှုပြီးရနေတယ်ရုပ်ပန်းကဘယ်လိုသဘောရှိအောင်လဲအနိစ္စမမြဲတဲ့တရားပဲယုတ်တရားဆိုတာကိုကိုကောင်ကြီးတစ်ခုလုံးမှာအတွင်းဝင်တဲ့ယုတ်တရားတွေမမြဲတဲ့တရားတွေပဲမျက်စိတမိလျားတဲ့ခါတော့မကြဘူးစစ်ပေါ်ပြီးချက်ချင်းကြောက်တာတဲ့တရားတွေပဲ လျှက်စီးမြလဲတယ်လျှက်ပြလိုက်တဲ့အခါမှာလျှက်ရောင်လေးပေါ်လာပြီးချက်ချင်းပဲပြောက်သွားတာပဲတီးပြီးတော့အကြာကြီးနေတာမဟုတ်ဘူးခဏချင်းပေါ်လာပြီးခဏချင်းပဲသူပြောက်ပြီးတော့သွားအဲ့ဒါလိုပဲကိုရင်းတဏ္ဍာကရုပ်တွေဟာခဏမဆက်ပြည့်နေပါတယ်တဲ့ခဏမဆက်တဲ့ကြွတဲ့ပြည့်နေတာလေတရိပ်ရိပ်နဲ့တရွာရွာနဲ့ရုပ်တွေဟာသေဟောင်းတွေကြောင်းလဲပြီးတော့ပြည့်နေ ဒါပဲမဲ့လို့တို့ပွားတဲ့အရွယ်မှာလည်းရုပ်တရားတို့ပွားနေတာလည်းငယ်ငယ်ကလေးဖြစ်ကနေပြီးတစ်ဖြည်းဖြည်းကြီးနေလာတာရုပ်တရားတို့နေတာရောမရှိဘူးနောက်တစ်ဖြည်းဖြည်းကျတော့ကြီးကြီးလုံးကကြီးလာတဲ့အခါကျတော့တစ်ဖြည်းဖြည်းပြန်ရော့တယ်အသေးအောင်ကတော့ပြောင်းလဲအစ်စ်ကမရပြီးတော့အတိုးဘွားအစ်စ်တွေကမရပြီးတော့နေတော့အဲဒါရုပ်တရားမရလာတာပေါ့ ရုပ်ကိုရဖြည်းဖြည်းကြီးပွားပြီးတော့ပဂရိပုဂ္ဂိုလ်ရဲ့အမြင်နဲ့ဆိုရင်တော့ဒီရုပ်ကိုကြီးရတကူရဲတဲ့အောင်မရတယ်ငငယ်ကလေးလေးဝိရဒကလေးလေးကနေပြီးတဖြည်းဖြည်းသူကြီးတာကြီးထွားပြီးတော့ဒီကိုယ်ပဲဒီနေတယ်လို့ထင်နေရသေဝိတံဒီကိုဟာကြီးထွားလာတာပဲနောက်ဆုံးသေဝိတဆိုရတဲ့ကိုကြီးတော့ရှိနေတာသေပြီးသေပြီးတော့နောက်လည်းရှိနေသေးတာပဲ အကြည့်ကြီးပုတ်ပွားပြီးတော့အသားရည်တွေကြောက်ပြက်သွားအကျော်တွေပြက်သွားရိုးကြတယ်အရိုးတွေလည်းတစ်စီတစ်စီပြုတ်ပြီးတော့နောက်အဲတခုစီတပိုင်းတပိုင်းစားတွေရှိကောဆွေးမြေကောနောက်တစ်ပြေးပြေးနဲ့ဒီရိုးတွေကလည်းအမှုန့်နေရှိပြီးတော့ရေကြီးဩဇာပြေကြောက်တာမရှိဘူးအဲဒီကြမှာလုံးလုံးကြောက်တယ်လို့ထင်ရတာပေါ့အဲဒီတော့မဟုတ်ဘူးတဲ့ရုပ်တွေဆိုတာ ပရိသေကလေးအစသည်ဒီယုတ်တရားခဏမစက်ဖြစ်ပြနေတာလေမျက်စိတမိတ်ခမကြဘူးချက်ချင်းပေါ်ချက်ချင်းပြောင်းနေတဲ့တရားမမြဲတဲ့တရားတွေအဲဒီလိုခဏမစက်ဖြစ်ပြလည်းမမြဲတဲ့တရားတွေကိုမမြဲတဲ့တရားတွေပဲလို့အမှန်တိုင်းသိအောင်ရှိရမှာကာယေမမြဲသောရုပ်ပေါင်းကို၌ကာနုပါတိမမြဲသောရုပ်ပေါင်းကိုဟုရှုလေရှိသည်ဖြစ်ဝရတိနေ၏လို့အတိတ်ကရှိသည်ဆိုပြန်ရင်ဒီလိုပြန်မှာမမြဲတဲ့တရားမမြဲဘူးလို့သိအောင်ရှိရမှာ မမြဲလို့ရှိရင်ချမ်းသာလားဆင်းရဲလားဆိုရင်ချမ်းသာရလို့မခေါ်နိုင်ဘူးတဲ့ဆင်းရဲပဲအခုလူတွေကကိုယ်ဘဝလေးနဲ့ကိုယ်ပုဂ္ဂိုလ်လေးနဲ့ကိုယ်ချမ်းသာတယ်ကောင်းတယ်လှပါတယ်တင့်တယ်လို့ထင်နေကြတယ်ဒါကမြဲနေတယ်ထင်လို့ကိုတတလုံးတစ်ဘဝလုံးဒီတကိုယ်လေးတည်ပြီးတော့နေတယ်ဆိုတော့ဒီကိုယ်မှာကောင်းတဲ့စိတ်ပိုင်းတွေရှိတော့ကျမ်းကျမ်းမှမှနဲ့လွတ်ထင်တော့ကောင်းတဲ့အချိန်ပိုင်းတွေရှိနေတော့ဒီကိုယ်မိပြီးတော့ချမ်းသာတယ်အများကြီးရနေတယ်ဒီကိုယ်ရှိလို့ ကြည့်နေတာတွေကြည့်ရမြင်နေတာတွေမြင်ရကြားနေတာတွေကြားရနားထောင်နေတာတွေနားထောင်ရစားနေတာတွေစားရတွေ့နေတာတွေလည်းတွေ့ကြည့်ရအင်းဒီကိုကြီးတော့လည်းအမှန်ပဲအသုံးကျနေတယ်လို့ဒီကိုကြီးပေါ်မှာအထင်ကြီးပြီးတော့ตายရနေကြချမ်းသာတွေထင်နေတာပေါ့လေကောင်းတယ်လို့ထင်နေတာအဲဒါကောင်းတယ်ကောင်းအောင်လို့အားလည်းထုတ်နေကြကောင်းမှုရလည်းရှားပွေးနေကြဒီနေ့ဒီနေ့ဟာတိုးပြီးတော့ကောင်းနေမယ်ကြီးတဲ့ထင်နေတာပဲ ဒီကနောက်တော့မကောင်းတာတွေကြီးတွေ့တော့မှာပဲလို့တမ်းမမျှော်ဘူးကောင်းတာတွေပဲမျှော်ရင်မျှော်ရင်လည်းကြားတော့မကောင်းတာတွေနဲ့တွေ့တွေ့ပြီးတော့အဆုံးသတ်သွားအမှားအပြင်တော့ဒီရုပ်ကိုယ်ကြီးကခဏတည်းသိနေတာမဟုတ်တော့ဘာမှကောင်းတယ်လို့ဆိုစရာမရှိဘူးအကိုးစရာမရှိဘူးအကိုးနေတော့ရှိသေးအဲ့ဒီရုပ်တွေကရှိမှမရှိတော့ပဲဒီကကောင်းနိုင်မယ်လို့မျှော်နေလို့ရှိသေးမရှိဘူးသူတို့ကနောက်အစ်တွေကဖြစ်လာအစ်တွေကလည်းပဲဖြစ်ပြီးကြောက်တာမရှိကြဘူးဘုသူ့အကိုးရဘာမှအကိုးစရာမရှိဘူးဒါကြောင့် ဆင်းရဲတွေပဲဆင်းရဲဆိုတာအခံခက်နေတာတော့မဟုတ်ဘူးသူကရုပ်တွေကခံခက်တာကတော့မကြမ်းမှာယောဂဝေဒနာတွေဖြစ်လို့နေဒုက္ခဝေဒနာတွေဖြစ်တဲ့အခါမှာခံခဲ့တယ်ရုပ်သက်သက်ကတော့သူကခံခဲ့တာတော့မဟုတ်ဘူးသူဖြစ်ပြနေတဲ့သဘောပဲဖြစ်ပြနေတဲ့သဘောဖြစ်လို့သူဆင်းရဲတဲ့ဘာကြောင့်ဆင်းရဲဖြစ်လို့ဆိုကြောက်เสียကောင်းလို့တဲ့ဒုက္ခဗျာထင်တာကြောက်เสียကောင်းတဲ့သဘောကြောင့်ဆင်းရဲတယ်ကြောက်เสียကောင်းတယ် ဒီရုပ်ကိုကြီးကြောင့်သိစားပြီးမဲ့ဆိုခဏမစဲပြည့်နေတဲ့ရုပ်ဟာကြောက်စရာကောင်းရောပေါ့ဒီရုပ်ကိုကြီးဒါကြီးကခိုင်မာလို့နေရဒီကိုကြီးကိုပဲငါကောင်လို့နေရဒီကိုကြီးကခဏမစဲပြည့်တော့ပြည့်တိုင်းပြည့်တိုင်းတော့သေဘူးလားအချိန်တိုင်းရတဲ့ဘယ်ချိန်သို့သိနိုင်လဲဘယ်ချိန်သို့ဒုက္ခရောက်ပြီးတော့သွားနိုင်တယ်အကြောင်းညို့လို့လားဒီကောင်းလို့ဆက်ပြည့်နေလို့နေတာထိုင်တာရှိနေတာတချို့ပြောရင်ဆိုရင်ကနေဘုံဘုံလဲပြီးဒီလိုရတယ်ရှိတာပဲอืม ရင်မောရင်လည်းသိသောရရှိတာကာယခုံရင်လည်းသိသောရရှိတာပဲအများကြီးပဲရှိကြပါတယ်အဲဒီရုပ်ကိုကြီးကဘာမှသိမချရဘူးတနည်းအားပြောခဲ့တဲ့အတိုင်းကျူလူပြူကနေတိုက်ကိုကြီးတဲ့ဝင်နေရတယ်လို့ပဲကျူလူပြူရမယ်လို့နေတာကြီးရွရွနေတဲ့ဥစ္စာကြီးအခုပြူရမလားတော့ကြာပြူရမလားမလဲတာလို့တက်နေရလို့ချင်းကြောက်ကြကောင်းတာပေါ့ဒီမှာအဲ့ဒါလိုပဲ မခိုင်မာတဲ့ဒီရုပ်ကိုယ်ကြီးကိုပဲကိုယ်ကိုယ်ကြီးလောက်ပြီးခိုင်မာလောက်ပြီးတော့အာကုတ်ပြီးတော့နေရတာကြောက်เสียကောင်းတယ်တဲ့ဒေသချင်းကြောက်เสียကောင်းတယ်ဒါကြောင့်ဒုက္ခဗျာဒိနာဗျာဒိနာကြောက်မဲ့ဖွယ်ကောင်းတော့တဲ့သဘောကြောင့်ဒုက္ခဆင်းရဲပဲကြောက်เสียကောင်းတယ်ယူဒီရုပ်ကိုယ်ကြီးရှိတဲ့အတွက်လည်းရုပ်ကိုမြည်ကြည့်ပြီးဒုက္ခအမျိုးမျိုးတွေရောက်ရတယ်ဒါကြောင့်လည်းကြောက်เสียကောင်းတာပဲငရဲကြလို့ငရဲမိတွေလောင်တယ်ငရဲဘုရားမှာတန်ပူကြီးတွေ ဤဘူးရည်တွေနဲ့လောင်ပြီးဒုက္ခတွေရောက်ရတယ်စသည်ဖြင့်ဒီလိုရတယ်ရှိတယ်။နေရာတိုင်းတွေကနေဆက်လို့ဒုက္ခတွေရောက်ရတယ်ဆိုတာရှိဒါဘာကြောင့်လဲဆိုရင်ရုပ်ကိုကြည့်ကြည့်လို့ရုပ်ကိုကြည့်သူတို့ဘာနှိမ့်ဆက်နိုင်မလဲ။ဘာမှမီးမလောင်နိုင်ဘူး။ဒိဋ္ဌာဖြစ်ပြီးတော့သာလမုဒိဒုက္ခတွေရောက်ရတယ်ဆိုတာရုပ်ကိုကြည့်ကြည့်လို့ရုပ်မရှိရင်စိတ်ကြည့်တဲ့တက်ဆိုရင် သာလမုဒိဒုက္ခတွေမရောက်နိုင်ဘူး။အပူအေးတွေနှိမ့်ဆက်ပြီးဒုက္ခတွေမရောက်နိုင်ဘူး။ဒိဋ္ဌာဖြစ်ပြီးတော့တကောင်းတကောင်းနှိမ့်ဆက်တတ်ပြဆခံရတတ်တော်ရင်သိချာလိုက်ကြည့်မယ်ဆို သတ္တဝါတွေကနိုင်ငံနိုင်ငံတကောင်တကောင်စားနေတယ်နိုင်ငံကနေစားနေတာပဲလို့တရားဥပဒေမရှိဘူးသူကနိုင်ငံစားကြတာပဲအဲဒီတော့သာထက်ခံစားရတဲ့တ attva တွေကလည်းရုပ်ကိုကြည့်ကြည့်လို့ရုပ်မကြည့်ရင်ဘယ်သာထက်ခံစားရမလဲဒါတော့ရုပ်ပါကြောက်စရာကောင်းတယ်တဲ့လူဘဝမှာဒီရုပ်ကိုကြည့်ကြည့်လို့ရုပ်ကိုကြည့်အကြောင်းပြုပြီးတော့စားစရာခါစားစားစရာတွေရှားလို့ဒုက္ခရောက်တာဝတ်စရာတွေရှားလို့ဒုက္ခရောက် နေကောင်းထိုင်ကောင်းလို့ပြည်ပြန်လို့လည်းဒုက္ခတွေရောက်ရုပ်ကိုကြီးကြောင့်အများကြီးဘေးရအန္တရာယ်ရောက်နေတယ်ရုပ်ကိုကြီးစိတ်မချလို့ရုပ်ကိုကြီးလုံလုံအောင်လို့အများကြီးပြည်ပြန်စမ်းကြပြီးတော့နေရတယ်ဒါကြောင့်ဒီရုပ်ကိုကြီးရထားတာကတော့တက်တဲ့ပင်မမှုဆင်းရဲမှုရပါပဲတရားထေနကြောက်မဲ့ဖွယ်ကောင်းတဲ့သဘောကြောင့်ဒုက္ခဆင်းရဲရုပ်ကိုအဲ့ဒီရုပ် အဲ့ဒါကြောက်ရတာလည်းတခြားကြောင့်မဟုတ်ဘူးမမြဲလို့ပဲမြဲနေရင်ဘယ်ကြောက်ရမလဲရုပ်ကောင်းနေတခါလည်းမြဲနေရင်ဘာမှမပြတ်နိုင်တော့ဘူးဆိုရင်ဘာမှကြောက်ကြမရှိဘူးအခုတော့သူကပြက်ပြက်ပြီးတော့သွားတော့နောက်တော့မကောင်းတဲ့ရုပ်တွေဖြစ်လာတဲ့အခါမှာသင်ရတယ်နဲ့တွေ့ရတာအဲဒါကြောင့်ခဏမစက်ပြက်နေတဲ့ရုပ်တွေဟာသင်ရလို့လည်းမြင်ရမယ် အဲ့တော့ခရမေသက်ပြက်ပြီးတော့ဒီလိုဆင်းရဲခြင်းနဲ့တရားတွေကငါပဲသက်ရှင်နေတယ်ကောင်းမယ်လို့ဆိုလို့ဖြစ်ပါမလားဒီလိုလည်းပဲဖြစ်တော့မလားတကယ်ကြီးကထင်းနေတာကငါဆိုတာတစ်တလုံးတစ်ပေါ်တော့တရားသက်တကူတဲ့တကောင်နဲ့အမြဲတည်နေတယ်လို့ထင်းနေတာဘယ်လိုမှမဟုတ်ပဲအခုဖြစ်ပြီးကြောက်ရဖြစ်ပြီးဖြစ်ပြီးကြောက်တာနဲ့ဘာမှမရှိတော့အဲ့တော့ငါကောင်သူကောင်တစ်ကောင်မဟုတ်တဲ့သဘောတရားမျှပဲတဲ့အနတ္တပဲအဲ့ဒီတော့မမြဲတဲ့ရုပ်ကိုဆင်းရဲတဲ့ရုပ်ကိုအတ္တကောင်မဟုတ်တဘာကောင်မဟုတ်အသက်ကောင်မဟုတ်တဲ့ သဘောတရားမြတ်ဖြစ်တဲ့ယုတ်ကိုအဲ့ဒါကိုအမှန်တိုင်းသိအောင်ယူရမယ်တဲ့ဥစ္စာကာယေမမြဲစင်းရဲ့အဆိုးလည်းမရအနတ္တသဘောတရားမြတ်ဖြစ်သောယုတ်ပေါင်း9နိုင်ကာနုပါတိမမြဲစင်းရဲ့အဆိုးလည်းမရအနတ္တသဘောမြတ်ဖြစ်သောယုတ်ပေါင်းကိုဟုရှုမြင်သည်ဖြစ်၍ဝိရတိနေ၏အနိစ္စဒုက္ခအနတ္တတွေမှန်တယ်မြင်အောင်သိရ ဒါကလည်းတရားတော်နဲ့ပြောလို့တော့တွားလူရတာကိုတကယ်ထင်ဖို့တော့ဆက်သားပဲငငယ်လေးကဒီယုတ်ကိုကြီးအများရန်တည်တည်တယောက်တည်းတကူလည်းကောင်လည်းထင်းနေတာမမြဲဘူးတည်ဘူးလည်းဆက်သင်ရထင်ဖို့လည်းဆက်ပုဂ္ဂိုလ်တတ်တာမဟုတ်ပါဘူးပြောလို့ရသိဖို့လည်းဆက်အဲ့လိုသိရင်ဘယ်နဲ့လုပ်ရမလို့မြတ်စွာဘုရားဤပေးတာလေအာတာပိကိလေသာကိုပုဂ္ဂံတွေ့ချောက်ကျင့်ကြစေရသောသမဗရဏလုံးကဝိရိယရှိသည်ဖြစ်၍အဲ့ဒီလုံးလာလေးနဲ့လို့ အထုရမယ်မပြမစဲအထုနေရမယ်မပြမစဲမရမနာအထုရဒုလဝိရိယနဲ့တခါအထုရဘယ်လိုအထုရမလဲဆိုတတောအမှားရာသည်ဖြစ်၍တံသာနောအမှားတိုင်းတည်သည်ဖြစ်၍အမှားရမပြမစဲရှုမှဘောရင်ဘောရင်ရုပ်တွေကိုမှားအောင်နေပိန်နေထိုင်နေဖြီးရကွေးရဆန့်နေစားရရုပ်မူရတဲ့ခြေတိုင်းခြေတိုင်းသာမပါတဲ့ရုပ်မူရတဲ့အသေးသေးကြောင်းလဲနေတာတွေ ကြောင်းလည်းကြောင်းလည်းအကုန်လုံးလိုက်ပြီးတော့ရှုရှုလို့ချင်းဒါသိမှာမရှုလို့မသိတာကိုသူကတခုချင်းတခုချင်းဖြစ်နေတာပဲမရှုတော့မသိဘူးရှုတော့ဘူးအသေးအောင်ကြောင်းလည်းဒါသူသိမှာပါဒါကြောင့်သမဂရလုံးလဝိရနဲ့ပြင်းထအာထုတ်ပါတဲ့အာထုတ်ပြီးတော့အမှားရအောင်ရှုပါတဲ့ရှုရင်ဖြင့်အမှန်တိုင်းသိပါလိမ့်မယ်အဲဒီလိုအမှန်တိုင်းသိတော့သံသနာတော့မှန်တိုင်းသိပြီးသိတဲ့ကာနုပါတိ မမြဲစင်ရဲ့ဆိုလည်းမရအနတ္တသဘောများဖြစ်သောယုတ်ပေါင်းကိုဟုရှုသည်ယုတ်ဝဲသည်နိုင်ပါလိမ့်မယ်အဲရှုတိုင်းရှုတိုင်းဟာရှင်းပြီးကြောက်တာလည်းမမြဲဘူးမမြဲလို့ဆင်းရဲတွေကြီးတယ်ပဲအာမကုလောက်တဲ့တရားတွေကြီးတယ်ပဲအဲဖြစ်ပြီးကြောက်တာလည်းမမြဲလို့ဆင်းရဲလို့ပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားပဲသူကသူဖြစ်ပြီးသူကြောင်းရလေတော့သူဖြစ်ပေါ်လာပြီးကြောက်သွားတာဥမာကိုယ်ကျင်တဲ့ယုတ်ကလေးဟာအဲကိုယ်ကျင်တဲ့စိတ်ကလေးဖြစ်လာတော့ကိုယ်ယုတ်ကလေးဖြစ်တာကိုယ်ယုတ်ကလေးကသူကသူအစမရှိဘူး ခွေးခြင်းမာတဲ့ဒီခွေးရုပ်လေးရှိလိုက်ခွေးရဲ့ဆန်နဲ့မရှိကြဘူးခွေးရဲ့ဆန်မရှိကြဘူးပျောက်လိုက်နေတာပေါ့သွားကြလဲသွားတယ်သွားတယ်မှသွားရင်သွားတယ်ယူတယ်ယူတယ်ပျောက်လိုက်အဲဒီတော့အနိစ္စဒုက္ခအနတ္တတရားတွေပဲဆိုတာသိရပေါ့ဒါလိုပြီးတော့ဒီတိုင်းဒီတိုင်းဒီရုပ်တရားတွေနဲ့စပ်ပြီးတော့ကိလေသာငြိမ်းသွားပါတယ်အဘိဇ္ဇာခေါ်တဲ့နှစ်သက်ပါရမှုတဲ့လိုချင်မှုနှစ်သက်မှု ဒီတိုင်းဆိုတော့မြဲတယ်ထင်ပြီးတော့လူချင်းနေတဲ့ဆရာကြီးကိုယ့်ဟာကိုကိုယ့်ကိုယ်ကိုလူချင်းနေတဲ့ဆရာဖြစ်မှတော့သူများကိုယ်လည်းလူချင်းနေတဲ့ဆရာဖြစ်နေတော့တာပဲဟာကိုယ့်ကိုယ်ကိုနေတဲ့သူများကိုလည်းနေတဲ့တာအတူတူပဲလို့ကိုယ်ကိုယ်ကိုချမ်းသာလို့တင်လို့ချင်းသူများကိုလည်းချမ်းသာခြင်းပြီးနေတဲ့ကိုယ်ကိုယ်ကိုလာဘတင်နေတယ်ကောင်းတယ်သူများကိုယ်လည်းလာဘတင်နေတယ်ကောင်းတယ်လို့ထင်တယ်ကိုယ်ကိုယ်ကငါပဲအသက်ရှင်နေကောင်းတဲ့ထင်သူများတွေလည်းတတ္တဝါတွေပဲအသက်ရှင်နေကောင်းတယ်ယောက်ျားတွေမိန်းမတွေပဲဒီလိုသင်ကုန်တာပါ အဲ့လိုတင်တော့နှစ်သက်စရာတင်ပြီးတော့နှစ်သက်တဲ့အပိစ္ဆာဖြစ်တယ်တဲ့အခုတော့မမြဲဘူးဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားဆင်းရဲတွေကြီးတယ်သူတို့အကုန်လုံးလိုက်သိနေတယ်ဘယ်နှစ်သက်စရာကြီးမလဲအပိစ္ဆာမဖြစ်နိုင်ဘူးမုန်းစရာတွေတွေ့လို့ရှိရင်လည်းပဲသတိတိုင်းဆိုတော့မုန်းကြတယ်တွေ့ပြီးမုန်းဒေါသတွေပါတယ်ဖြစ်တတ်တယ်အခုတော့ဖြစ်ပြီးကြောက်တဲ့သဘောတွေကြီးတယ်ဆိုတော့ကိုယ်ကလည်းဖြစ်ပြီးကြောက်တယ်၊မြတ်ကလည်းဖြစ်ပြီးကြောက်တာ၊တသက်ကလည်းဖြစ်ပြီးကြောက်တာနေတဲ့တရားတွေ ဘာမှမုန်းကြမရှိဘူးသူကသူတဘာဝတဲ့သူဖြစ်ပြနေတဲ့တရားတွေသိဆိုကြမရှိဘူးလားအဲဒါဘိဇာဒေါမနာတံလောကေလောက၌လောကေခန္ဓာ၅ပါးတို့သောလောက၌အဘိဇာဒေါမနာတံအဘိဇာနှင့်ဒေါမနာတာကိုလိုချင်မြတ်တဲ့မှုဒီဥဒါအဘိဇာနှင့်နှလုံးမသာမှုနှလုံးမသာမှုပြဋ္ဌာန်းသောဒေါသကိုဝိနည်းပယ်ဆက်ဝိရတိနေ၏ ယူတိုင်းယူတိုင်းလောဘဒေါသတွေလောဘဒေါသအစရှိတဲ့ကိလေသာတွေကျင်းသွားပါလိမ့်မယ်အဲဒီလိုကျင်းအောင်လို့ကိုယ်မူရာတွေဒီတိုင်းဒီတိုင်းရှိနေတာကာနုပါဒနာတိပ္ပံမယ်တဲ့ဒါလေးတတိလေးတခုဟောဖောင်းတယ်မှလိုက်ကာနုပါဒနာတိပ္ပံတခုပိန်တယ်မှလိုက်ကာနုပါဒနာတိပ္ပံတခုထိုင်တယ်ထိတယ်ကာနုပါဒနာကိုယ်တယ်ဆန့်တယ်ကာနုပါဒနာတိပ္ပံလှုပ်ရှားတယ်ကောင်းကုန်တယ်မော့တယ်ကိုယ်မူရာတွေဒီတိုင်းဒီတိုင်းကုန်လိုက်ပြီးတော့ရှိနေတယ် ယူတိုင်းယူတိုင်းဟာတတိလေးတစ်ခုတစ်ခုဖြစ်ဒီတတိလေးဟာမဲ့ခင်ဖြစ်ပါတဲ့ကသမာတတိမဲ့ခင်ပဲဒီသမာတတိမဲ့ခင်လည်းရှိရင်သမာဓိတိလည်းဒီမှာရှိတာအမှန်လည်းဒီသမာဓိတိလည်းပါနေသမာသင်္ကပ္ပလည်းတင်ပါတာပဲဝါယာမအာထုံမှုကလည်းပါအာထုံမှုဘာမှမရှိဘူးသမာဓိစုစိတ်တည်မှုလည်းပါတယ်အဲဒီမဲ့ခင်၅ပါးပြီးတော့သမာဝဇ္ဇသမာကမ္မတသမာဓိဝါသီလဆောက်တည်တွေကပြည့်စုံတယ်ယူတိုင်းယူတိုင်းလည်းပဲဒီ စင်ကြယ်တဲ့သီလကစင်ကြယ်ရေးပဲဘာမှပြည့်စည်တာမဟုတ်ဘူးဒါဒီသမဝါစာသမာဓိမာဇီဝရတဲ့ပါနေနမကိ7ပါးတရားပါနေတာအဲ့ဒါသမာဓိနဲ့ခင်ပဲတဲ့ဒီနေ့ကဆောင်းပုဂ္ဂလေးဆိုတဲ့ဆိုကြအောင်အဲ့ဒါလေးဆိုပြီးတော့ဒီနေ့ကပြောပြီးသားလေးထပ်ပြောတာပါဆက်မြအောင်သင်္ချာပေါ်လာသည်မြတ်ဟုတ် င်ရှားပေါ်လာသင်ရှားပေါ်လာတော့ကိုမူရာဟုရမြကိုအမှန်တိုင်းရှုရမည်သင်ရှားပေါ်လာတော့ကိုမူရာဟုရမြကိုအမှန်တိုင်းရှုရမည်သင်ရှားပေါ်လာတော့ကိုမူရာဟုရမြကို မှန်အတိုင်းရှိရမည်သူသူမြင်နိုင်အောင် မပြတ်ကြောင်းညာဆက်ရမည်ရှုမြင်နိုင်အောင်မပြတ်ကြောင်းညာဆက်ရမည်မပြတ်မှလည်းအမှန်တိုင်းသိရမည် မပြတ်မှလည်းရဲ့အမှန်တိုင်းသိရမည်ဒီလိုသိလင်သိတိုင်းသိတိုင်းကိလေသာငြိမ်းနေတော့သည်ဒီလိုသိလင် သိတိုင်းသိတိုင်းကိလေသာငြိမ်းနေတော့သည်ကိလေသာကိုမူရာတိုင်းမှာ လိုသာငြိမ်းအောင်ဒီလိုမှသိနေတာကိုကာနုပသနာတတိပဌာဟုခေါ်သည်ကိုမူရာတိုင်းမှာဒီလိုသာငြိမ်းအောင်ဒီလိုမှသိနေတာကိုကာနုပသနာတတိပဌာဟုခေါ်သည်ကိုမူရာတိုင်းမှာ ကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုသာနုပဒနာသတိပဋ္ဌာန်ဟုခေါ်သည် လာတော့ကိုယ်မူရာဟူရမြကိုအမှန်တိုင်းသိမြင်ရမယ်။ကာယေကအနုပတိကိုကာယေရုပ်ပေါင်းကို၌ကာယေရုပ်ပေါင်းကို၌ကာနုပါတိရုပ်ပေါင်းကိုမြောက်ရှုသည်ဖြစ်၍အနိစ္စဒုက္ခအနတ္တဖြစ်တဲ့ရုပ်ပေါင်းကိုမှန်လည်းရှုရမယ်။ရှုမြင်နိုင်အောင်မပြတ်ကြမြတ်စေရမည်အာတာပိကိလေသာပူလောင်တွေချောက်ကင်းပြောက်စေနိုင်သောသမဗရာလုံလာဝိရိယရှိသည်ဖြင့်ဝါ ပြင်းထန်အာထုတ်ပြီးဖြစ်၍ကိလေသာပူလောင်ကြတဲ့ကိလေသာတွေမဖြစ်နိုင်တော့ဘူးကိုစားတဲ့အာထုတ်အပူတွေချင်းအာထုတ်ရမယ်ဆိုတော့ဒါမပြအာထုတ်မှာရရနာနာနေအဲဒီနားတဲ့အချိန်မှာကိလေသာဝင်လာကိလေသာမဝင်လာအောင်လို့အချက်တိုင်းချက်တိုင်းတခါတည်းအာထုတ်အာထုတ်ဆိုဘယ်လိုအာထုတ်ရလဲဆိုအမှားရပြီအာထုတ်ရမှာသတော်အမှားရသည်ဖြစ်နေတယ်အမှားရမယ်မပြတ်ဒီတိုင်းဒီတိုင်းကိုယ်မူရတိုင်းကိုလိုက်ပြီးအမှားရနေရ ထောင်းတိုင်းပိန်တိုင်းထိုင်တိုင်းဒီတိုင်းကိုယ်တိုင်းစံတိုင်းလှုပ်ရှားတိုင်းကိုယ်မူရာပြုပြင်ပြုပြင်ဘယ်ကိုယ်မူရာလဲရှိသေးသေးကြီးကြီးကိုယ်မူရာတွေအကုန်လုံးလိုက်ပြီးတော့သိရမယ်တဲ့ပရိသီလေးတွေသူချင်းသူချင်းချနေတယ်လို့ကိုယ်မူရာတွေပေါ်တယ်ပေါ်တယ်အကုန်လုံးလိုက်ပြီးတော့သိအဲဒီတော့မှားရနေအမှန်နဲ့သိပါလိမ့်မယ်အသေးသေးဖြစ်ပေါ်လာလဲကြောက်တာလဲဖြစ်ပေါ်လာလဲကြောက်တာလဲအခုအတုခါက ခဏအတွင်းတော့ပြီးကြမှသိမှာပေါ့လေပါရမီထူးတဲ့ပုဂ္ဂိုလ်တွေလည်းပဲဒီလိုတခဏလေးသိတာတွေလည်းအများကြီးတော့ရှိပါတယ်ဒါပေမဲ့လည်းခုနေခါတော့ဒီလိုတခဏလေးသိတဲ့ပုဂ္ဂိုလ်အရှားအဲ့ဒါတရက်အတွင်းသိကြမှလည်းသိမယ်နှစ်ရက်နှစ်ရက်မသိရင်နှစ်ရက်ပေါ့နှစ်ရက်မသိရင်သုံးရက်လေးရက်ငါးရက်နေနေကခုနှစ်ရက်လောက်ဆင်တော့ပြီးတတ်ပါတယ်သူကကိုမူရတဲ့ပြည်တိုင်းပြည်တိုင်းအသေးသေးကြီးတဲ့ကြောင်ပြောင်းလဲနေတာအဲဆလင်းငါးရက်လောက်ဆိုတော့တော့သိကြတယ်သူကဆိုတော့ပြီးတာနေရတယ်အဲဒီကိုမူရတဲ့ပြည်တိုင်းပြည်တိုင်းမှန်ရင်ပြစ်ပြီးရင်ကြောက်တိုင်းတစ်ပိုင်းတစ်ပိုင်းတွေ အဲ့လိုတစ်ပိုင်းတစ်ပိုင်းဖြစ်ပြောင်းလာတယ်ပြီးတော့ဒီတိုင်းဒီတိုင်းဟာကိလေသာဖြစ်စရာကွက်မရှိဘူးနှစ်သက်စရာသာကြံမရှိဘူးမြဲတယ်လို့ထင်စရာမရှိဘူးချမ်းသာတယ်လို့ထင်စရာမရှိဘူးပုဂ္ဂိုလ်သားတော်ပဲထင်စရာမရှိဘူးအဲ့ဒီကိလေသာတွေမြဲတယ်ချမ်းသာတယ်ပုဂ္ဂိုလ်သားတော်ပဲလို့ထင်မှပြီးရှင်းမယ်ကိလေသာတွေမရှိရဘဲနဲ့ငြိမ်းသွားပါတယ်တဲ့လောဘဒေါသအစရှိတဲ့ကိလေသာတွေငြိမ်းသွားဒီလိုပြီးရင်ဒီတိုင်းဒီတိုင်းကိလေသာငြိမ်းနေတော့သည်လောကေလောကနဲ့ဘိဇာဒေါမနတာဘိဇာဒေါမနတာ အစရှိတဲ့ကိလေသာအပေါင်းကိုဝိနည်းရပဲဒီဆုံးအဲဒီတော့ရှိနေတာကိုတော့ဒါအနုပါဒနာခေါ်တာပဲဒါကြောင့်မို့ကိုမူရာတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှားသိနေတာကိုကာနုပါဒနာတိပ္ပံကိုခေါ်သည်တနည်းပြောပြီးတော့ဒီနေ့ဝေဒနာနုပါဒနာပြော ဝေဒနာသူဝေဒနာနုပါတိဝေရတိအာတာပိသံသာနောတတိမဝိနည်းလောကေပိသာရမနာတံဝေဒနာသူခံစားမှုဝေဒနာတို့၌ဝေဒနာနုပါတိခံစားမှုဝေဒနာဟုသူမြင်နေစေဝေရတိနေခံစားမှုသဘောတွေခံစားမှုဝေဒနာပဲလို့သဘောတရားလေးပဲလို့ရှိရခံစားမှုဝေဒနာကပဲလို့သဘောရှိတော့သူလည်းမမြဲတာပဲအနိစ္စပဲဒုက္ခပဲ အနတ္တပဲဝေဒနာလေးတွေကတစ်ခုချင်းဖြစ်နေတာပဲခံစားရတယ်အကောင်းကောင်းဆိုးဆိုးကိုယ်ထဲမှာကောင်းတာလည်းရှိတယ်ဆိုးတာလည်းရှိတယ်ပကတိတိုင်းနေရင်တော့အဆိုးကိုတန်ပြတာကအကောင်းလေးတွေလောက်ပဲကောင်းလို့လည်းတမင်တကာပြုပြင်ပေးနေတော့အကောင်းလေးတွေဒါဇာလေးတွေရပြီးတော့နေတတ်ဒါပေမဲ့လည်းကောင်းတဲ့ကောင်းလို့လည်းကြိုးစားအားထုတ်နေတော်တော်တိုင်ကောင်းတာနဲ့လည်းအားမရသေးဘူးဥပမာအိတ်နေတယ်ဆိုရင်ပြန်သူကချမ်းသာနေတာပဲကောင်းနေတာ ဒါပေမဲ့လို့အဲဒီအိပ်ရတာက ကောင်းတဲ့ကောင်းအောင်လို့အိပ်ရခင်းလို့ပါလေနူးနူးညံ့ညံ့လုပ်ရတယ်ကောင်းအောင်လို့ပါလေလည်းလုပ်ရတယ်ကောင်းတဲ့အုံးသာဓမ္မကောင်းတယ်မထင်လို့တခါတခါလက်ကလေးဝါလေးနဲ့ခုပြီးတော့အေးရရတယ်ဆို။အင်းကောင်းတယ်ကောင်းတယ်သူပြုရင်ပြင်း။သို့တော်လည်းဒီဝေဒနာတွေကကောင်းတဲ့သဘောတရားတွေရလို့တော့အဲအကျဉ်းနဲ့ကောင်းတယ်လို့တော့မဆိုနိုင်ဘူးတဲ့ ဝေဒနာက၃မျိုးတော့ရှိပါတယ်ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတဲ့၃မျိုးရှိတယ်ဒုက္ခဝေဒနာဆိုတာကတောင်းနေပါပဲဆိုကိုယ်ထဲမှာတွေ့ထီပြီးတော့တောင်းတာဘူအိုက်နေတဲ့အခါမှာလေအေးလေးတွေ့ရရင်အေးလေးနဲ့တွေ့တဲ့အခါတောင်းတာအေးများနေတဲ့အခါမှာအနွေးလေးနဲ့တွေ့ရင်တောင်းတယ်ညောင်းနေတဲ့အခါကလည်းအညောင်းညာပြန်လို့လည်းလို့ရှိရင်ကောင်းသွားတယ် နားရတဲ့ခါကလာဒီအနာလေးပြောက်သွားလို့လည်းရင်ကောင်းတာအဲဒီတော့ကောင်းတာလေကိုယ်နဲ့တွေ့ကြည့်ပြီးကောင်းတာလေရှိတယ်ဒါတော့စိတ်ထဲကလည်းပဲဝမ်းသာစရာအယုံနဲ့တွေ့ပြီးဝမ်းသာပြီးကောင်းတာလေရှိတယ်ကိုယ်လိုကြည့်ရတဲ့အယုံနဲ့မြင်ရတဲ့မြင်ရတဲ့ခါလေးကြားရတဲ့ခါလေးတွေ့ရတဲ့ခါလေးသိရတဲ့ခါလေးဒီကုစဉ်းစားကြံစီပြီးတော့လည်းပဲစိတ်ကူးကြီးကောင်းနေတဲ့ခါလေးအဲဒီခါမှာဝမ်းသာအလုပ်ကိစ္စတွေပဲအောင်မြင်ထားတဲ့အခါလေး ဒီလိုခါကာလတွေကောင်းကိုရကျင်တာလေးရတဲ့ခါကာလစိတ်ထဲမှာချမ်းသာတယ်ကောင်းအဲ့ဒါတွေကဒုက္ခဝေဒနာတွေလို့ခေါ်တယ်ဆိုတော့လေဒီဒုက္ခဝေဒနာတွေကလည်းဒုက္ခဝေဒနာတွေကလည်းကောင်းတယ်လို့တော့သူတို့ဖြစ်တော့တာကောင်းတာပဲဒါပေမဲ့သူတို့မဖြစ်ရင်မကောင်းဘူးတဲ့သူတို့ကလည်းဖြစ်ပြီးဖြစ်နေတုန်းလေးကောင်းတာဆိုတော့မြဲတာလည်းမဟုတ်ပါဘူးသူတို့မရှိတဲ့အခါကျရင်ဒုက္ခရောက်တယ် ချမ်းသာနေကြချမ်းသာခံစားနေကြပုဂ္ဂိုလ်တယောက်ကဒီချမ်းသာလေးပျောက်သွားလို့ရှိရင်မခံနိုင်ဘူးမခံနိုင်ဘူးရှင်းလာသာတော့သားလေးတွေသမီးလေးတွေဒီဘာလေးတွေရှိနေတဲ့ပုဂ္ဂိုလ်အဲ့ဒါလေးပျောက်သွားလို့ရှိရင်သိဒုက္ခတွေအများကြီးရောက်ပါတယ်သူကရှိနေတော့မှတော့ကောင်းတာအဲမရှိလို့ရှိရင်ဒုက္ခတွေရောက်တယ်အစကတည်းကမရှိတဲ့ပုဂ္ဂိုလ်မှာဒုက္ခမရောက်ဘူး အစရတဲ့ကသူကသာသမီမရှိဘူးဆိုရင်သူ့မှာဘာမှဒုက္ခမရှိဘူးသာသမီနဲ့စပြီးဒုက္ခရှိလာပြီမလားချစ်ခင်လေးမြတ်တဲ့သားလေးတွေသမီးတွေရှိလာအကြောင်းမညို့လို့အဲပျောက်သွားလို့ရှိရင်မသေးတာမထားပါအောင်လို့မှကြာမတွေ့လို့ပျောက်ရင်ကိုဒုက္ခရောက်လာပြီမှတကယ်သေးကြသွားလို့ရှိရင်ပြောကြနေပြီလားဒုက္ခတွေရောက်ပစ္စည်းဥစ္စာတွေလည်းဒီလိုပဲပစ္စည်းဥစ္စာအသုံးဆောင်တွေဖိုးရံပစ္စည်းတွေဆိုရလာရင်တော့ကောင်းတာပဲလို့ဒါပေမဲ့ပျောက်သွားတဲ့အခါသူကဒုက္ခရောက်တယ် များကယူသွားလို့ဖြစ်စေဇနီးနည်းနဲ့ပျက်စီးသွားလို့ဖြစ်စေဒုက္ခတွေရောက်ပါအစအရာမရှိလို့ရှိရင်တော့ဒါဒုက္ခမရောက်ပါအဲဒီတော့ချမ်းသာဆိုတာအများအားကဒီနေတာမဟုတ်တော့သူမရှိတဲ့အခါဒုက္ခတွေရောက်ပါတယ်တဲ့မနေရမနိုင်တာဖြစ်တတ်ပါတယ်လောကမှာတချို့ပုဂ္ဂိုလ်တွေမူလတဲ့ကကိုယ်လည်းနဲ့ကိုယ်ကိုယ်နဲ့အားကိုးပြီးတော့သင်္သမာလောက်ကင်စားတော့ သူကနေတာထိုင်တာရှိနေတာဘာမှကိစ္စမရှိဘူးအစားကဘာမှမလုံးမတိုင်းမဲနဲ့သူများလောက်တာခိုင်တာလေးတွေအသားလေးထိုင်ပြီးစားနေတဲ့ပုဂ္ဂိုလ်တယောက်ဒီနေ့ကျအเจ้าမညီလို့ကိုယ်တိုင်ထားလို့ရင်သိတဲ့စားရောက်တယ်သူကသူကဆင်းရဲခံနေကြမဟုတ်ဘူးလားအဲ့ဒါလည်းပဲချမ်းသာဆိုတာတွေကသူတို့ရှိနေတော့အကောင်းတာသူတို့မရှိလို့ရှိရင်ဒုက္ခတွေအများကြီးရောက်တတ်ပါတယ်တဲ့ပြီးတော့ဒီချမ်းသာလေးတစ်ခုကိုရဖို့ရအတွက်နဲ့ ကြာပွေရအကြောင်းရဆက်ရတာတွေကလည်းအများကြီးပြင်ပန်းပါတယ်တဲ့ဒါကြောင့်မို့ချမ်းသာလဲကောင်းတယ်လို့မဆိုနိုင်ဘူးတဲ့လူချမ်းသာတွေကောင်းတယ်ဆိုလည်းမြဲတာမဟုတ်နာချမ်းသာကောင်းတယ်ဆိုလည်းမြဲတာမဟုတ်ဓမ္မချမ်းသာတွေသက်တမ်းရှိပြီးနေတာတွေဒါတော့မှလည်းမြဲတာကမဟုတ်ဘူးတဲ့သူစီအာမကိုရဘူးဒါကြောင့်ဒီချမ်းသာတွေကလည်းမမြဲတဲ့အတွက်ကိုမကောင်းပါဘူးအာမကိုရပါဘူးကောင်းတယ်လို့ကိုကအောင်းမြင်လို့ရှိတယ်သူကမရှိဘူးဟိုမှာချမ်းသာလေးကြောက်သွားပြီဖြစ်ပြီးချမ်းသာလေးကြောက်သွားအဲ့ဒါသိအောင်နဲ့ကြောင်းလဲနေတယ် အများအားကြီးနေတာမဟုတ်အာမခွေကခုနကအေဝကြီးပေါ်တက်နေရတာနဲ့သူကအတူတူပဲဒီဝေဒနာတွေကလည်းဒါကြောင့်မို့ဒီချမ်းသာတွေကလည်းမကောင်းဘူးဒုက္ခရေဒုက္ခဆိုတာမကောင်းတာကဒါလူတိုင်းလူတိုင်းသိဒုက္ခတော့ရှင်လူတိုင်းလူတိုင်းကလေးလည်းသိတာလူကြီးလည်းသိတာပဲသာတတဲ့ပုဂ္ဂိုလ်လည်းသိတာကမ္မတတဲ့ပုဂ္ဂိုလ်လည်းသိတာပဲလူမာရဒိဋ္ဌာန်တွေကလည်းသိတာပဲသူကဒုက္ခတော့မကောင်းဘူးဆိုတာသိတယ်ဒါပေမဲ့တာမန်ပုဂ္ဂိုလ်တွေသိတာကတော့ ငါဆင်းရဲတော့ငါအနေနဲ့သိတာပဲသူကနာရင်ငါနာတယ်ညောင်းရင်ငါညောင်းတယ်ပန်းရင်ငါပင်ပန်းတယ်မောရင်ငါမောတယ်လို့ငါကြီးတဲ့ထင်တာအဲယောဂီကတော့အဲ့ဒီလိုသိတာတော့မဟုတ်ယောဂီသိကြတော့ငါညောင်းရင်ညောင်းတာလေးမှနာရင်နာတာလေးမှတော့ညောင်းတဲ့သဘောလေးကဆိုငါလည်းမဟုတ်ဘူးညောင်းပြီးရင်ကြောက်တိုင်းညောင်းပြီးရင်ကြောက်တိုင်းနာတာလေးကနာပြီးရင်ကြောက်တိုင်းနာပြီးရင်ကြောက်တိုင်းရတာလေးရပြီးကြောက်တိုင်းရပြီးကြောက်တိုင်းခံခဲ့တာလေးလည်းခံခဲ့ပြီးကြောက်တိုင်းခံခဲ့ပြီးကြောက်တိုင်းသူ့လား သဘောတရားလေးမမြဲတဲ့သဘောတရားလေးအဲဒီမမြဲတဲ့သဘောတရားလေးကဖြစ်ခိုက်ဖြစ်ခိုက်မှသူကဆင်းရဲတွေပဲမခံနိုင်တဲ့သဘောတွေတတိပုဂ္ဂိုလ်ရင်းတော့မုံတယ်ဘယ်လိုနင်းနေတာကိုဒီလေးလိုက်ခဏခဏပြင်းနေတယ်သူကဒီလိုထိုင်လိုက်ဟိုလိုထိုင်လိုက်ဒီလိုထိုင်ရတာဟိုလိုထိုင်လိုက်อืมလက်ဒီလိုထားရဟိုလိုပြင်လိုက်ကိုယ်ရတာဆန်းလိုက်ဆန်းရတာကိုယ်လိုက်อืมဖိထားရတာနေပြီးကြွလိုက် ကြွားထားနေပြီးဖိလိုက်ထောင်ထားနေပြီးလှဲချလိုက်လှဲထားနေပြီးထောင်ချလိုက်စသည်ဖြင့်ကိုမူရတဲ့မျိုးမျိုးပြင်နေတော့သူကနေတာတိုင်းတာပြင်တာပေါ့လေပဂတိပုဂ္ဂိုလ်ရဲ့ကိုယ်ရဲ့ဒုက္ခရှိမှမသိရဘူးကိုကြီးကနေတာတိုင်းတာချမ်းသာတယ်ပဲတော့အောင်မယ်ချမ်းသာသူဝိလို့ထင်နေတယ်အားထုတ်တဲ့ခါကာလကြဒီလိုကမဟုတ်ကိုကြီးသူ့သဘာဝအတိုင်းထားပြီးစောင့်ကြည့်နေတော့မပြင်းဘူးရုပ်တက်က ထိုင်နေတော့ကြိုင်ဘူးလာတော့ကြိုင်ညောင်းလာတော့ကြိုင်အောင်လာအဲပဂတိပုဂ္ဂိုလ်တွေကလည်းအဲ့ဒီတရားကိုမရောက်ဘူးဒီမှာဟိုစိတ်ကူးရင်းပါရင်းနဲ့ဟိုလိုလိုဒီလိုလိုပြင်းကုန်တာနဲ့အဲ့ဒီဒုက္ခဝေဒနာတွေကိုလည်းရှင်းမှမသိရဘူးကိုတရားထုတ်တဲ့ပုဂ္ဂိုလ်မပြင်းမဲနဲ့စောင့်ပြီးတော့ကြည့်တာဘာတွေဖြစ်ဦးမလဲဆိုတာစောင့်ကြည့်နေတာဒုက္ခတွေကိုသူမပြုပြင်လို့ရှိရင်ဒုက္ခတွေအမြဲရှိနေတာပဲအမြဲတမ်းသူပြင်းနေမှသူတက်လာရလေရတာကိုဒီတိုင်းနာလေးရှိနေတယ်မြေသားတိုင်းနာရှိကြတယ်သူဆိုပခုံးကြောင်းတယ်လို့ပဲ ထားတာအထုပ်လေးလေးညာဘက်ကထမ်းလာပြီးတော့လေးတာနဲ့တခါဘယ်ဘက်ရောက်ခံလိုက်တော့ညာဘက်ကနေသာထိုင်တာရှိတယ်ဘယ်ဘက်ကလည်းတော့ကြတော့လေးလာကြတာခဏနိုင်အောင်တော့ကြတဲ့ညာဘက်ကျောင်းကတော့ကြတဲ့အဲ့ဒီဘယ်ဘက်ကသက်တာတော့ကြညာဘက်ကတော့ကြတဲ့လေးလာကြကျောင်းအဲ့ဒီလိုပဲသကုံးကျောင်းတယ်လို့ပဲသူကဘလိုနေရာကနေပြီးဆင်းရဲလို့ဆန်းတာအောင်ဆိုပြီးပြင်လိုက်ခဏတော့ဟုတ်တယ်လို့တော့ကြတော့လည်းမဟုတ်လာဘူးသူကခါပြင်းရအဲ့ဒီလိုကတခါမနေတာကြတဲ့တခါပြင်လိုက်ကြတဲ့နေတာတလို့ရှိသွားဘူးတော်ကြကြတဲ့ဟိုတခါပြင်တာကလည်းအဲ့ဒီပြင်ပြီးသားဟာလည်းပဲ နေရာမကြပြန်ဘူးအဲဒီလိုပဲသူကခန္ဓာမစက်ပြင်းပြောင်းလဲပြီးတော့နေမှတောင်းတန်သက်တာရနေတဲ့ခန္ဓာကြီးတဲ့ခန္ဓာမစက် နှိမ့်ဆက်နေတဲ့ခန္ဓာပဲတဲ့ဒုက္ခဝေဒနာနဲ့မကြမစင်ကြီးနေတဲ့ခန္ဓာအဲ့ဒါကိုတည်းကစောင့်ပြီးတော့ကျူတော့ညောင်းရင်ညောင်းတယ်ညောင်းတယ်နာရင်လည်းနာတယ်နာတယ်ပူရင်လည်းပူတယ်ပူတယ်ရရင်လည်းရတယ်ရတယ်အောက်ရင်လည်းအောက်တယ်အောက်တယ်စသည်ဖြင့်ပြီးတော့ဒုက္ခတွေအစုဝေးကြီးဖြစ်တယ်တခါတခါအကြီးကျယ်ဒုက္ခတွေကိုဆင်းလာတာပဲပြီးပုံကြီးကလည်းပြီးတယ်တော်တော်လောင်းနေတာတခါအနတ်ကိုအမှန်တမ်းမခံရတဲ့သဘောသို့တော်လည်းပဲစိတ်တော့မကြီးပါဘူးကွာဟိုဝိပဿနာသမာဓိနဲ့ညာနဲ့ရှင်းတော့တယ်မှန်ဘူးနဲ့ကြည့်တော့သေသေးလေးရတယ်ကြီးကြီးထင်တာတော့ကွာ အဲဒီလိုထင်တာကပဂိပုဂ္ဂိုလ်တွေအနေနဲ့သိမထူပါဘူးပဂိပုဂ္ဂိုလ်တွေဒီလိုရှိနေတာပဲဒုက္ခတွေရှိနေပဂိပုဂ္ဂိုလ်တွေကတော့ကြီးတယ်လို့ပြောမူလမဲ့ခင်ပဲအဲဒီလားဘာနဲ့တူနေလဲဆိုတော့ဒီလိုဖြစ်နေတယ်ဆောက်တည်ထားတဲ့အတိုင်းလူပရိသတ်တွေဆောင်းမောင်းများတာတဲ့သူဝေးတဲ့ခါတယောက်ပဲစားတယောက်တစ်ပတ်တွေပြောကြတယ်စူးလို့တစ်ခါတည်းရှူးစူးလို့ပြောပြီးရင်ဒီပေါက်ပင်ပြကြကြတယ်လို့ကကျူးလာတယ်အဲဒီထဲမှာအပန်းနေတာဘုံတန်ကိုပြောတဲ့အပန်းကတော့သိပြီးတော့မကြားဘူးမဟာမမသင်ကြားဘူးသူက တယောက်နဲ့တယောက်နဲ့ကြားအောင်လို့မနာအော်ပြီးတော့ပြောရပါတိပါဒပါဒါမှတဲ့တဲ့ကြာနည်းနည်းကြာဘာလို့တော့ဆိုမငြိမ်မသက်ဖြစ်နေတန်လေးကသုံးအားကြည့်နေအကယ်၍တိတ်ဆိတ်နေတဲ့နေရာမှာဆိုရင်ဖြင့်အတန်လေးနည်းနည်းလေးလို့လို့ထားနေဟောကြားတယ်တက်ရှိတဲ့တန်လေးတောင်မှသူကကြားနေတယ်ညတော့ဘာလို့သူကကြားအဲ့လိုပဲတရားအမထုတ်ခင်ကတော့စိတ်တွေကအဲ့ဒီအတန်လေးအတန်လေး သူညာနေတယ်လို့ရှင်းနေတာဟိုရောက်လဲပြီးရောက်လဲဟိုအောင်ဒီအောင်နေမြနေတာပါဒီအောင်နေမြနေတော့တောင်းတန်းဒုက္ခဝေဒနာမပေါ်ဘူးမျိုးတရားထုတ်တဲ့ခါတော့ဟိုအာယုန်နေသူတို့အာယုန်သွားတဲ့စိတ်တွေကမရှိဘူးအာယုန်တွေကနည်းသွားတိတ်စိတ်အဲညင်ခါကာလမှာအတန်လေးပေါ်လာရင်အတန်ထင်ရှားနေတယ်နာကလေးနည်းနည်းဆိုထင်ရှားလာတယ်ကြီးကြီးချစ်ပြီးထင်ရှားလာတယ်အမနာကိုကြီးကြီးချစ်ပြီးထင်ရှားအာယုန်နဲ့ရှိမှလည်းလို့ထင်ကြောက်လို့ကြောက်တာပါတယ်ဒီဝေဒနာကသူ့ပြီးအောင်လို့ပဲ ကိုယ်ထဲမှာဒီမခံနိုင်တဲ့သဘောတွေဖြစ်ပေါ်လာသိအောင်လို့ပဲစောင့်ပြီးတော့ရှုနေရတယ်။ဘာမှလည်းမလုပ်ဘူးစေ။အဲဒီဒုက္ခဝေဒနာတွေခြေတိုင်းခြေတိုင်းမှသူကတင်ကြတယ်။ဥပ္ပခဝေဒနာကတော့ပြီးကျဲတယ်သူက။ဒုက္ခနဲ့ဒုက္ခနဲ့အပြောင်းလဲကြားရဲကြားရဲမှာသူကဆင်းရဲတာလည်းမဟုတ်ချမ်းသာတယ်လို့လည်းမဆိုတော့ဘူး။မျိုးတော့နေတော့နေသားနေတာပါပဲ။ဒါမှလည်းကောင်းတယ်လို့အားရလာအောင်မဟုတ်လို့ချမ်းသာတယ်လို့မဆိုတော့ဥပ္ပခဝေဒနာသူအပြီးခဲ့တယ်။အဲ့ဒါလည်းပဲသင်ကြားလို့ရှိရင်ရှုရတာမသင်ကြားရင်လည်းပဲတာမာစိတ်တွေရှိပါတယ်။ ဒုက္ခဒုက္ခနေရာချင်းသင်ကြပါမယ်လို့စိတ်တွေတာမာစိတ်တွေရှိအဲ့ဒီစိတ်တွေရှိပါတယ်အဲ့ဒီတာမာစိတ်တွေကဥပ္ပခါနဲ့တွဲပြီးနေတာအဲ့ဒါတွေကျူတော့ဘုရားအတိုင်းပဲအာတာတိကိလေသာပူလောင်စေရတဲ့သမဗရာလုံးလာနဲ့ပြည့်စုံအောင်ပြမစဲရှိရမယ်တဲ့ဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးကြွားဒုက္ခချမ်းသာဝမ်းသာမှုတွေဖြစ်ရင်ရှိကိုယ်တွေကချမ်းသာမှုဖြစ်ရင်ရှိဒုက္ခဆင်းရဲမှုတွေဖြစ်ရင်လည်းရှိပြီးတော့ ဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်နေသာထိုင်တာတော့ရှိနေတဲ့ဝေဒနာတွေစိတ်တွေအဲ့ဒါတွေရှင်းနေရှိတယ်တော့ချက်လိုက်ပြီးတော့ရှိရမယ်မကြမ်းမစက်ပြီးတော့မှားရပြီးတော့နေရအပြံစဲမှားရပြီးတော့နေရအဲ့ဒီတရားတွေအမှန်တိုင်းသိတာဒုက္ခတွေကလည်းတစ်ခုချင်းဖြစ်ဒုက္ခတွေကလည်းတစ်ခုချင်းအဲညောင်းတာတွေညံ့ညောင်းတယ်ညောင်းတယ်ဆိုညောင်းပြီးရင်ကြောက်တယ်ညောင်းပြီးရင်ကြောက်တယ်ညောင်းလေးတွေတစ်ခုစီတစ်ခုစီနာရင်လည်းနာတာလေးတွေတစ်ခုစီတစ်ခုစီရရင်လည်းရတာလေးတွေတစ်ခုစီတစ်ခုစီအပြင်ကနေပြီးတော့အသစ်တွေကြနေတယ်လို့ပဲသင်ရတယ် မှမသိဘူးကိုယ်တည်းကချမ်းသာမှုတွေဝမ်းသာမှုတွေဒီလိုအားတွေဖြစ်လာရင်လည်းမှားလိုက်ရင်သူလည်းပဲသိသို့တယ်လေ तू ကမှားရတာလေဒုက္ခပဲမှားရတယ်ဒီဘက်ကမှားတယ်ကာမစိတ်တွေမှားတာလေအကုန်လုံးပေါ်တယ်အဲဒီမှားတိုင်းမှားတိုင်းဟာဝေဒနာကတော့ပါနေတာပါအဲဒီဝေဒနာလေးတစ်ခါပေါ်လာမှားလိုက်ကြောက်သွားတစ်ခါပေါ်လာမှလိုက်ကြောက်တာမမြဲတဲ့တရားတွေပိုက်ကြတယ်မမြဲတော့ဆင်းရဲတွေပေါ့ဒါတွေကခုနအိမ်ဝကြီးတဲ့ဝကြီးတဲ့ဝင်နေရတယ်ဘယ်ချိန်မှသိနေလာပဲကောင်းတယ်လို့ဒီကအောင်မယ် အောက်မေလို့ရှိသေးတရားမရှိတော့ဘူးအဲအာမဂုရတဲ့ကြောက်ကြောက်ကောင်းတဲ့တရားတွေပဲတဲ့ပုဂ္ဂိုလ်တ attva မှုတဲ့သဘောတရားတွေပဲဆိုတာကြားပါတယ်ဒုက္ခဝေဒနာတွေကအထူးတင်ကြတာဒုက္ခဝေဒနာတွေကဒီတိုင်းဆိုရင်ပဂရိဆိုရင်ညောင်းညာညောင်းရမလားငါညောင်းနေဆိုပြီးတော့အရင်ကရှိတယ်ငါကအခုညောင်းလာတယ်ဆိုပြီးသိခွင့်ရင်ကိုးနေတာတဲ့ငါမှညောင်းရမလားဆိုနိုင်လည်းငါနာရမလားဆိုခွင့်ရင်ဆိုရတယ်ငါအများရနာနေကြာကြီးနာနေတယ်လို့ဆို အခုတိုက်ပြီးတော့ရှုနေလို့ရှိရင်ညောင်းတာနာတာလေးတွေသူ့ခိုက်တာနဲ့သူဖြစ်ပြီးကြောက်သဘောတရားလေးတွေပဲဘာမှစိတ်ဆိုးစရာမရှိဘူးတင်မှာဖြစ်ပြီးကြောက်တော့ဒီပိုင်းပြီးသွားပြီနောက်တစ်ခါညောင်းမြန်တာကြမှတ်လိုက်ပြန်ဟောဖြစ်ပြီးကြောက်တာမရှိကြဘူးဒီပိုင်းပြီးတော့ကြတယ်အဲဒီတော့အသေးစိတ်ကလေးတွေဖြစ်ပြန်တာသိရတာသိရတာရှုတိုင်းရှုတိုင်းအမှန်တိုင်းအမှန်တိုင်းသိတိုင်းသိတိုင်းဟာဖြစ်တဲ့ပါစရာချမ်းသာဆိုပြီးသားကြမယ်ဒုက္ခတို့လည်းချမ်းသာမျှော်လင့်ကြမယ်ဘာမှမမျှော်လင့်မတောင်းတာဘူး

လောလောမတ်ဒီကောသမာဓိပြီးတော့ကြည်နေတာပါပဲဝေဒနာဆိုတာဒါမှလည်းဒုက္ခဝေဒနာလို့အနေအားဖြင့်ပြီးဒုက္ခတော့ဥပ္ပခါတော့တဲမတည်ရုပ်ပုဂ္ဂိုလ်တွေခံစားမှုဝေဒနာဆိုတာကပါဠိခံစားမှုဆိုတာဗမာစကားသင်ကြားပေါ်လာတော့ခံစားမှုဝေဒနာဟူတဲ့မြောက်ကိုမှန်တိုင်းသိရမည်။အမှန်တိုင်းရှိနေရ။အဲမရှိလို့ရှိရင်မြင်နိုင်အောင်မကြက်ကြောင်ရသေးရ။ဒါရကြည့်ပါတော့ခဏလေး။ပြုမြင်နိုင်အောင်ကြက်ကြောင်ရသေးရ။မကြက်မှလည်းအမှန်တိုင်းသိရ။ ဒီလိုကြည့်ရင်ဒီတိုင်းဒီတိုင်းကြည့်တာရင်းနေတော့ရုပ်ပုဂ္ဂိုလ်မရှိရင်ငါသီလတရားဆိုကိုးလိုက်တော့မစားဘူးခံစားမှုခံစားမှုဝေဒနာတိုင်းခံစားမှုဝေဒနာတိုင်းမှာကြည့်တာငြိအောင်ဒီလိုမှတ်ပြီးနေတာဝေဒနာနုပဒနာသိတာကိုခေါ်ပြီးဒါဝေဒနာနုပဒနာသိတာကိုခေါ်ပြီး သူဘာမှတရားကြသင်ကြားပေါ်လာတော့ခံစားမှုဝေဒနာဟူတဲ့မြတ်ကိုမှန်တိုင်းရှိနေရမည်သင်ကြားပေါ်လာတော့ခံစားမှုဝေဒနာဟူတဲ့မြတ်ကိုမှန်တိုင်းရှိနေရမည်သင်ကြားပေါ်လာတော့ ခံစားမှုဝေဒနာဟုသမျှကိုအမှန်တိုင်းရှိမြင်ရမည် ကြောင့်ညာဆက်ရမည်သိမြင်နိုင်အောင်အပြာကြောင့်ညာဆက်ရမည်မပြတ်မှလည်းမှန်တိုင်းသိရမည် မပြတ်မှတ်လျက်အမှန်တိုင်းသိရမည်ဒီလိုသိလင်ဒီတိုင်းဒီတိုင်းကိလေသာငြိမ့်နေတော့သည်ဒီလိုသိလင် ဒီတိုင်းဒီတိုင်းကိလေသာငြိမ်းလေတော့သည်ခံစားမှုဝေဒနာတိုင်းမှာ ကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုဝရဏ ानु ပဒနာပฏิပဌာဟုခေါ်သည်ခံစားမှုဝရဏတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုဝေရဏ ानु ပဒနာပฏิပဌာဟုခေါ်သည် ခံစားမှုယရနာတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှသိနေတာကိုဝေဒနာနုပဒနာသတိပဋ္ဌာန်ဟုခေါ်သည်အဲဆိုတာမှာမာနတ္တဘုံဆိုတာဒီကြောင့် ခံစားမှုဝေဒနာတိုင်းမှာကိလေသာနှင်းအောင်ဒီလိုမှတ်သိနေတာကိုဝေဒနာနုပသနာဝိသံဟုခေါ်သည်ခံစားမှုကိလေသာနှင်းအောင်ဒီလိုမှတ်သိနေတာခံစားမှုဝေဒနာတိုင်းမှာတဲ့ခံစားမှုဝေဒနာတိုင်းအကောင်းဖြစ်ပြီးအကျိုးရှိတယ်သုံးဆောင်နေပေးရတယ် ဒုက္ခဒုက္ခဥပ္ပခါ၃မျိုးရှိတယ်အချင်းချုပ်တော့ကောင်းတဲ့ဆုံးတစ်ခုပါပဲဆင်းရဲနဲ့ချမ်းသာနှမျိုးပဲဥပ္ပခါကလည်းချမ်းသာသဘောရှိတယ်ဒါကနေကြည့်နေတာပါရစရာရဲလို့သာထူးမရတာသူကသက်တာတော့သက်တာစားတွေပဲဒီသင့်တော်လို့ဝတ်ဆင်တယ်အဲဆင်းရဲနဲ့ချမ်းသာနှမျိုးတော့ကိုယ်တိုင်ခံစားမှုသင်ကြားတာကတော့ဆင်းရဲချမ်းသာမျိုးခံစားတွေဖြစ်တိုင်းခံစားမှုတွေဖြစ်တိုင်းဖြစ်တိုင်းဆင်းရဲတွေဖြစ်တိုင်းဖြစ်တိုင်းချမ်းသာတွေဖြစ်တိုင်းဖြစ်တိုင်းအဆိုးတွေအကောင်းတွေဖြစ်တိုင်းဖြစ်တိုင်း အဲဒီရှားပွေရတဲ့ဥစ္စာတွေအဆိုးတွေကိုလုံးမရှိကြဘူးကောင်းနေလို့ကြီးကြကောင်းလို့ပဲဒီမှာဖာနီးနေကြကြားနေကြအောင်လို့လုပ်နေရတယ်ဒီနေ့ဒီနေ့အောင်အကောင်းတွေတွေ့တဲ့ခါကျตายရတယ်ကောင်းသားချမ်းသာပြီကိုယ်ကတွေ့တော့ကောင်းပြုလို့ကောင်းတာလည်းပဲตายရတာပဲစိတ်ထဲမှာလူကျိုးဆိုရင်တော့ကောင်းတဲ့အာယုံနဲ့တွေ့ပြီးတော့ရောရှင်ချမ်းသာနေရတာတွေလည်းပါရတာမကောင်းတာနဲ့တွေ့တဲ့အခါကျတော့သိဆင်းရဲကြမကောင်းတာနဲ့တွေ့တဲ့အခါကောင်းတာတွေလည်းမျှော်ရင်တောင်းတကြတယ်ကောင်းတယ်ရတယ်မမှုကိုရှားတော့ဘယ်လိုလုပ်ရှားလဲဆိုရင် အဲ့ဒါကိလေသာတွေဖြစ်နေတာအဲ့ဒီစိတ်ကူးသက်သက်နဲ့ရှားလို့မရဘူးလောဘဒေါသကိလေသာတွေကောင်းတာတွေနဲ့တွေ့လို့လည်းပဲလောဘမရှိအောင်မကောင်းတာတွေနဲ့တွေ့လို့လည်းဒေါသမရှိအောင်ကောင်းတာတွေတွေ့တဲ့အခါလည်းပဲဆိုတဲ့ကောင်းတာတွေကိုညှို့ရင်တောင်းတာပြီးလောဘမရှိအောင်မကောင်းတာတွေတွေ့တဲ့အခါလည်းပဲကောင်းတာတွေညှို့ရင်တောင်းတာပြီးလောဘတွေမရှိအောင်ကိုယ်နဲ့အဲကိလေသာငြိမ်းသွားအောင်လုပ်ပြီးတကလာရအောင်လို့ယူရတယ်သင်္ချာပေါ်လာတဲ့ ခံစားမှုဝေဒနာတွေဒီလိုမျိုးပြောတဲ့အခါမှန်တိုင်းပြောပြရမယ်အမှန်နဲ့ရှုနေအောင်လို့ကပြောဆိုပြီးရတာဒီလိုကြောင့်ကြက်ဆိုင်တယ်ကြက်ကြက်နဲ့ဆိုင်လုံးလောက်ဝိရိယဒါညာကကြီးပေါ်တိုင်းပေါ်တိုင်းနဲ့မပြတ်ရှိနေရတယ်မပြတ်မှတ်မှတ်ရတယ်ဒါကြောင့်ဝေဒနာတွေဒီတိုင်းဒီတိုင်းမှစာပြီးတော့အထူးအားဖြင့်ဒုက္ခဝေဒနာတွေပဲအထူးပေါ်ရတယ်ညောင်းတာပူတာနာတာကျင်တာကြိုက်ခဲတာရတာရနာမောပန်းတာသူက နီးမမှန်မဲ့သူတို့ဘာတွေအကျိုးမဲ့ဖြစ်အောင်လို့လုပ်ပြီးတော့အဲ့ဒါရှိတော့ဒီတိုင်းဒီတိုင်းဒီမခန္ဓာတဲ့သဘောတွေချက်ချင်းပြီးတယ်သူကတော့မနာထင်ကြတာပဲအဖိုးတွေကိုခါးသားနေတဲ့သဘောပဲသူထဲမှာအခန့်ခက်ပြီးတော့နှိမ့်ဆက်နေတဲ့သဘောပဲအခန့်ခက်နေတဲ့ခါလဲသူ့ညောင်များသူ့လိုပဲအခန့်ခက်ပြီးနှိမ့်ဆက်နေတဲ့သဘောအဲ့ဒါလေးတွေကလည်းမြဲဒီနာမို့ဖြစ်ပြီးကြောက်တိုင်းဖြစ်ပြီးကြောက်တိုင်းဒါလေးတွေပြရမှာမခါသာပုဂ္ဂိုလ်ကမပြီးဘူး အဲတမာရီနဲ့အားကောင်းလာတော့မှတ်တယ်မှတ်တယ်အပြတ်ပြက်ကလေးတွေတစ်ပိုင်းတစ်ပိုင်းစီတယ်မမြဲနာမှာအဲဒီမမြဲတာတွေပြီးလာမမြဲတာတွေပြီးတော့အစကဆင်းရဲဆိုရင်ပြောကြမလို့ဘူးပေါ့လေအစကချမ်းသာနေတယ်ထင်ရတာတောင်မှလည်းမမြဲတာပြီးမှတော့ဆင်းရဲတွေထင်လာပုဂ္ဂိုလ်သားတာမဟုတ်တဲ့သဘောတရားတွေပဲသူကသူရှိတဲ့သဘောတရားတွေပဲဆိုတာပြည့်ရပြည့်ရတာဒီခံစားမှုဝေဒနာနဲ့စပ်ပြီးတော့ကောင်းတယ်လည်းပဲဒါနှစ်တုန်းပြင်မကောင်းတယ်လည်းစိတ်ဆုံးမှုစိတ်ပြောင်းမှုဖြစ်ဘူးကိလေသာတွေငြိမ်းတယ်ဒီလိုပြီးရင်ဒီတိုင်းဒီတိုင်းကိလေသာငြိမ်းနေတော့ အဲလိုကိလေသာညင်းအောင်လို့ရှိရတာပဲဘယ်မှာရှိရတော့ခံစားမှုဝေဒနာတိုင်းမှာခံစားမှုဝေဒနာတိုင်းမှာကိလေသာညင်းအောင်အဲဒီလိုမှတ်သိနေတယ်ဒီလိုမှတ်သိနေတာကိုဝေဒနာနုပါဒနာသိတာကိုခေါ်ပြီးပြောပြောဆိုပြီးတော့လုံးဝရမယ်ဟာဒီပဒတိပုဂ္ဂိုလ်ဝေဒနာတွေ့ရစွာသက်သာကြီးဟာပဲရှိရသာဝေကျမ်းကလည်းမှတ်တမ်းတင်ထားတာရှိတယ်ကြာစားခံရလို့ဒုက္ခဝေဒနာတွေမှာပြီးတော့ ဉာဏ်နာဖြစ်သွားတဲ့ပုဂ္ဂိုလ်ရှိတယ်။ဒေသတိကောင်းတဲ့ပုဂ္ဂိုလ်ပဲ။တဏှာမှာယဟန်တော်သုံးချက်သောကြောင့်နေကြ။သောကြောင့်နေပြီးတော့ရှိရတရားထုတ်ကြတာပါပဲ။သောကြောင့်နေပြီးတော့တရားထုတ်ကြ။နေလည်းကိုယ်နေရာနဲ့ကိုယ်နေကြီးအာတော့ညလည်းကိုယ်နေရာနဲ့ကိုယ်နေအာတော့သောကြောင့်ဆိုခန္ဓာနာနာကြောင်းကြီးတွေရှိမှမဟုတ်ပါဘူးတောင်းတန်းဟိုတင်းလေးမိုးလုံးလေးလုံးတောင်းလုံးလေးနဲ့ဆောက်ပြီးတော့နေကြတာနဲ့ပြူပါတယ် အဲနေ့လည်းပဲတစ်ပင်ရောက်တော်တဲ့တစ်ပင်ရောက်တော်တဲ့နေရာနေပြီးအားထုတ်ရညလည်းပဲတစ်ပင်ရောက်တော်တဲ့နေရာနေအားထုတ်ရတာကြားရှိတဲ့ရဆိုရင်ကြားကလာတာပေါ့ကြားအဲ့ဒီမတရားတဲ့ကြားရှိတဲ့ရကပြင်းနေတော့ကြားကလာလာတော့မနေ့သောသောဒီကကိုအောင်နေကိုအားထုတ်ပြီးစိုက်အားထုတ်နေကာယကံက၃ပါးဝစီကတရားစိုက်အားထုတ်နေရင်လည်းကြားလာမှသိမှာမဟုတ်ဘူးငိုက်နေလို့လည်းသိမှာမဟုတ်ဘူးအဲ့ဒါခုနှစ်ခုကိုပဲဒါပြီးလို့နေမှာကြားက လာလာပြီးတော့ဆွဲသွားတယ်သက်ခါတဲ့ဉာဏ်ကလည်းပဲអော်လိုက်လို့ရှိရင်ပြင်တင်းပုဂ္ဂိုလ်တွေတရားထုတ်ပြမယ်ဆိုလို့မអော်ဘူးတူရတယ်။ဘဝရင်းနဲ့မဆိုင်မဲနဲ့။ဒါလည်းသူကကြားဆွဲရတာဒီတိုင်းလိုက်တော့မអော်တော့ဘူး။ဒါဆိုရင်နေထိုင်ရင်းနဲ့မဆိုင်မဲနဲ့တဲ့ဒီဥစ္စာပါဏိပါဒ။ဒီပြင်းနဲ့ရားနေရော့တယ်သူများဥစ္စာကိုယ်တယ်။ဒီနေ့တနေ့တော့ဥပ္ပပြုတဲ့ခါကာလကြတော့မှမထေကြီးကညာကြီးတွက်လိုက်တဲ့ခါ အဝုပြီးတော့ရဟန်းကြီးတို့ကပြောရတာကိုကျောင်းတိုင်းမှာသင်္ဃာကြီးရဟန်းကြီးတို့ဘယ်လောက်ရှိတယ်အဝုပြီးတော့ဘယ်လောက်လာတယ်ဘယ်လောက်ကြာနေတယ်ဘာဖြစ်လို့မလာတယ်လဲဆိုတော့မေးရများအောင်ပါဘူးအဲဒါရဟန်းကြီးရော့သွားတော့မှဘာဖြစ်လို့ရော့သွားတယ်လဲဆိုတော့အာဒီလိုပဲတဲ့မနေ့မနေ့လာပြီးကြားဆွဲတယ်အဲဒါကာယကမစီကနေဘုရားတွေဇာနမှုကုန်ပြီစီဥစာရအောင်လို့အာဒီလိုဆိုရင်လည်းဒီလိုဖြစ်နေတယ်ကြားဆွဲရင်အော်ပါမှာပေါ့ဘေးကဝိုင်းဝန်းပြီးတကလားကြောက်လန့်ကြာကြာဟိုနေကလွတ်အောင်လို့ကြောက်လန့်လုံးမှာပေါ့ ဆိုတော့နောက်ကြားလာဆိုလို့ချင်းဩရမယ်ဆိုတော့နောက်တစ်ခါယဟန်တစ်ပါးဒီလိုမင်းနဲ့သောသောလာပြီးကြားဆိုဟုတ်ယဟန်ကကြားပါဗျာကြားလာဆိုပါပြီဆိုရောတော့လေးရယဟန်တွေကတခါတည်းဘုံလုံးဝိုင်းရှိကြတာပေါ့လေရှိရတောင်ဝေးတို့ဘာလို့တိုင်ပြီးလက်နဲ့လည်းပါကြီးကြီးရှိမှာမဟုတ်ပါဘူးဩအင်ပြီးတော့အပံပေးရုံတော့ရှိမှာပေါ့လို့ဒါမဲ့ဒီကြားကလူစားနေကြကြဆိုပဲကြောက်လိုက်မှာတော့လို့အဲဒါလည်းကြားစီခွဲပေါ့ စီးပွားရေးမလုပ်သင့်တာတွေညာတော်တွေမလိုက်နိုင်တဲ့နေရာတောင်ကြားတဲ့အဲ့ဒီကိုယူရတယ်ယူရတာမလိုက်နိုင်မလိုက်နိုင်တော့ရာနေကသူကသတင်းသုံးပေါ်ရာနေကနောက်ဆုံးစကားမှားတော့တာမတတ်နိုင်အချင်းငါတို့တော့တတ်နိုင်နေကြသွားနိုင်သွားသွားရှိတဲ့ညတော့လိုက်ပြီးတော့သင်အတွက်ကူညီကြတာပဲဆောက်လာကြတာပဲဒါပေမဲ့လို့ဒီကရှိတော့တို့လည်းမလိုက်နိုင်တော့ဘူးဒီလိုချိန်ခါကာလကတော့ ရင်းနှီးအောင်လို့ဒုနဲ့တရားဓမ္မတွေနဲ့ရင်းနှီးအောင်လို့လုပ်ပြီးဒီကလာပြီးပြည်စည်းကြတာပုဂ္ဂိုလ်ရဲ့စွမ်းရည်တတ္တိကိုပြရမယ်သင်္ခါရလာတယ်မိမိစွမ်းရည်ဘယ်လောက်ရှိလဲဆိုတာပြရမယ်သင်္ခါရလာပဲအဲ့ဒါ အပမာရမင်းမလို့သတိတရားဖြင့်ကြိုးစားအထုတ်ပါပြီတော့အထုတ်ပါလေတော့လို့ဆိုပြီးတော့အပိစ္ဆရာပြောကြမတရားတဲ့နည်းတွေနဲ့ဒီလိုစကားလေးတွေပို့တာတကယ်ဖြစ်လို့ကြတာမပြောလို့ချင်းသတိလို့ချင်းလည်းမင်းတယ်ပြီးတော့မတရားတဲ့နည်းနဲ့ပြောလိုက်တော့သူမြင်ကောင်းထိုင်ကောင်းရှိတဲ့ခါတွေမှာသတိပေးပြီးတော့အပိစ္ဆရာကြီးဟာမှလည်းဟားလိုက်ကြားရလိုက်တယ်ဒီပြမတော့အာကိုကြမှာမရှိတော့ပဲဒါပဲအာကိုရတော့ပြီးတော့ပြန်ဝင်နေတာပုဂ္ဂိုလ်ရဲ့စွမ်းရည်တတ္တိဟာဒီနေရာကြမယ်ခါပဲပုဂ္ဂိုလ်စွမ်းရည်တတ္တိဆိုတာဘာလို့ဆိုတော့ခြေကမှာပေါ့လေ ဒုက္ခဝေဒနာတွေတွေ့တဲ့အခါမှာအဲဝိပဿနာမဲ့ဒေါသဆိုတာဖြစ်တော့ရှူတဲ့ရှူတဲ့ဟာနိစ္စရူပနာတာတွေသိမချမ်းမသာမှုတွေဖြစ်တော့ငိုရင်တဲ့စိတ်တွေလည်းဖြစ်တော့ဝန်းနေတဲ့စိတ်တွေလည်းဖြစ်တော့အားကိုးရမယ့်စိတ်တွေအငယ်တဲ့စိတ်တွေဖြစ်တော့မှာအဲ့ဒီစိတ်တွေမဖြစ်ဘဲနဲ့တခါကိုတရားလေးနဲ့ကိုနှလုံးသွင်းနေလို့ရတော့အရေးကြီးတာပါပြည့်စုံတဲ့အခါကျတော့အရေးကြီးတယ်တရားထုတ်ထားတဲ့စာသားတွေပဲပြည့်ပြည့်နဲ့နိဗ္ဗာန်အောင်လည်းပြည့်ဝင်ပါ ဒီစင်းရဲကြတွေတွေ့တဲ့အခါကျရင်မစင်းရဲဘူးဝန်တာကြတွေတွေ့တဲ့အခါလည်းပဲမတက်ကြဘူးအရေးကြီးတယ်ကဝန်တာကြတွေ့တဲ့အခါကျတိတ်တက်ကြလည်းပဲတဲနေရမှာဘူးဒါလည်းသိရမှာဘူးသို့တော်လည်းပဲသိတော့မဆိုးလာသေးဘူးပေါ့အဲဒီဝန်နေကြတွေတွေ့တဲ့အခါကျမှစိတ်မဆမ်းမတာတွေသိပြီးတော့ဘူးပင်ပင်ဖြစ်တာအဲ့ဒါကတော့သိဆိုတာမစားနိုင်မတော့နိုင်နဲ့ဒါလည်းဒုက္ခတွေရောက်အဲ့ဒါဒုက္ခတွေလို့ဆိုတာအဲ့ဒါကိုသိခံနိုင်မှုအရေးကြီးအဲ့ဒါရောက်သမုတ်စိရပါအာသိ အဲ့ဒါမာမအာဒီပုဂ္ဂိုလ်ရဲ့စွမ်းရည်ပြဝယ်အချိန်ပဲလို့တတိပေးပြီးတော့မင်းမလေးရောပဲအာထုတ်ပါလေတော့ဆိုပြီးလေးတော့သူလည်းတော့အာထုတ်အစဉ်တိုင်းပွားများတာဘဝတန်ရာတွေမှာကျင်နေတဲ့ခါကာလပွားများနေရနိုင်တဲ့တ attva တွေကဖမ်းပြီးတော့စားလို့သူတို့ရဲ့ဆက်တွင်းမှာသိရတဲ့ဘဝတွေများပြီဘဝဖြစ်လာလို့ရှင်တော့ဘဝတစ်ခါတော့သိကြမှာ ဒါနသီလသူသူ့လိုလိုလဲသိရမှာပါဝနာအတတိုင်းနေပြီးတရားလည်းရှိတတိုင်းမနေရဘဲနဲ့ယောဂဝေဒနာဖြစ်ပြီးတရားလည်းရှိယနေ့ပြီးတရားလည်းရှိမိလောင်ပြီးတရားလည်းရှိလိမ့်ကြပြီးတရားလည်းရှိအာအခုနေခါကာလဆိုရင်မော်ဒကာတွေလည်းတိုက်တရားလည်းရှိတယ်ပေါ်ပါတယ်ဒီကြတွေကတော့ဒီကြအကြောင်းတွေလည်းများလာအဲဒီလိုယူဒနာတွေသွားမှာပါလားရတာနောက်တစ်ခါနိုင်တဲ့ပုဂ္ဂိုလ်တွေကနှိစ္စသတ်ဖြတ်လို့သိရတာရှိတယ် စားခြင်းတဲ့ပုဂ္ဂိုလ်တွေကဖမ်းပြီးတကလားစားလို့တရတာကြီးစားတဲ့ပုဂ္ဂိုလ်တွေကလည်းသူကရှင်ရှင်လေးပဲသူကဟုတ်စားနေကြအစာပဲစားနေကြအစာကိုသူရိုးရိုးစားတာပါမှတနာရမယ်ဘာမှမကြည့်ဘူးကအဲဒီတော့စားကြတာအဲစားခံရတဲ့တ attva မှာတော့မကြည့်မဆိုင်တဲ့ခါလေးတွေမှာတရားချတာကိုသူကမနာကိုမကြည့်မဆိုင်ဖြစ်ပြီးတော့တရားအဲဒီလိုဘဝတွေ များပြီတဲ့ယခုတော့မြတ်စွာဘုရားရဲ့အဆုံးအမတော်လေးနဲ့နှလုံးသွင်းပြီးတော့သိရမှာပဲတဲ့ဘာမှကြောက်ကြမရှိဘူးနှလုံးသွင်းတာဘာမှကြောက်ကြမရှိဘူးကိုလက်ကင်လေးနဲ့ပဲဆိုပြီးတဲ့ခါလဲနှလုံးသွင်းမိမိသီလစင်ကြယ်ပါလေလည်းနှလုံးသွင်းနှလုံးသွင်းပြီးတော့စိတ်ကလေးကဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ပီတိတွေကလည်းရှိမှာပေါ့ဒုက္ခဝေဒနာတွေလည်းမရှိလို့ဖြစ်မှာမဟုတ်ဒုက္ခဝေဒနာလည်းရှိရမှာပဲ ဒုက္ခဝေဒနာတွေသင်ကြားနေတဲ့ဥစ္စာကြီးသူပဲနဲ့ပဲဖြစ်နေမှာမကြည့်ရင်တရားငါနာတယ်ငါနာတယ်ငါကိုကြားစားတယ်ငါကြားကြိုက်တယ်ဆိုဒီကိလေသာတွေဖြစ်ကုန်မှာပေါ့ဆိုတာအဲဒါတွေလည်းရှိရမှာအဲဒါတွေရှိပါများတော့ကိုသေချာစိုက်ကြည့်တော့တာတွေကမတိုင်းမတိုင်းတော့ဘုရားကျင်းကျင်းနဲ့ပိဋိသောမနာတာတွေလည်းဖြစ်လာနိုင်တယ်တရားဆိုတာကစကားစအထူးအချင်းတော့ဒီမှာကြည့်တတ်ကြပါလေအတန်တွေပါလေရှိပါကြည့်တယ် ဒါနေကလည်းရှင်းညာနေတချို့မရှင်းနိုင်မမနိုင်ဘူးဆိုရင်ကြတယ်အပြစ်တင်ကြတဲ့ဆရာတွေဘယ်လောက်ရှင်းညာလဲဆိုရင်အားထုတ်နိုင်မလဲဆိုပြီးတော့သမဝါယာမစသည်လိုလည်းပါပါတယ်နောက်နိုင်လာတဲ့အခါကျဒီအတန်တွေကသူ့အတူတခြားပဲဒီအတန်တွေသူ့အတူရှင်းတာကိုယ်နဲ့ဘာမှမဆိုင်ဘူးအဲ့လိုပဲဒီဝေဒနာတွေရရင်လည်းနိုင်လာတဲ့အခါကျတော့ဝေဒနာတွေနားတော့နားတာပဲနားရင်သူ့အတူတခြားဖြစ်ဟိုနားတာကတစ်ခုပြီးတော့သိတာကတစ်ခုနာတာကတိတာတို့တခြားလူချင်းတွေဘာမှမခံနာအောင်မဟုတ်ဘူးနားတော့နာတာပဲမခံနာလောက်အောင်မနေတာလောက်အောင် အဲ့လိုနိုင်ပြီးတော့သွားဒါကြောင့်အဲကြားစားတဲ့ညာကြားစားနေရင်းနဲ့ပဲဒီနေ့ကြည့်ရိုက်တဲ့အခါကျရင်ဝိပဿနာညာအစဉ်တိုင်းတက်ပြီးတော့သောတာပန်ဖြစ်သွားတယ်တော်တယ်ပုဂ္ဂိုလ်ကအဲဒီပြေလာရောက်လို့ရှင်သရကဖြစ်မေဃာတရားလည်းပြီးပြီ။ဆဲလာရောက်တဲ့အခါကျတော့အနာဂတ်ပြီ။အဲဒါကြောင့်မတိုင်းမတိုင်း သမာဓိတိနှလုံးသားစားကနေကြလို့ချင်းညာနာဖြစ်ပြီးတော့ပြိဋိဘာကျမ်းတော့။ဟောလည်းပိနေသတိညမှာတိုင်းမှာတိုင်း။နာတော်တဲ့ပုဂ္ဂိုလ်ပဲဒါဝေဒနာတော့တည်းကြီးတာမရှိပါဘူးပုံမှာ။အခုဒီမှာခိုင်းနေရင်လည်းဘာမှမရှိဘဲနဲ့ပုဂ္ဂိုလ်တွေကဖြစ်လို့ဥမာညောင်းတာတွေပူတာတွေနာတာကျင်တာတွေခဲတာတွေဒါတွေလည်းပဲတချို့တော်တော်များများတွေ့ရပါတယ်။သူကလည်းပဲဟိုသူ့အတွင်းနဲ့ဆိုလို့ရှိရင်ဒီကြာကတော့နာတယ်လို့အောက်မေ့ရမှာပဲသူက။သူလည်းပဲမနာခံခဲ့တာပဲ။ဒါပေမဲ့ဟိုကနေစားလို့ရှိရင်တော့ကျော်ပါပြီ။ဟိုကတကယ်နာတာ။ တကယ်ကိုသီလအောင်ကြည့်ရတဲ့ဥစ္စာပဲအခုကတော့ကိုသီလအောင်တော့မဟုတ်ပါဘူးကိုကကိုသမာဓိအာယုန်နဲ့မှလာကြီးကြီးဖြစ်ပြောတယ်နေအဲဒီတော့အဲ့ဒါနဲ့သာလို့ရှိရင်မနဲ့သက်သာပါလေပြီးတော့ဝေဒနာတွေဖြစ်လို့ရှိရင်ဒီဝေဒနာကိုသုစားပြီးနိုင်အောင်လို့မနိုင်တဲ့အခါကျတော့မြင်ရတာမှမတတ်နိုင်ဘူးအဲဒီလိုဝေဒနာဖြစ်တိုင်းဖြစ်တိုင်းရှိနေတာကိလေသာငြင်းအောင်လို့ကြည့်ရတယ်ဒီဝေဒနာနဲ့စပ်ပြီးကောင်းရင်လည်းตายရမယ်မကောင်းရင်လည်းတောင်းနာမယ် ပြီးတော့စိတ်ဆိုးမယ်စိတ်ပြက်မယ်ဒေါသတွေဖြစ်မယ်အဲဒီကိလေသာတွေငြင်းအောင်လို့သာရှိရတယ်အရိယာမပြောသေးလို့ရှိတော့စိတ်နှလုံးမသားမရာတွေပူပန်မှုတွေဖြစ်မယ်ဝန်နေမှုတွေအဲဒါတွေဖြစ်အဲဒါတွေငြင်းအောင်လို့ကရှိရတာမန်တိုင်းသူ့လိုမန်တိုင်းသိပါလို့ရှိရင်ဒီတိုင်းဒီတိုင်းကိလေသာငြင်းတယ်အဲဒီကိလေသာငြင်းသွားလို့ရှိရင်တော့အဲဒီလိုကိလေသာငြင်းရှိနေတာကိုပဲတရား ဝေဒနာတုဝေဒနာနုပတိဝိရတိဝေဒနာတော့၌ဝေဒနာဟုဝေဒနာဟုရှိသည်ဖြစ်၍နေ၏ဆိုတာဒီဒေသနာတော်ရဲ့ဝေဒနာနုပဒနာသတိထားတယ်။ဆိုင်ဆိုတော့မောင်တို့ထောက်ထားပြီးတယ်။သင်ကြားပေါ်လာတော့ခံစားမှုဝေဒနာဟုတဲ့မြတ်ကိုမှန်တိုင်းသိမြင်ရမည်။သိမြင်နိုင်အောင် မပြတ်ကြောင်းညာဆိုရာမီမပြတ်မှလည်းရဲ့အမှန်တိုင်းသိရမည်ဒီလိုသိလင်ဒီတိုင်းဒီတိုင်းကိလေသာငြိမ်းနေတော့သည်ခံစားမှုဝေဒနာတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကို ဝေရဏ ानु ပဒနာသတိဝေဒံဟုခေါ်သည်စိတ်တေစိတ်ဓာနုပါတိဟုရတိအာတာပိသံသနောတတိမာဝုနေယလောကေပိဇာတော်မနာတံစိတ်တေစိတ်၌ဝိပဿနာဝေဒနုပါတိစိတ်ဝရှုသည်ဖြစ်၍ဟုရတိနေစိတ်ကလေးကိုစိတ်ပဲလို့ပြောတာစိတ်ကဘယ်လိုသဘောရှိတော့လဲ အနိစ္စဒုက္ခအနတ္တသဘောရှိပါတယ်စိတ်ဆိုတာလည်းမမြဲတဲ့တရားပဲစိတ်ဆိုတာလည်းဆင်းရဲတရားပါပဲစိတ်ဆိုတာလည်းပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားပဲပဂရိပုဂ္ဂိုလ်တွေနေရတဲ့စိတ်ကမြဲနေငငယ်တည်းကရှိတဲ့စိတ်အခုလည်းရှိနေတာငငယ်တည်းကသိတဲ့စိတ်ကိုလည်းသိနေအရင်ကသိတဲ့စိတ်ကပဲအခုသိအရင်ကသိတာလည်းငါပဲအခုသိတာလည်းငါပဲအရင်ကစဉ်းစားတာလည်းငါပဲအခုစဉ်းစားတာလည်းငါပဲငါတယောက်တည်းပဲဒီလိုထင်နေတာအဲ့ဒါလိုပဲအရိယာမဲ့ဖြစ်ဖို့ရည်ဟာတချို့ သာသနာ့အရှင်လက်ကပုဂ္ဂိုလ်တွေကတော့မူလမဲ့ခင်တွေကသာသဘာဝဓမ္မတွေကတော့စဉ်းစားကြံစီတာမနဆိုသိတယ်သူကတသဘာဝလေးတစ်ခုဆိုတာကိုသူကအစဉ်သာဝရရှိသူကသဘောလေးတစ်ခုသူကမပြောင်းမပြေဘူးသူတို့ဒီနေတယ်လို့သူကဆိုတာဒါကသူတို့သိချင်းတဲ့သူတို့ကြံကြံပြီးတော့ဆိုထားတာလေမာနစိတ်လေးကတစ်ခုချင်းပြင်တာအဲ့ဒါမမြဲတဲ့တရားလေးတွေပဲတဲ့မမြဲတဲ့တရားတွေမမြဲမမြဲဘူးဆိုတာအမှန်နဲ့သိရမယ်တဲ့စိတ်ကလေး

လုံလဝိရိယတဲ့မပြတ်ရှုနေတဲ့မပြတ်အားထုတ်နေတဲ့လုံလဝိရိယအဲ့ဒီအဲ့ဒီဝိရိယနဲ့ပြည့်စုံရမယ်မဆုံးမနေတခါတည်းလိုအားထုတ်ရမှာအာတတော်အမှတ်ရသည်ဖြစ်၍သံသာနောအသိသည်ဖြစ်၍အမှတ်ရပြီးမပြအမှတ်ရပြီးတော့အမှန်နဲ့သိရမယ်သိကြရဖြစ်ပေါ်ဖြစ်ပေါ်တဲ့အတိုင်းပေါ့လေ လူပဂရိလူတွေကပြီးမှမသိပဲကိုယ်စိတ်ကိုဘာဖြစ်နေမှမသိကိုယ်စိတ်ကိုကိုယ်ကိုကိုယ်တော့မလို့ကျွမ်းတာမဟုတ်ကြွားရင်လည်းစိတ်ကူးရတယ်စိတ်ကူးသွားတယ်အရိယာမေခင်တရားတို့ကိုဝိုင်းလာရင်တခါတည်းဟိုမှာကြောင်းဖို့ဝဲဖို့လာမေခင်တရားအဲလုပ်ဖို့ဂိုင်းဖို့သွားဖို့လာဖို့ပြောဖို့ဆိုဖို့မနေ့ကအကြောင်းအရာတွေပြန်စဉ်းစားဝိပဿနာဉာဏ်ဖြင့်ဒီနေ့အကြောင်းအရာတွေသူရဆောင်ရမယ့်အကြောင်းအရာတွေစဉ်းစားအဲ့ဒီတစ်ပတ်တွေလောက်ရမယ့်ဟာတွေစဉ်းစားအဲဟာတွေလျှောက်ပြီးစဉ်းစားသွားနေတာအခုစဉ်းစားတဲ့စိတ်ကလေးစဉ်းစားရင်ကြောက်ရင်စဉ်းစားရင်ကြောက်ရင်အဲ့ဒါသတိမှမရပဲ ဒါသတိမြပဲအရှင်းအခုအဲ့ဒါသတိရမှာမပြတ်ကြောက်ညက်ဆိုင်နေမှာဒီစိတ်ကလေးဘာဖြစ်လဲညာဖြစ်လဲဆိုတာကတော့သိရမှာသာရကံဝစိတ်တံသာရကံစိတ်တံနိပ္ပသနာတိဝိတာရကံဝစိတ်တံဝိတာရကံစိတ်တံနိပ္ပသနာတိသာရကံဝစိတ်တံတမေမှုနဲ့တကွာဖြစ်သောစိတ်ကိုလည်းသာရကစိတ်တံတမေမှုနဲ့တကွာဖြစ်သောစိတ်ဟူ၍သာနာတိသိတမေပါရတဲ့သိရတယ်တမေပါရတဲ့လူချင်းနဲ့ဖြစ်တဲ့သဘောကျတဲ့စိတ်ကလေးကိုအဲ့လိုသိရမှာသာရကံဝစိတ်တံ ဒေါသနဲ့တကွာပြီးတော့စိတ်ကိုလိသာရဏစိတ်တံဒီဒေါသနဲ့တကွာပြီးတော့စိတ်ဝိပဿနာတွေဒီစိတ်ဆိုးတဲ့စိတ်ပြစ်တဲ့မုန်းတဲ့ညွန်းတဲ့သက်ဆုပ်တဲ့နှလုံးမသားဘူးအဲဒီစိတ်ကလေးတွေဒီတိုင်းဒီတိုင်းဒါလေးတွေပြီးရမှာဗာမောဟဝစိတ်တံဗာမောဟစိတ်တံဒီသာရကျူဝေတဲ့စိတ်အမှားတိုင်းမပြီးပဲနဲ့ရဲတယ်ထင်တယ်ပုဂ္ဂိုလ်သားတွေယောက်ျားမိန်းမထင်တယ်မောဟစိတ်တွေကလည်း အဲဒီလိုအထင်ထင်တာပဲကြရင်ကြတဲ့ပုဂ္ဂိုလ်သတ္တဝါပဲထင်ထင်တယ်ကြရင်ကြတဲ့စဉ်းစားရင်စဉ်းစားရတာသူမှတ်ရမှာမောဟစိတ်ကပွဲတော့ရှိတဲ့အတွက်သံခိတံဝါစိတ်ဓာသံခိတံစိတ်ဓာနိဥဇာနာတိသံခိတံဝါကျုံတော့ကျင်းတော့ပြင်းရတော့စိတ်ကိုယ်တန်ခိတာစိတ်ဒါနဲ့ကျုံတော့ကျင်းတော့ပြင်းတော့စိတ်ဝေဒနာတွေပြီးပြီးတန်ခိတာစိတ်ဆိုတာကတော့အရာကတော့လူတော့ပဲသွန့်ဆုပ်လာတယ်ကောကျုံကျင်းပြီးတော့ပြင်းရတဲ့စိတ်ပါပဲပြင်းထိုင်မင်းတဲ့စိတ် တရားအမလုပ်ခြင်းမကုသိုလ်ကောင်းအလုပ်တွေမလုပ်ခြင်းမူဆိုတာပြင်းလာပဲစိတ်။ဒါလည်းပြင်းရင်ပြင်းတဲ့စိတ်ကိုယူရမှာ။သူကလည်းလုပ်ပဲပြင်းလာပဲမလို့သူကအလုပ်မလုပ်မထားရဘူး။ညာဟောပြီးတော့နောက်တညကျတော့စိနာမိတာခေါ်တယ်ဝိကေတမစေတဝိကေတစေတနေပဇာနေဝိကေတမပြန်နေတဲ့စိတ်ကိုလေးဝိကေတစေတနေပြန်နေတဲ့စိတ်ဝိပဇာနေပြီးပြန်နေတဲ့စိတ်တောင်ရောက်မြောက်ရောက်နေပေါ့စိတ်ဆိုတာတော်တော်မတည်ငြိမ်တဲ့စိတ်ရောက်ကုန်နေတယ်လို့ပဲတခါတယ်ဘာမှမတည်ငြိမ်ဘူးဒီကအာရုံပြုဟိုရောက်တာဟိုကအာရုံပြုဟိုရောက်တာတခါတယ် ဘာမှမတည်ငြိမ်အဲ့ဒီစိတ်ကလေးကိုစိတ်တိုင်းစိတ်တိုင်းလိုက်ပြီးတော့ရှုနေအောင်ပြီးသွားတာပြီးသွားတာမှသိရကျေးဇူးဆိုဆရာအဲ့လိုစိတ်စိတ်တိုင်းစိတ်တိုင်းရှုနေတာစိတ်တ ानु ပါဒနာခေါ်တယ်အဲ့ဒီဒီချိန်ရှုနေမပြီးဘူးတစ်ခါစဉ်းစားရှုနောက်တစ်ခါစဉ်းစားလိုက်ရှုနောက်တစ်ခါစဉ်းစားလိုက်ရှုမပြောင်းမချင်းဒီစဉ်းစားမှုရှုရဒီစဉ်းစားမှုပြောတာတော့ဟိုစဉ်းစားမှုပေါ်လာဟိုစဉ်းစားမှုလည်းရှုရမှာပဲဘာပဲဒီစိတ်စိတ်တိုင်းလိုက်ပြီးရှုနေရမှာစိတ်တိုင်းစိတ်တိုင်းကိုအကုန်လုံးလိုက်ရှုနေရမှာ စိတ်ကလေးတွေကသူကတစ်စိတ်ချင်းဖြစ်နေတာစိတ်ကလေးတွေလိုက်ကြည့်တော့ကောင်းပါတယ်ကွာစိတ်အမှန်ကောင်းတယ်လို့စိတ်ကလေးတွေလိုက်ကြည့်စိတ်ကလေးတွေတစ်စိတ်ချင်းတစ်စိတ်ချင်းဖြစ်လို့နေတဲ့သဘောအမှန်ထင်ကြတယ်ဒါမသိလို့ရှိရင်ပုဂ္ဂိုလ်သတ္တဝါလို့ထင်နေတာပုဂ္ဂိုလ်သတ္တဝါထင်တာဟာဒီစိတ်ကိုထင်ရတာပဲစိတ်ကလေးဟာသိနေတာငါပဲငါသိနေတယ်ငါကြားနေတယ်ငါစဉ်းစားနေတယ်ဘယ်လိုထင်နေတာလဲငါပဲအောက်မေ့ပါအောက်မှာလည်းခါလည်းနှစ်ရက်ဆက်ပြီးတော့တရားဟောဆွဲချောက်ဟိုက

ဘုရားကမ္မနာကြောင့်ကနေပြီးတော့အိမ်စိတ်ကူးလိုက်အိမ်ရောက်တာဘုရားစိတ်ကူးဘုရားရောက်ဟိုမျိုးစိတ်ကူးဟိုမျိုးရောက်ဟိုနိုင်ငံစိတ်ကူးလည်းရောက်တာဒါပြီးတော့ဒီရနေ့ဇာဝနာဝရှိတာတွေအကုန်လုံးစိတ်ကူးအကုန်လုံးရောက်ပဲသူကတော့မင်းများကိုရောက်ဘူးသွားဘူးတဲ့နေရာတွေဆိုရင်တော့ဟာပုံသဏ္ဍာန်နဲ့တကွာတကယ်လေးထင်တယ်ရောက်ဘူးတဲ့နေရာတွေတော့ဝိုးရဝါဒပေါ့လေကြားဘူးတယ်လည်းမှန်းပြီးတော့သွားတယ်ဒါတော့မဟုတ်လားဘူးမရောက်ဘူးတဲ့နေရာသွားတာကတဲမမှန်ဘူးမရောက်ဘူးတဲ့မျိုးတွေပါလေအကြောင်းကိုကြတာ ကြားစဉ်ခါကာလစိတ်ကူးထားတယ်မြို့ကဘယ်လိုနေလိမ့်မယ်ဒီနားမှာတောကဘယ်လိုနေမယ်တောင်ကဘယ်လိုနေမယ်မြစ်ကဘယ်လိုနေမယ်လမ်းကဘယ်လိုနေမယ်အိမ်ကဘယ်လိုနေလိမ့်မယ်စဉ်းစားတာဟိုသွားတဲ့ခါကျဒီလိုမဟုတ်ပါဘူးသူကနာလွဲပါတယ်မတန်းကိုလွဲမြင်တစ်ခါမှပြီးတော့မြစ်လဲရဘက်ကရှိလိမ့်မယ်လဲဝဲဘက်ကရှိလိမ့်မယ်မှန်တာဟိုကြပြောင်းနေပြန်လဲဝဲလဲရတယ်ရုံးမြန်မြန်ရှိလို့တကယ်တည်းမှပဲမြစ်ဒီပါတွေကနေဝင်တိုင်းမုံလဲတောင်မြောက်ခင်တောင်မြောက်သွားနေမယ်လို့ထင်တဲ့မြစ်ကအရှင်းတော့ရှင်းတယ်ရှင်းလာတယ်ဒါဘာမှမဟုတ်ဘူး အဲ့တော့စိတ်ကူးတဲ့ဟာကတော့မှန်လာတာတော့မဟုတ်သို့တော်လည်းသူအာယုံတော့သွားတော့သွားတာအဲရောက်ဖို့တဲ့နေရာတကြသူသိကြကြတိတိကြကြပဲရောက်ဖို့တွေ့ဘူးသိဘူးတဲ့ဟာတွေကြတော့ အေးဆရာကပြည်ပြည်သားစိတ်တန်းလာတယ်နဲ့တူဘူးတဲ့ပုဂ္ဂိုလ်အကြောင်းစဉ်းစားလဲအဲ့ဒီလူနဲ့တွေ့နေပြီဟောမှာသွားစကားပြောနေတယ်ဝဲဆိုတော့ကျင်းပါလားဒီကလူပြလူနဲ့ရံဖြစ်ခုလို့ရှိရင်အဲ့ဒီလူနဲ့တွေ့ပြီးစကားတွေနဲ့ရံမယ်ဖြစ်ညင့်မယ်ညင့်နေတာသွားနေတယ်ဒီကသူရင်ကမှာဝေတော်ရတော့လဲသွားတာတယ်အသိဆိုတာရုပ်ကတော့မသွားနိုင်ဘူးရုပ်ကတော့သွားခြင်းလို့ရှိရင်ဖြင့်ဘာမှမရှိရင်ဒီတိုင်းခြေလားနဲ့တလားချင်းသွားမှတော့ကြာမှရောက်မှာဘာမှမရောက်ဘူးသူကဒီနေ့လုံးသွားမှဘာမှရောက်တာမဟုတ်ဘူးဒီကသိမ့်မသွားတာ ရင်ရထားတွေနဲ့သွားလို့ရှိရင်တော့လည်းရင်ရထားတွေနဲ့သွားရင်ရင်ရထားရှိမှပဲသွားလို့ရှိရင်တရားပွဲမှာသူတို့ဟိုချက်ပြောဒီမှာတရားပွဲတွေကိုရုပ်ဆိုတာကတော့အဲဒီလိုမှသွားလို့ရှိရင်စိတ်ကတော့ဒီလိုရင်ရထားတွေပါတယ်ဘာမှမကုန်ခီးစိတ်တွေပါတယ်ဘာမှမကုန်စိတ်ကူးတဲ့ရင်ကြောက်သွားတာပဲသူများလည်းမသိဘူးကွာကိုယ်စိတ်ကူးနဲ့ကိုယ်သွားပြားလာပြီးမှမဟုတ်ဘူးလောကတခြားကြောင့်ဘုရားများတယ်သူတရားနာလာတဲ့ပုဂ္ဂိုလ်လူတွေငမဝေးသောအာယုံရပ်တော့လဲသွားရတော့ပုဂ္ဂိုလ်တွေလည်းကုသိုလ်ပါဝင်ရအောင်လို့သူတို့ကလည်းဧကစာရန်တစ်ခုချင်းသာဖြစ်လေရှိတော့စိတ်စာတစ်ခုချင်းဖြစ်နေတာပါဝင်ရမှာ ပဂရိပုဂ္ဂိုလ်ရဲ့အနေကတော့စိတ်ကတည်းကတစ်စိတ်တည်းတစ်ယောက်တည်းတကိုယ်တည်းအမြဲတည်နေအောင်မေးတာသိဖြစ်တယ်လို့မထင်ပါဘူးပြီးတော့ဒီစိတ်တစ်ခုတည်းကငကုသုံးခုလည်းပြီးတယ်လို့ဒီလိုလည်းထင်ရင်ထင်တယ်ဒီလိုမဟုတ်ဘူးတဲ့စိတ်ကအမြဲတည်နေတာလည်းမဟုတ်ဘူးတရားဝဲကလည်းတစ်စိတ်နဲ့လည်းငကုသုံးခုလည်းမဖြစ်ဘူးတစ်ခုချင်းတစ်ခုချင်းလေးဖြစ်နေတာတဲ့စိတ်ကဒီအာယုံကအသင်းအာယုံအာယုံပြုတဲ့ကအပန်းအာယုံအာယုံမပြုနိုင်ဘူးအပန်းအာယုံအာယုံပြုနေတဲ့အသင်းအာယုံမပြုနိုင်ဘူးလို့ဒီလိုသူဆံဖို့ပါဘူးဆိုတာလည်းမလိုက်ဘူးကောင်းတာစိတ်ကူးနေတဲ့အခါမကောင်းတာစိတ်ကူးမဖြစ်နိုင်ဝန်တာလည်း ရာစိတ်ကူးနေတဲ့အခါစိတ်ကြက်စရာစိတ်ကူးမဖြစ်နိုင်ဘူးသူကတစ်ခုချင်းတစ်ခုချင်းဖြစ်နေတာကိုဧကစာရံတစ်ခုချင်းသာဖြစ်လေရှိတော့ဒါနဲ့သူတို့လည်းအတရီရန်ကိုကောင်းတယ်လည်းမရှိတော့တဲ့စိတ်ဆိုတာပဲခေရိယချလုံးကြီးယောဂရာထေဝုထုကြီးနဲ့ယောဂထေဝုထုကြီးနဲ့ကြည့်တော့ဒီယောဂဖန့်ထားကြရတယ်ဆိုမင်းဘယ်မှမသွားနဲ့ခါနဲ့ပိတ်ထားတော့ခါထားလိုက်ရင်မသွားနိုင်ဘူး။ဉာဏ်ပရိသတ်တွေတော့များ။အကျိုးနဲ့မှလည်းကြည်ထားရင်လည်းမလုံနိုင်ကြဘူး။အခု လူတွေကိုဖမ်းဆီးချုပ်နှောင်ထားတယ်ဆိုတာယုတ်ကြီးကြီးလိုပဲဆက်ပြီးတော့တရားဟောအဲယုတ်တာမရှိရင်ဘယ်နဲ့မှမတတ်နဲ့စိတ်ကြီးတော့ဆိုရင်တော့ဘာမှလုံးလုံးမဖြစ်ဘူးသူကအထေတရားမရှိဘူးစိတ်ကိုအားနဲ့ပိတ်ထားလို့လည်းမဖြစ်ဘူးပေါက်ခါထားလို့လည်းမဖြစ်ဘူးကျိုးနဲ့ဘာနဲ့ချီလို့လည်းမဖြစ်ဘူးဘာမှလုံးလုံးမဖြစ်ဘူးစိတ်ဆိုတာအဲစိတ်ဆိုတာကတော့ခါတရားဥပဒေကလွတ်နေတယ်လို့ဘာမှမလုံးနိုင်ဘူးအဲယုတ်ကိုကြီးရှိတဲ့ယုတ်ကိုကြီးကမြန်အထေတရားရှိတော့သူကိုဖမ်းချီတုပ်ထားလို့ရတယ်အဲစိတ်ကဒီလိုဖမ်းချီတုပ်ထားလို့မရဘူးခက်တယ်သူစိတ်ဖမ်းရမှန်ခက်တယ် အဲစိတ်ဖမ်းရထက်တဲ့စိတ်ကလေးကိုမိအောင်ဖမ်းရမှာလို့အာတရိယံကိုခေါင်းတယ်လည်းမရှိတော့ကုဟာတယံကိုရီဟူသာကိုရီဟူသာလှိုင်ကောင်း၌ကျင်းရောက်နေတယ်ဒီကိုယ်ထဲမှာမျက်စိကအနာကနှာခေါင်းကဆရာကသူပြရဌာနတွေရှိတယ်အဲဒီကသမထဌာနတွေဒီကွက်ပြီးတော့ပြင်လာတရားထုတ်သွားတယ်ကိုရီဟူသာလှိုင်ကောင်း၌ကျင်းရောက်နေတယ်တော့စိတ်တန်စိတ်ကို စိတ်တံအာယုံကိုပြီးတာဉာဏသောစိတ်ကိုရည်ချင်းယောဂီပုဂ္ဂိုလ်တို့ဒီတိုင်းမေတ္တာနဲ့ဆောင်စည်းနိုင်ကုန်လက်တံယောဂီပုဂ္ဂိုလ်မှဆောင်စည်းနိုင်မှာတင်းပုဂ္ဂိုလ်တွေမဆောင်စည်းနိုင်ပါဘူးတတိပဌာနီးနဲ့စိတ်တိုင်းစိတ်တိုင်းစိတ်ကလေးလိုက်ရှုနေမှဆောင်စည်းလို့ရတယ်ဗျာမရှိရင်မသိပါဘူးသူရှုနေမှတခါစိတ်ကလေးစိတ်တိုင်းစိတ်တိုင်းလိုက်ရှုနေမှဒီစိတ်ကလေးကသွားလာလိုက်ကြည့်နေမှဒီမှသူ့မိတာဟောဒီလိုဖြစ်ကြမယ်ဟိုလိုဖြစ်ကြမယ်နှိမ့်သက်ကြမယ်ဟောဒီကဖြစ်ဆိုးကြမယ် အဲတခုတစ်ခါတစ်ခါဟိုအာယုံရောက်တော့ကြားမိဒီအာယုံရောက်တော့ကြားဖြစ်နေဖြစ်နေလိုက်ပြီးတော့ရှိတော့စိတ်ကလေးကတခုစီတခုစီဖြစ်နေတဲ့စိတ်ကလေးပဲဘာမှကြာကြည်ဒီရနေတဲ့စိတ်ကလေးမဟုတ်ဘူးအဲဒီလိုသိရမှာစိတ်တအာယုံကိုသိရကြတဲ့စိတ်ကိုရေခြင်းယောဂီပုဂ္ဂိုလ်တိုင်းမေတ္တာနဲ့ဆောင်စည်းနိုင်ကြလားတေတို့စိတ်ကိုဆောင်စည်းဆောင်စည်းနိုင်တဲ့ယောဂီပုဂ္ဂိုလ်တို့ဒီမာရပါဏနာသင်မင်းရနှောင်းဖွဲ့မှာမောက်ခန်းဒီလွံ့မြောက်ကြကုန်လတံသင်မင်းရနှောင်းဖွဲ့ကိလေသာတွေ

သင်မင်းစီကိုဆိုက်ရတာသူကသင်မင်းရဲ့နှောင်ခွဲတွေနှောင်ကျိုးတွေတဲ့လေဥစ္စာလောဘဖြင့်သင်မင်းနှောင်ကျိုးဒေါသဖြင့်သင်မင်းနှောင်ကျိုးမောဟဖြင့်မာနဖြင့်ဒိဋ္ဌိဖြင့်ကိလေသာဖြင့်တိုင်းဖြင့်သင်မင်းနှောင်ကျိုးတွေအဲသင်မင်းနှောင်ကျိုးအခွဲတွေကဒီစိတ်ကလေးကိုအမှန်တိုင်းသိတဲ့ပုဂ္ဂိုလ်တွေလွတ်သွားမှာဒီစိတ်ကလေးကိုသိသိနေတဲ့ပုဂ္ဂိုလ်တွေလွတ်သွားမှာဒုရင်ကမှဝေသောရတ်တို့လည်းသွားရသော ဧကာဇာရံတစ်ခုချင်းသာဖြစ်လေရှိသောအတရိယကိုကောင်းတယ်လည်းမရှိသောကုဟာတယံကိုယ်ယုံနှလုံးယုတ်ဒီဟူသောလှိုင်ကောင်း၌ကင်းရောက်ရင်နေသောစိတ်တံအာယုံကိုသိတာကြံတာသောစိတ်ကိုရည်ချင်းယောဂီပုဂ္ဂိုလ်တို့ဇာယမေတ္တာနှင့်စောင့်သိနိုင်ကုန်လတံတေထိုစိတ်ကိုကျုမာရေစောင့်သိနိုင်သောယောဂီပုဂ္ဂိုလ်တို့သည်မာရဗန္ဒနာပင်မယနောက်ဖွဲ့ဖြစ်သောကိလေသာနောက်ဖွဲ့မှာမောက်ခန်းတိလွံ့မြောက်ကုန်လတံမြတ်စွာဘုရားဟောတာအဲဒီစိတ်ကလေးကိုစိတ်တိုင်းစိတ်တိုင်းရှိရမှာပါ တရံပြန်ရွှင်စိတ်ကလေးဖြစ်ပြီးကြောက်တယ်လည်းမမြဲဘူးဆိုတာသိပါလိမ့်မယ်ဆင်းရဲတွေစားသိမယ်ပုဂ္ဂိုလ်တ attva မဟုတ်ဘူးသဘောတရားလေးတွေပဲဖြစ်ပြီးကြောက်ဖြစ်ပြီးကြောက်စိတ်ကလေးကဘာမှထိုင်ငါတိတာနဲ့တရားမဟုတ်အနှစ်သာရရှိတဲ့တရားမဟုတ်ဘူးဆိုတာကိုယ်ပိုင်ဉာဏ်နဲ့သိရမှာအဲဒီတော့ပြီးတော့ဒီစိတ်ကလေးနဲ့စပြီးတော့လောဘဒေါသမောဟကိလေသာတွေပဲဖြစ်တော့မယ်ကိုလုံးငြိမ်းပါလားအဲဒီလိုငြင်းအောင်လို့ရှုနေတာကသိတ္တနုပါဒနာသတိထားတဲ့အနံကောင်းပါတယ်။ဆိုင်ကဲဆိုတာသမာဓိရှိ သင်ကြားပေါ်လာသောသိဟုရမြကိုအမှန်တိုင်းရှုမြင်ရမည်သင်ကြားပေါ်လာသောသိဟုရမြကိုအမှန်တိုင်းရှုမြင်ရမည်သင်ကြားပေါ်လာသောသိဟုရမြကိုအမှန်တိုင်းရှုမြင်ရမည် ပြုမြင်နိုင်အောင်မပြကြောင်းညာဆိုင်ရမည်ပြုမြင်နိုင်အောင်မပြကြောင်းညာဆိုင်ရမည်မပြမှလည်းရဲ့အမှန်တိုင်းသိရမည်မပြမှလည်းရဲ့အမှန်တိုင်းသိရမည်ဒီလိုသိရင်ဒီတိုင်းဒီတိုင်းကိလေသာနင်းလေတော့သည် ဒီလိုသိလင်ဒီတိုင်းဒီတိုင်းကိလေသာငြိမ်းလေတော့သည်စိတ်တိုင်းစိတ်တိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုစိတ်ဓာနုပဒနာတိဓာဟုခေါ်သည်စိတ်တိုင်းစိတ်တိုင်းမှာကိလေသာငြိမ်းအောင် ဒီလိုမှသိနေတာကိုစိတ်ဓာနုပဒနာပဋိဒါဟုခေါ်သည်စိတ်တိုင်းစိတ်တိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှသိနေတာကိုစိတ်ဓာနုပဒနာပဋိဒါဟုခေါ်သည်အဲဓမ္မနုပဒနာကြီးလို့ပြော မရှိဘူးတဲ့အကုသိုလ်လို့ပဲဓမ္မေတုဓမ္မာနုပါတိဝေရတိအာတာကိသံဇာနောတတိမဝိနည်းလောကေပိဇာရောမနတံဓမ္မေတုသဘောတရားတို့၌သို့သောဒီဘဝဓမ္မာနုပါတိသဘောတရားများကိုရှုသည်ရှိဝေရတိဓမ္မသဘောတရားဆိုတာအမှုကိစ္စနေရာလောကအထင်မြင်နဲ့ပြောင်းပြန်ပေါ်တယ်လောကကတော့ပုဂ္ဂိုလ်သတ္တဝါရှင်းနေတာကော ပုဂ္ဂိုလ်တ attva မဟုတ်ဘူးတဲ့ဓမ္မသဘောတရားကြီးရဲ့ပဲသူသဘောသူဆောင်ပြီးတော့ဖြစ်ပြနေတဲ့တရားတွေအဲလူချင်းစရာတွေကိုမျိုးမျိုးမှာငါပဲသူပဲသဘောပဲရှင်းပြတယ်ယူပြနာတရားတွေသူသဘောနဲ့သူ့ဟာသူဖြစ်နေတယ်ဖြစ်ရတယ်အခုလေတွေတိုက်နေရှိပါတယ်သူ့ဟာသူဖြစ်နေတာမိုးရွာသူ့ဟာသူဖြစ်နေပုဂ္ဂိုလ်တ attva မဟုတ် ပါဠိပါဒတော့ဒီနေ့အေးရအပူဓာတ်တွေအေးတဲ့ခါအေးပူတဲ့ခါပူသူ့အသူပြင်သဘောတရားတွေအဲအဲ့ဒါတွေလိုပဲသူကပါဠိပါဒကိုယ်တည်းကယုံနာနေတဲ့ဒီတိုင်းပဲတဲ့သူသဘောတည်းသူ့အသူရှင်းတဲ့သဘောတရားတွေပဲအဲဒီသဘောတရားတွေကိုသဘောတရားတွေမျှပဲလို့မှန်နေပြရတယ်အဲဒီတော့မှန်နေပြအောင်ဟာလဲအာတာတိကိလေသာပူလောင်ပြချက်ကိနေဆင်းနေတဲ့သမဝရလုံးလာဝိရိယရှိပြီးသေးတဲ့တော်မှတ်ရသည်ဒီသံသာနာမှန်နေပြီဒီလိုဓမ္မေလောကေ ခန္ဓာ၅ပါးရှင်သောလောက၌မိစ္ဆာရမနာတံပိစ္ဆာနေဒေါမနတာကိုဝါပိစ္ဆာရမနာတာစာကြည့်သောကိလေသာအပေါင်းဝိနည်းပဲဖြောက်ဥရတိနေ၏ရာဟုတို့မျိုးတော့အဲဒီမှာလည်းသမဗရလုံးကဝိရိယနဲ့ကြောင်းကြပြပါစားရင်ကြမစက်မှရအောင်ဘောတရားတွေစိတ်တိုင်းစိတ်တိုင်းရှိရဒီနေ့သဘောတရားတွေပြင်ကြားတဲ့သဘောတရားတွေပြည့်တဲ့နာမ်တဲ့သဘောတရားစားတဲ့သဘောတရားတွေ့ရှိတဲ့သဘောတရားနှိမ့်သက်သားတဲ့သဘောတရားယုံမုန်းဆက်ဆုပ်တဲ့သဘောတရားအားလုံးဒီသဘောတရားတွေကို ကာမိသနာလူကြီးနှစ်သက်တာကာမိသနာသဘောတရားသမထဘာဝနာရာဘာရသုစိတ်တဲ့တာကလည်းသဘောတရားအထုတာလည်းရှိနိုင်ပါတယ်အခုတော့ဝိပဿနာဘာဝနာကိနာမေကထိုင်းမင်းနဲ့ကျင်းကြီးတယ်ဆိုတာလည်းသဘောတရားအခုလိုမျိုးတွေကဥဒိစ္စကုက္ကုစ္စစိတ်ကြလည်းစိတ်ဥပါဒသဘောတရားဝိသိကိစ္စဆိုတဲ့သဘောတရားဒီတိုင်းအလွတ်နေလို့ခန္ဓာ၅ပါးတွေလည်းသဘောတရားခေါ်တာပါရုပ်လည်းသဘောတရားပဲနာမ်လည်းသဘောတရားပဲဝေဒနာလည်းသဘောတရားပညာလည်းသဘောတရားအလုံးသဘောတရားတွေဟိုမှာခုနက သီလအချင်းကိုမူရာနေရာချင်းသူ့တဲ့ခါကာလတွေကာနုပဒနာဖြစ်တယ်ဝေဒနာနေရာချင်းသဘောဝေဒနာသဘောတရားခန္ဓာရဲ့သဘောတရားသူ့နေရာချင်းသူ့တဲ့ခါဝေဒနာနုပဒနာဖြစ်တယ်ကာမန်သဘောတရားနေရာချင်းသူ့တဲ့ခါကာလတွေကြတော့ဓမ္မနုပဒနာဖြစ်အဲဒီသဘောတရားတွေ ဒီတိုင်းကျင်နေရှိပါတဲ့ဒီတိုင်းကျင်နေရှိလို့ရှိရင်သဘောတရားတွေမှာရှိတာလည်းအဲဒါပြိတာညင်းအောင်လို့ရှိနေတာဓမ္မ ानु ပဒနာသတိထားမယ်ဘယ်လားကြောင့်ပြတာလို့တရားတွေပါဠိပါဒအရင်ရာသိဥမာတော့တရားဆိုတော့တရားတော့အဲဒီလိုအကုသိုလ်တရားတွေသင်ကြားပေါ်လာတော့သဘောတရားဟူသမျှကိုမှန်တိုင်းရှိမြင်ရမည်သင်ကြားပေါ်လာတော့ လည်းပါတာသိနေသဘောတရားဟူသောများကိုအမှန်တိုင်းသိမြင်ရမည်သင်္ချာပေါ်လာတော့သဘောတရားဟူသောများကိုအမှန်တိုင်းသိမြင်ရမည်တော်ပါတဲ့အခါဆိုကြွတယ်နန်းတယ်ချတယ်ကြွတယ်နန်းတယ်ချတယ်ဒါမှလည်းဒါဆိုပြောသွားတဲ့အခါဆို ရှုမြင်နိုင်အောင်မပြတ်ကြောင်ညာဆက်ရမည်ရှုမြင်နိုင်အောင်မပြတ်ကြောင်ညာဆက်ရမည်မပြတ်မှလည်းရဲ့အမှန်တိုင်းသိရမည်မပြတ်မှလည်းရဲ့အမှန်တိုင်းသိရမည်ဒီလိုသိလင်ဒီတိုင်းဒီတိုင်းကိလေသာငြိမ်းလေတော့သည် လိုသိနေသိတိုင်းသိတိုင်းကိလေသာနှိမ့်နေတော့သည်သဘောတရားတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုဓမ္မာနုပသနာတိဓမ္ဟုခေါ်သည်သဘောတရားတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကို ဓမ္မာနုပါဒနာသတိဓာဟုခေါ်သည်သဘောတရားတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုဓမ္မာနုပါဒနာသတိဓာဟုခေါ်သည်ယံဩစတိဘိကဝေသမ္မာတတိဘိကဝေယံတော်ယံဤသို့အမှားရသောသဘောတရားကိုသမ္မာတတိသမ္မာတတိဝေဩစတိဆိုအပ်၏ မဂ္ဂင်7ပါးတွေကကာမာတိဆိုတာဒီသတိပဋ္ဌာန်၄ပါးပဲကိုယ်မူရတဲ့ဖြစ်တိုင်းဖြစ်တိုင်းအမှားရနေတဲ့သတိဖောင်းနေပိန်နေထိုင်နေဒီရဲ့ကိုယ်ရဲ့စတဲ့စသည်အမှားရနာကအနုပဒနာလေးအာဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းအမှားရနေညောင်းတာပူရနာတာကျင်တာခဲခဲတာကိုယ်တွေကအတွေ့အထိအကံခက်နေတာ ကိုယ်ထဲမှာတွေ့ရှိပြီးတော့ခံကောင်းနေတာအဲစိတ်ထဲကစိတ်နှလုံးမသာဖြစ်ဖြစ်နေတာစိတ်ထဲကဝမ်းမြောက်ဝမ်းသာဖြစ်နေဝေဒနာတွေဒီတိုင်းဒီတိုင်းမှတ်ရတယ်ဝေဒနာလူပဒနာတွေအဲစိတ်ကုသနာကြံစည်မှုတွေဒီတိုင်းဒီတိုင်းမှတ်ရတယ်ကိုယ်ကျင်တာဆန်းကျင်တာကစပြီးတော့စိတ်တွေဒီတိုင်းဒီတိုင်းမှတ်ရတယ်အဲနှစ်သက်တာတို့မနှစ်သက်တာတို့စသဖြင့်သဘောတရားတွေရှိတယ်အဲဒီသဘောတရားတွေဒီတိုင်းဒီတိုင်းမှတ်ရပြီးဒီဟာဓမ္မလူပဒနာသတိချာ အဲဒီဆိုရင်တော့ခုမှတ်နေရတာတွေသတိထားလေးပါတစ်ခုခုတော့ပြည့်နေသုံးပါပါအောင်ဆိုပြီးတော့၆ခုအောင်းနေပိန်နေစရုပ်တွေကိုပဲမဲပြီးတော့ပြီးဆိုင်မှနေဒါအနုပါဒနာတွေနှလုံးသွင်းရမယ်ဒါကြတော့ဒုက္ခဝေဒနာတွေဖြစ်လာတဲ့ဝေဒနာတွေမှဝေဒနာအနုပါဒနာဒါကြစိတ်ကူးတွေကဖြစ်စိတ်ကူးမှရတာစိတ်တအနုပါဒနာဒါကြတော့နှိမ့်သက်မှုတာမှုစသဖြင့်ပေါ်လာကြတယ်အဲဒီသဘောတရားတွေမှဓမ္မအနုပါဒနာတွေသတိထားလေးပါတွေအဲဒီအာယုံထိုက်ပြရလို့သာဖြစ်နေတာမပြတ်ရှိနေရတာအဲဒီသတိထားလေးပါဟာသတိ အဲသမာဓိမဲ့ခင်ပဲတဲ့မဲ့ခင်7ပါးတဲ့ကသူမဲ့ခင်မဲ့ခင်တရားတခုမက်ကမက်ကဆိုတာလမ်းမက်ကင်ကကိုမက်ကင်ဆိုပြီးကြံတယ်မက်ကင်ကမက်ကအင်္ဂါကိုလမ်းအစိတ်ပိုင်းလမ်းဆိုတာအခုလည်းပဲလမ်းနေရာအစိတ်ပိုင်းရှိတာပေါ့လမ်းနေရာတော့အုပ်နဲ့ခင်းလာလို့ညအုပ်ကလေးတွေအပိုင်းပိုင်းလေးတွေရှိနေတာအုပ်မုံနဲ့တဲတွေအပိုင်းပိုင်းသူ့အပိုင်းလေးတွေစိတ်ပိုင်းလေးတွေရှိတာပေါ့သူကဟိုလမ်းရှိကြီးဆိုလို့ရှိရင်ဟို ဒီကဘာလားဟိုကဘာလားဆိုပြီးလားနေနာမည်တောင်ပေးထားတယ်လို့လားနေအစိပ်ပိုင်းကြီးတာအဲ့ဒါလိုပဲတည်းမက်ကရဲ့အစိပ်ပိုင်းလမ်းရဲ့အစိပ်ပိုင်းလမ်းကဘာလားတော့နိဗ္ဗာန်ရောက်တယ်လားဒီလမ်းကတော့နိဗ္ဗာန်သွားတယ်လားလမ်းစာမျိုးမျိုးရှိတယ်အခုလောကနဲ့လမ်းနေမျိုးမျိုးရှိတယ်ဘုရားကလည်းလမ်းနေမျိုးမျိုးရှိတယ်ငရဲသွားတယ်လမ်းလည်းရှိတယ်သူလည်းမက်ကပဲမိစ္ဆာမက်ကသူကသူလည်းပဲအင်္ဂါတွေနဲ့ပဲဟိုမှာသူလည်းမက်ကင်္ဂါတွေနဲ့ပဲမိစ္ဆာမက်ကင်္ဂါတွေမိစ္ဆာတွေ စလာတယ်သူကမိစ္ဆာဒိဋ္ဌိဆိုတာဝိညာဉ်သားနဲ့ဘုံကြီးလိုက်ပုဂ္ဂိုလ်သတ္တဝါစသည်ဖြင့်သူကယူဆတယ်ကံကံအကျိုးရှိစမိစ္ဆာဒိဋ္ဌိသူကစလာမိစ္ဆာသင်္ကပ္ပနဲ့မဟုတ်တာတွေကြောက်ကြံတွေးပြီးတော့ကျမ်းယုတ်တိကြာပြီးယုံကြည်ထားတယ်ပွဲကြည့်တယ်ဘုံအဲမိစ္ဆာဝါစာတဲ့မဟုတ်တာတွေပြောတယ်မိစ္ဆာသမန္တမဟုတ်တာတွေလုပ်ပွဲကြည့်မိစ္ဆာအာဇီဝတဲ့မတရားသင်သင်မှုတွေမတရားသင်စီပွားကြယုတ်ကာကြီးမိစ္ဆာဝါယာမတဲ့အာထုတ်တယ်မကောင်းမကောင်းတာတွေကြည့်အောင်မိစ္ဆာတတိတဲ့ဟို အဲမစင်စားမှာတွေအမှားရပြီးတော့ဒီเจ้าနောက်เจ้าနေအကုသိုလ်ဖြစ်ပြเจ้าနေမတော်တာတွေကြောက်ပြီးမှားရနေမိစ္ဆာတတိမိစ္ဆာသမားကြီးရဲ့အဲမဟုတ်တဲ့အလုပ်တွေမှာစိတ်ကတည်ငြိမ်စိတ်စိတ်ပွဲပြီးဒါကိုပဲပေါ်ပြီးတော့ဒီထဲမှာအောင်ကြောင်းအဲအလုပ်တစ်ခုလုပ်မယ်ဆိုရင်သမားကြီးဆိုတာရှိရတယ်အဲလိန်နဲ့အလုပ်လုပ်မယ်ဆိုလိန်မှုရတယ်သူစဉ်းစားနေတာဒီဒီစဉ်းစားတဲ့စိတ်ကလေးမကြောက်စီးလို့ရှိရင်မကြောက်မကြက်မှဆိုလိန်မှုတစ်ခုပြီးတာခိုးမယ်ကြတဲ့ပုဂ္ဂိုလ်ကလည်းခိုးဝရသူကြားနေရတယ်အဲဒီစိတ်ကလေးမကြောက်မှ သူကအဲ့ကနေပြီးတော့သမာဓိတော့ရှိတာပဲလားမေတ္တာသမာဓိညာတဲ့ညသူလည်းမဂ္ဂင်7ပါးပဲအဲ့ဒါအဲ့ဒီမဂ္ဂင်7ပါးနဲ့အကုသိုလ်တခုထားမြောက်တိုင်းတွားနေရဲနေရဲကြနေတယ်ရဲသွားတယ်မလားပဲတိရစ္ဆာန်လည်းဖြစ်နိုင်တယ်တိရစ္ဆာန်လားဒိဋ္ဌာလည်းဖြစ်နိုင်တယ်အဲလူဘဝရောက်ဖို့ရကုသိုလ်နဲ့စပြီးတော့ဖြစ်လာလို့ချင်းလူလူဖြစ်ဖို့ရလားနတ်ဖြစ်ဖို့ရလားမြမဖြစ်ဖို့ရလားနေမျိုးမျိုးရှိပါတယ်အခုကတော့နိဗ္ဗာန်သွားဖို့လားနဲ့နိဗ္ဗာန်တာပစ္စည်းကိရိယာနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကဧကယံတော့မယ်ပေါ့ကြောင်းဒီပဲလာမယ်ဝိညာဉ်နာခြင်းသိခြင်း အစရှိသောတန်လျာကိုဆင်းရဲတွေအကုန်လုံးကျင်းလောကမှာခုရှိနေတဲ့ဆင်းရဲတွေမတွေ့ကျင်ပါဘူးဆိုဆင်းရဲတွေအကုန်လုံးငြိမ်းရသေးတဲ့နိဗ္ဗာန်တရားအဲဒီနိဗ္ဗာန်ရောက်ကြောင်းပြည့်တယ်လားအဲဒါမဲကအဲ့ဒီမဲရဲ့အစိတ်ပိုင်းကတော့မဲခင်တာမဲခင်တရားအဲ့ဒီမဲခင်ထဲမှာသမာဓိအခုမှားရတာလေကိုယ်မူရာတွေမှားရနေတာဟာစိတ်ပိုင်းတစ်ခုပဲဝေဒနာမှားရတာစိတ်ပိုင်းတစ်ခုစိတ်မှားရတာစိတ်ပိုင်းတစ်ခုသဘောတရားမှားရတာစိတ်ပိုင်းတစ်ခုမှတ်တိုင်းမှတ်တိုင်းဟာတစ်ခါရှိရင်တစ်ခါ ဒီမဲခင်မဲခင်စိတ်ပိုင်းလေးတစ်ခုဖြစ်နေတာအာသုဘပညာဒီပိုင်းလေးတစ်ခုဖြစ်ရင်တမာရိတိစပြီးတော့အစိတ်ပိုင်းတွေကလည်းတွဲပါရဲ့ပဲလုံးပြောက်သွားအဲ့ဒီအစိတ်ပိုင်းတွေရှိတဲ့ခါကျတော့ဟိုမှာနိဗ္ဗာန်ရောက်အောင်မှာအခုလာမဥဒိခင်းတာဟုတ်လားအမရကဟိုတရားနာမှာဆိုဥပမာစိတ္တခင်းတယ်ဆိုစိတ္တစိတ္တနာတော်လို့ရှင်လို့ကမဲခင်စိတ်ပါလို့ပေါ့လေတခါမှလိုက်ရင်မဲခင်စိတ်ပါဥဒိကြလို့ပဲနောက်တစ်ခါမှလိုက်ဥဒိကြလို့ဟိုနောက်ခီးလာသုံးတဲ့ခါကျနောက်ဆုံးကြတော့ဟိုမှာနိဗ္ဗာန်ဟိုလိုရအိမ်တို့ကတော့ရောက်သွားတယ်လို့ပဲဟိုမှာနိဗ္ဗာန် အဲဒီတခါလေးရောက်အောင်ပညာပြည့်အောင်နိဗ္ဗာန်ရောက်စီတာတဲ့အာယုံပြည့်အောင်မဲကရေစိတ်ပိုင်းရှိတဲ့မဲခင်တရားတစ်ပါးပဲနောက်မဲခင်တရားတစ်ပါးကျန်တော့သမာဓိမဲခင်နဲ့နောက်သတင်းကြမှာပါလားတရားသိညာအောင် ဤတိဋ္ဌာန်တရားယောဇနာကမသာဓမ္မသနာကုသိုလ်ကစေတနာ၏အစွမ်းအာနုဘောတို့ကြောင့်ဉာဏပိယတာမှာပြုတော်ကောင်းတို့သည်ကာနကာနုပါဒနာတိဉာဏဝေဒနာနုပါဒနာတိဉာဏစေတနုပါဒနာစေတမနုပါဒနာတိဉာဏဝေဒနာသောဤတိဋ္ဌာန်တရား၄ပါးတို့ကိုမပြတ်မစဲပွားများအထုနိုင်ကြ၏ဝိပဿနာဉာဏ်ဆင်းရဲမယ်ဉာဏ်ဆင်းရဲဆင်းရဲကတည်းကဉာဏ်ပြန်လေးပါချမ်းသာများတို့ဉာဏ်စွာဆက်ရောက်ဉာဏ်အောင်ပြုနိုင်ကြပါစေလို့မြတ်စွာဘုရားပြောတယ် အတုပါနှလုံးသွင်းပါလို့ဉာဏ်နာမူသားတဲ့နှလုံးသွင်းလိုက်တော့ဒီသူ့မှာဖြစ်ပေါ်နေတဲ့ကာမရာဂတွေမိလို့နေသေးတယ်ရောပြိတာနဲ့အဲ့ဒါဖြစ်ပြီးသောကိလေသာတွေကိုပယ်နိုင်သွားတော့ဗျာတခါကလည်းပဲစာချနေရင်စာတက်နေတဲ့ဉာဏ်တော်တော်ပါလည်းပဲရှိအဲအာလာတဲ့အခွင့်အချိန်ရရင်မိမိတို့ဤကိုယ်ကျိုးကိုယ်စည်းပွားဖြစ်တဲ့ ကိလေသာဖြစ်ဘူးတာသူတော်ကောင်းတရားတွေကြာမီးနိုင်တဲ့ပုဂ္ဂိုလ်တွေဟာဒီတရားထုတ်ပါဝယ်အမနာဝတ္တပြေရောက်မှာလေအထေကြီးတစ်ပါးကရောက်ဒီလောကရောက်သွားတော့တရားတွေတတိတော်ကိုသံဃာဘေးတွေကိုရှုမြင်နိုင်တဲ့ပုဂ္ဂိုလ်တွေပဲတဲ့တော်မူပါတတိတော်မှာမြတ်စွာဘုရားများဘတ်တော်တွေကိုတရားဟောဖို့ရာ ဗုဒ္ဓစကုဆိုတဲ့ဘုရားညာတော်နဲ့ဘုရားမျက်စိတော်နဲ့ဘုရားညာမျက်စိတော်နဲ့ကြည့်လိုက်တဲ့အခါသတ္တဝါတွေကတော့နှမျိုးနှစ်စားတွေ့ရဒီအမေဖို့တွေရပြီးတော့သွားတယ်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေကတမျိုးမကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေကတမျိုးဘာဘာပုဂ္ဂိုလ်တွေတဲ့အဘဘပုဂ္ဂိုလ်တွေအမျိုးရှင်အတူတူ အဘဘပုဂ္ဂိုလ်တွေဆိုတာကတော့မတရားဖို့တရားတွေမရလိုက်တဲ့ပုဂ္ဂိုလ်တွေမကျွတ်ဆိုင်တဲ့ပုဂ္ဂိုလ်တွေအဘဘပုဂ္ဂိုလ်ငြိမ့်သွားအောင်ဘာဘပုဂ္ဂိုလ်တွေဆိုတာကတော့မတရားဖို့တရားရလိုက်တဲ့ပုဂ္ဂိုလ်ကျွတ်ဆိုင်တဲ့ပုဂ္ဂိုလ်တွေဘယ်လိုပါကြတယ်အဲဒီလိုအညွန်းအစားတွေ့ရတယ်ဒွာကာရီဒွာကာရီကောင်းသောချင်းရာရှိနေတဲ့ပုဂ္ဂိုလ်တွေမကောင်းသောချင်းရာရှိနေတဲ့ပုဂ္ဂိုလ်တွေနှမျိုးနှစ်စားတွေ့ရတယ် ဝိပဿနာတရားမကောင်းသောအရှင်းရာရှိနေတယ်ဆိုတာမကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေပဲတို့ရဲ့စိတ်ဓာတ်မှာကိုကတရားနဲ့ဝေးနေတဲ့ပုဂ္ဂိုလ်ကောင်းသောအရှင်းရာရှိနေတဲ့ပုဂ္ဂိုလ်တွေကတရားနဲ့နီးစပ်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေဒိဋ္ဌိန္ဒြိယမူဝိမူဒိန္ဒြိယနောက်နောက်တော့ဘုရားတွေကလည်းပဲဣန္ဒြေရင်းတဲ့ပုဂ္ဂိုလ်တွေဣန္ဒေနုတဲ့ပုဂ္ဂိုလ်တွေအမျိုးအစားရှိတယ် လေးပါးရောက်ပြီးဘဝတန်မှာတရားဝိရိယတတိသမာဓိပညာဆိုတဲ့ဣန္ဒြေတရားတွေနူးညံ့နေတယ်တရားတရားအာဟုသောကံကံရဲ့အကျိုးကိုယုံကြည်တဲ့တရားတရားတရားတရားသံဃာကိုယုံကြည်တဲ့တရားတရားဆောင်းတယ်စိတ်ကြီးစိတ်ကြီးလင်းလင်းရှိတဲ့တရားတရားအဲ့ဒီတရားဓာတ်ခံနေအားနေပြီးတော့နေကျိုးကိုဝိရိယကအားနေ သတိကအာနဲ့သမာဓိကအာနဲ့ပညာကအာနဲ့အဲဒီအင်္ဒြေ၅ပါးတရားတွေအာနဲ့ပြီးနေတဲ့ပုဂ္ဂိုလ်အင်္ဒြေနုတဲ့ပုဂ္ဂိုလ်တွေပဲအဲဒီအင်္ဒြေနုနေတဲ့ပုဂ္ဂိုလ်တွေကမကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေပါပဲသူအင်္ဒြေကနုအင်းနေနုနေတော့အင်းနေချင်းကြက်မှဒီတရားတွေကသိနိုင်ပါဘူးအင်းနေနုနေတဲ့ပုဂ္ဂိုလ်တွေကတရားနဲ့သူက စိတ်တံပဲကနာတိပရတိတရားကိုလက်မခံနိုင်တရားစိတ်မဝင်စားနိုင်တရားမနာနိုင်ဘူးတရားမကျင့်လို့တဲ့စိတ်ဆန္ဒမဖြစ်ဘူးမကျင့်နိုင်ဘူးအာမထုတ်နိုင်ဘူးဟောတော့ဆိုသရာကကမယုံမဲနဲ့နေရင်သူဒီကုသိုလ်ကောင်းမှုလုပ်ပြီးသူကမလုပ်နိုင်ဘူးဝိရိယကလည်းသူကညနေတော့ပြင်းတာသတိတရားကလည်းပဲအာမထုတ်ခြင်းသတိမသတိအများအား စောင့်အများအားတခါလဲသတိပြောင်းအားထုတ်နေရမယ်လို့အဲ့ဒါမလုပ်နိုင်ဘူးသမာဓိစိတ်ကလည်းတခုတည်းသောအာယုံတရားအာယုံတခုတည်းအာယုံပြုနေဘူးအဲ့ဒါအာယုံမပြုနိုင်ပညာကလည်းပဲယူရနာတရားတွေပဲဆိုတာအကြမ်းင်းအားဖြင့်ကိုပဲသိတဲ့သိမှုဝင်စားနိုင်အသိနိုင်ပဲဖြစ်ကုသိုလ်တရားတွေနုနေတယ်အဲဒီပုဂ္ဂိုလ်တွေမဲ့ဖို့မရတဲ့ပုဂ္ဂိုလ်တွေအချို့ပုဂ္ဂိုလ်တွေကအိန္ဒိယညင်းတယ် မကျဘူးတဲ့ကုသိုလ်ဒိန်တွေကျင်းတာလည်းတခြားကြောင့်မဟုတ်ဘူးစစ်စစ်သောဘဝစစ်စစ်သောကာလတွေကကျင်းအောင်လို့လို့ကျင်းအောင်အားထုတ်လာလို့ကျင်းသူ့လိုလိုကျင်းလာတာမဟုတ်ဘူးတရားထုတ်ရတာကိုတရားထုတ်တယ်ဆိုတဲ့ကစစ်စစ်သောဘဝတွေကစစ်စစ်သောခါကာလတွေကစစ်စစ်သောဘုရားလက်ထက်တွေကကောင်းနေပိန်နေထိုင်သူတော်ကောင်းတရားတွေပွားများသရာတရားပွားများလာခဲ့ကံကံအကျိုးရှိတယ်ဆိုတဲ့အကြောင်းအရာတရားတွေနာကြလေ့လာ စဉ်းစားဆင်ခြင်သရာတရားနဲ့စပြီးတော့ဒါနပိလာစရတဲ့ကုသိုလ်ကောင်းမှုတွေပြုပြီးတော့အားထုတ်လာတာတရားတရားသံဃာဂုံတွေယုံကြည်တဲ့သရာတရားဒါတွေလည်းဘုရားဂုံတရားဂုံနဲ့နှလုံးသွင်းဆင်ခြင်အဲဒီအိဇာဒုက္ခအနာတ္တသုံးလလေးလာပြီးတော့လာလို့သရာတရားတွေအားကောင်းလာဥရိယဘေးအဖြစ်ပြက်ကိုသရာတရားကလည်းသူ့ဟာသူတို့ချင်းအားမကောင်းဘူးသရာတရားကတရားညာမယ်အာရိနဝတရားနာကြနေလို့ရှိရင် နှလုံးမမီမမီနှလုံးမမီမမီနှလုံးသဘောကျနှလုံးသဘောကျအဲ့ဒီသဘောကျသွားတဲ့ဟာလေးတွေကသဒ္ဓါတရားလေးတွေဖြစ်လာတာဒါလေးတွေအနဗုဒ္ဓနဲ့တကယ်တဲ့ဥစ္စာလေးတွေသဒ္ဓပါတိနဲ့အဲ့ဒါလေးတွေတရားတွေစာတရားလေးတွေပြီးတော့လာတယ်တရားဟောရင်ဟောရင်နောက်လည်းဆက်အကုန်လုံးတော့လည်းမှလည်းတရားဟောတဲ့ပုဂ္ဂိုလ်လည်းသူအဆုံးနေမဲ့သားပါတော့ ညာနဲ့ပေါ်တော့ကြောက်ပြီးတော့ဟောသွားတော့တရားတွေအများကြီးပေါ့ဝိပဿနာအစဉ်စဉ်ဒီတရားတွေအများကြီးအကုန်လုံးပဲမှတ်နိုင်ပါလေအကုန်လုံးမှတ်နိုင်လို့ရှိရင်ဖြင့်အဲဒီကုသိုလ်တရားကတခါနာလိုက်ပြီးရင်တရားတွေဘုမဲရအောင်တရားမထုတ်ခင်ကတခုမှမတို့ကတော့မှတ်နိုင်မှတ်မိသလားမှတ်မိတာသာသနာတော်မှာတရားတစ်ဖွဲ့သာသင်လို့ရှိရင်ဒီနေ့နည်းနည်းနည်းသာသင်နေရတာပဲဒီနေ့တို့သာကြောင်းနည်းနည်းနည်းပဲသင်္ကဆယ်ကြောင်းတစ်ခါပြည့်သွားอืมတော့ဟုတ်တရားမှလိုက်ဟောတစ်ခါပြည့်သွားပြီ အဲပါတမျက်နှာလောက်တို့သင်နေရတယ်နည်းနည်းချင်းလေးသင်နေရတယ်ဒါတွေအကုန်လုံးမှတ်မိသလားဆိုပဲအကုန်လုံးမှတ်မိတယ်ဟုတ်မလားမှတ်မိတာတွေမှတ်မိတယ်မှတ်မိတာတွေလည်းမှတ်မိတယ်ဆိုတော့မှတ်မိတာတွေများလာတဲ့အခါမှာတတ်သိတယ်လို့ပြောတာအဲဒါလိုပဲကြားလာတဲ့အခါမှာဟောတဲ့တရားတွေကမျိုးမျိုးတူတူတွေကြောက်ပြီးတော့ဟောသွားတော့ဒီထဲမှာမှတ်ရတာတွေပါတယ်သဘောကျတယ်အဲကိုညာမီသလောက်လေးသဘောကျသဘောကျသွားတယ်အဲ့ဒီဥစ္စာယုံ ကြည်ကျက်သလားတရားလေးရှိတယ်နောက်ဆုံးအဲဒီသရတရားလေးကတော့ရည်ကျက်လာတာပဲဒါတရားတစ်ခါဖြစ်ရင်ဒီကမဖြစ်ဘူးသေးရင်အသစ်ဖြစ်လာတာပေါ့ဖြစ်ပြီးသားဆိုရင်ငကာပြည့်တခါပို့ပြီးတော့ခိုင်နေလာတာပေါ့သရတရားဆိုတာတက္ကသက္ကတရားကြားတက္ကသက္ကအဲနှလုံးသွင်းပြီးလို့ရှိရင်ယုံကြည်မှုသရတရားတဲ့ခိုင်တဲ့ခိုင်ကောင်းတဲ့ကောင်းလာတယ်သရတရားအားကောင်းသရတရားအားကောင်းလာတော့ကုသိုလ်ကောင်းမှုတွေပြည့်နေတဲ့စိတ်တွေပေါ်လာတယ် ဖြစ်သေးတဲ့ကုသိုလ်ဝိပဿနာကုသိုလ်ဆင်းရဲသူကလေးတောင်မှသူကတရားတရားပြည့်လာကုသိုလ်ကောင်းတယ်လည်းပေါ်လာလူကြီးတို့ပြောကြမယ်အဲ့ဒါသမဗရာမေတရားတို့သာလည်းစပြီးတော့ကြားနာလို့ချင်းတရားအထုရှင်တဲ့စိတ်ပေါ်လာမကြရင်ပဲအထုရှင်တဲ့စိတ်ပေါ်တယ်ကုသလနာဓမ္မနာအဲတရားထုတ်ကူတဲ့ပုဂ္ဂိုလ်တွေကပြောလို့ဖြစ်စေတရားဟောတဲ့ပုဂ္ဂိုလ်ကတိုက်တွန်းလို့ဖြစ်စေဟောလို့ဖြစ်စေအဲ့ဒီမှာနာကြည့်တဲ့အခါမှာဩဒီလိုအထုရမှာပဲအထုနေနေတာပဲဆိုတော့ သရတရားလေးပြည့်လာအဲဒီသရတရားအကြောင်းပြုပြီးတော့ဒီနေ့ကျရင်ဒါတရားအထုတ်ဖြစ်တာကိုဒါကြောင့်ရှိရှိသောဘဝရှိရှိသောကာလတွေကဒီသရတရားတွေဝိရိယတွေတတိတွေသမာဓိတွေပညာတွေတရားနာသောအပြင်ဖြစ်စေဒါနပိလကုသိုလ်ကောင်းမှုပြုသောအပြင်ဖြစ်စေဘာဝနာပွားများသောအပြင်ဖြစ်စေလေးလာလာခဲ့တယ်တဲ့အဲဒီလိုလေးလာလာတဲ့ပုဂ္ဂိုလ်တွေဟာအခုဘောတော်မြတ်စွာဘုရားလက်ထက်မှာအိန္ဒြေရင်းနေတာကိုရင်းကျက်အဲဒါရင်းကျက်လား ပွင့်လို့ပွင့်လာတယ်ကြာပါမရခဲ့လို့ပွင့်တော့မလို့နေထွက်တဲ့အချိန်မှာပွင့်တော့မလို့ဆိုရဲရင့်ကျက်ပြီးတော့နေတယ်ကြာပါမရတော့မြတ်စွာဘုရားတရားဟောရင်ဖြင့်တရားတွေပြီးတော့မလို့ပြီးလူပြီးကတည်းဖြစ်နေတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေမြတ်စွာဘုရားတရားဟောလိုက်ဟောနေတော့မယ်ဆိုတာတရားတွေပြီးတော့တာလေတရားတွေကိုရမဆုပ်ရုပ် ခါရလေးတပုတ်လောက်ဟောဟောရင်ရသွားတာလည်းရှိတာပဲခါရတပုတ်မို့ရင်လည်းတရားတပုတ်ဟောနေလို့ရသွားတာရှိတာအဲဒီလိုပုဂ္ဂိုလ်တွေလည်းအမြောက်များကြည့်အဲဒုတိယအချိန်ကစပြီးတော့ရဒါမို့ရင်လည်းပဲတရားနာပြီးတော့ကျင့်ကျင့်လို့ရှိရင်တချို့လည်းရပိုင်းနဲ့၄ရက်လောက်အတွင်း၂ရက်လောက်အတွင်း၃ရက်လောက်အတွင်း၄ရက်လောက်အတွင်းဒီလိုတရားရသွားတယ်ဒီနေ့ဆိုရင်9ရက်တလအစရည်နေတယ်ရပိုင်းအတွင်းမှာတရားရအလားပိုင်းအတွင်းမှာတရားရသွား

တို့လည်းတို့နေတာပဲသူပုဂ္ဂိုလ်တွေသူပုဂ္ဂိုလ်တွေကသမဏလောကနဲ့အကုသိုလ်တွေညင်ရတယ်နေပြီးတော့အဲသမဏလောကကြီးအပြစ်ကိုမမြင်နိုင်တဲ့ပုဂ္ဂိုလ်တွေဟာဘယ်လိုပုဂ္ဂိုလ်တွေဟုဆိုနောက်နောက်ရင်းနောက်ရာတွေကိုမစဉ်းစားတဲ့ပုဂ္ဂိုလ်တွေပဲနောက်ဘဝရှိတယ်လို့တချို့ကဒါကိုမယုံကြည်ဘူးယူဆဘူးယုံကြည်ယူဆတာတော့လဲနောင်ကာလမှနောင်ကာသေးပုံတော်သလိုဖြစ်မှာပဲဆိုပြီးတော့အဲဒါနောက်ရင်းကိုဘာမှမတွေ့ဘူး ယခုဘဝအတွက်ယခုလောလောဆယ်အတွက်ဒီဘဝဖို့ချမ်းသာဖို့ကောင်းစားဖို့လာတော့ပဲသူကကျမ်းညာဆိုင်မျက်မှောက်ချမ်းသာမှုလေးပဲကျမ်းညာဆိုင်ကိုကျိုးအတွက်ဖြစ်စေကိုနဲ့စတဲ့ပုဂ္ဂိုလ်တွေအကျိုးအတွက်ဖြစ်စေများအတွက်ဖြစ်စေမျက်မှောက်ချမ်းသာမှုလေးဒါတော့ပဲကြီးဆိုင်နောက်သားမယားဘဝကောင်းစားရေးချမ်းသာရေးဆိုတာဒါကိုမစင်စားဘူးအဲပယ်လေးပါးမှလွတ်မြောက်ရေးမစင်စားဘူး တော့ကြသင်္ကညာကပြည့်ကြည့်တယ်။သံဃာဘွားထဲမှာဆင်းရဲဒုက္ခတွေရောက်ပြီးတော့နေရမယ်ဆိုရင်မစင်စားဘူး။ဘာမှပြည့်ရမယ်၊ဝေရမယ်၊နာရမယ်၊သိရမယ်အဲဒါတွေမစင်စားဘူး။အဲဒီတော့အပြည့်မြင်။သံဃာကြီးအပြည့်တွေကိုမြင်နိုင်ဘူးတဲ့။အာဟုသောဒုစရိုက်တွေအပြည့်လည်းမမြင်နိုင်ဘူးတဲ့။အာဟုသောဒုစရိုက်တွေမကောင်းမှုပြုလို့ရှိရင်မကောင်းကျိုးပေးလိမ့်မယ်။ဝိပဿနာဉာဏ်။ဘုရားအသက်သလို့ရှိရင်ပြင်းရင်အပေလေးပါးငရဲကြနိုင်တယ်။ဒိဋ္ဌာဖြစ်နိုင်တယ်၊တိဋ္ဌာဖြစ်နိုင်တယ်။အဲဒီလုံလုံသာတို့။အရှိရဘဝမှာ

ပုဂ္ဂိုလ်တွေထဲမှာကိုဒီလိုဟာတွေကတော့များနေတာပဲပုဂ္ဂိုလ်ဆရာပုဂ္ဂိုလ်ပဲစားဒီလိုနေကြတာပဲဒါတွေအများကြီးရှိပါတယ်ပထမအဆင့်ပြည့်စုံသွားအောင်အဲအပိကိစ္စအချို့သောပုဂ္ဂိုလ်တွေကတော့ပရလောကဝိဇ္ဇဘယရတဝိနေတဲ့တမန်လောကရဲ့အပိမေဖို့ညာရောက်တမန်လောကကြောက်စရာပဲလို့ဒီလိုလည်းမြင်ကြရောက်သွားတဲ့အခါကျတော့အပြည့်စုံသွားတာ အကုသိုလ်ဒုစိတ်တွေသွားကြောက်စရာပဲလို့မြင်ကြတယ်အကုသိုလ်ဒုစိတ်တွေကြောက်စရာမျိုးအကုသိုလ်ဒုစိတ်တွေသိချင်ကြတာပေါ့အဲဒီကဆက်မှလို့ချင်းရာဒမေဇမန်လောကတွေဗာမယဘဝတွေအပယ်လေးပါးဖြစ်ပြီးတော့လည်းဒုက္ခတွေရောက်နိုင်တယ်လူဘဝနာဘဝလည်းပဲဖြစ်ပြပြဘဝမှာအိုရမယ်နာရမယ်ပြရမယ်ဆင်းရဲဒုက္ခတွေရောက်နိုင်တယ်အဲဒီဆင်းရဲဒုက္ခတွေအပြစ်တွေကိုမြင်ပြီးတော့နေကြတယ်တဲ့ဒီပုဂ္ဂိုလ်တွေကသာကျွတ်တဲ့ပုဂ္ဂိုလ်တွေ ဖြစ်စေတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်ရအောင်။နောင်ကြတာအခုလိုတရားနာရတယ်သူတော်ကောင်းတရားတွေပွားများကြတယ်အားထုတ်ကြတယ်ဆိုတာကိုယ်တက်သွားအောင်ပြည့်စုံသွားအောင်။ဒီလောကရဲ့အပြည့်လည်းမြင်ရလို့ဒီလောကအားကြောက်ကြကောင်းတယ်လို့သံဃာလောကကြီးမညွန်မနိုင်နဲ့မမြင်ရတဲ့ဖြစ်အောင်လို့သူအားထုတ်သံဃာလောကကြီးဒုက္ခတွေရောက်မသွားရအောင်ဒီကကုသိုလ်တွေတည်ရအောင်အခွင့်သာတဲ့အခါကာလလေးမှာမိမိတို့ကိုယ်လည်းမိမိတို့သမဗရာ၄ပါးကဲတင်နိုင်တဲ့အချိန်ခါကာလပေါ့ အဲဒီသင်္ကာကာလလေးမှာကိုယ့်ကိုယ်ပြောတာပြပါအောင်လေသိချရအောင်လို့သူတော်ကောင်းတရားတွေပွားများထားတာပါဒီလိုအချိန်ခါကနေပြီးတော့သူတော်ကောင်းတရားတွေပွားများလို့သူတော်ကောင်းတရားတွေပြည့်စုံထားလို့ရှိရင်အဲဒီပရာလောကဆိုတဲ့ဓမ္မလောကတွေဒုက္ခတွေရောက်မှာသွားဘူးဘယ်လေးပါးကိုမကြောက်ရောက်နိုင်ဘူးအရေးမကြနိုင်ဘူးပြိဿမဖြစ်နိုင်ဘူးသိတာမဖြစ်နိုင်ဘူးအဲလူဘဝနတ်ဘဝဖြစ်လို့ဆင်းရဲတဲ့ဘဝတွေမရောက်နိုင်ဘူး အဲဒီလိုကာကွယ်လုံခြုံအောင်လို့သူတော်ကောင်းတရားတွေဆိုတာတရားနာရတယ်ပွားများရတယ်အားထုတ်ရတယ်မကောင်းမှုအကုသိုလ်ဒုစရိုက်တရားတွေတဲ့ဒါတွေကလည်းအပြစ်တွေအဲဒါတွေလည်းကြောက်ကြကောင်းတယ်တဲ့ဒီဥစ္စာတွေပြုလုံပြီးလို့ရှိရင်ဒါတွေကနေပြီးတော့အပယ်လေးပါးပြစ်ချပြီးတော့ဒုက္ခတွေရောက်ရမကောင်းမှုအကုသိုလ်ဒုစရိုက်ကျူးလို့ညင်းကြောင်းလတ်တလောကျိုးရအနည်းငယ်ရပါတယ်လတ်တလောကျိုးရ ဘာမှမပြောပါတော့ပါဘူးတချို့လည်းတခဏလောက်ပဲချမ်းသာခွင့်ရပါတယ်တချို့လည်းဒီနေ့တည်းလောက်ချမ်းသာခွင့်ရအဲ့ဒါလောက်ကလေးချမ်းသာခွင့်ကလေးအတွက်နဲ့မကောင်းမှုဒုစရိုက်တွေသွားကျူးလွန်လာရောကျူးလွန်ပြီးတော့နောက်ခါကာလအကျိုးပေးတဲ့ခါကျတော့အဲနှစ်ပေါင်းများစွာမကြီးမတွက်နိုင်ပဲနှစ်ထောင်ပေါင်းများစွာတောင်းပေါင်းများစွာတန်းသိန်းပေါင်းများစွာတည်းလည်းမကြီးမတွက်ရအောင်အကြာကြီးဒုက္ခရောက်လာတာနဲ့လာမဟုတ်ဘူးပါ မကောင်းမှုအကုသိုလ်ဒုစရိုက်အကြောင်းပြုပြီးမျက်မှောက်မှာကောင်းစားချမ်းသာမှုလေးရတဲ့အခါတုန်းကတော့ကိုယ်တယောက်တည်းမဟုတ်ပဲများနဲ့အပေါင်းအသင်းတွေနဲ့နောက်နောက်ဒီအကုသိုလ်ကကျိုးပေးတဲ့အခါကျကိုယ်တယောက်တည်းပဲကိုကျူးလွန်တာလို့ရှိရင်ကိုယ်ပြည့်ပဲလားအများကြီးကလာပြီးတော့ဝေးညပြီးခံတာမဟုတ်ဘူးသမဗရန္တရာဖြစ်ဒုက္ခတွေရောက်ပြီးတော့သွားတယ်အဲ့ဒီအပြစ်တွေကိုမြင်နေတဲ့ပုဂ္ဂိုလ်တွေကကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေအဲ့ဒီအပြစ်တွေကိုမြင်ပြီးတော့ ပုဂ္ဂိုလ်တွေမိတာဆောက်ကြည့်လို့ဘုရားကောင်းတရားတွေပွားများကြတာဒီဘုရားကောင်းတရားတွေပွားများတဲ့ပုဂ္ဂိုလ်တွေမြင်ရတွေ့ရတာကျွန်တော်ဝန်သားပြေကောင်းပါလေအဲဒီလိုဘုရားကောင်းတရားတွေပွားနိုင်တဲ့အတွက်လည်းမိမိတို့ကိုမိမိတို့အာရုံပြုပြီးတော့ဝမ်းမြောက်ဝမ်းသာကြရမှာကောင်းတယ်သေတာကုသိုလ်တရားတော်ဘယ်နည်းဟောဖို့တရားသင်တာလားအာထုတ်ခြင်းမဂ်ကင်ဖြစ်ပါတယ်ကနောက်ဆုံးမဂ်ကင်ရောက်နေပါပြီ သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယာမသမ္မာတတိသမ္မာသမာဓိသမ္မာသမာဓိရောက်တယ်သမ္မာသမာဓိနောက်ဆုံးသိခင်ဝိပါကမြတ်စွာဘုရားဝိပါကထားတဲ့သတိဌာနသုတ်ကသင်တိုင်းဟောရောက်ဒါလည်းမှတ်သားစရာကောင်းပါလေဒီနေရာကလည်းပဲလို့သမာဓိတရားကြီးအရေးကြီးကတမောသဗေကဝေသမ္မာသမာဓိ ဖြစ်ပြီးတော့ဘေကဝေညာတို့သမ္မာသမ္မာရိမင်္ဂသာသုစိတ်တည်ကြည်သောသမ္မာသမ္မာရိတေကတမောစပဲပါသည်သမ္မာသမ္မာရိမဂ္ဂင်7ပါးတရားတွေကသမ္မာသမ္မာရိဆိုတယ်သမ္မာဗရန္တဝါမဂ္ဂင်တရားတဲ့ဒါကပါတယ် ဣဒဘိဝေဘိက္ခုမဖြစ်သေးတဲ့အကုသိုလ်တွေဝိဇေဝကာမေဝိဇာအကုသလေဓမ္မေဟိသဝိတကံသဝိစာရဝိဝေကသံပိတိဒုက္ခံပထမံဇာနာဥပါဒံပိဇာဝိဟရတိဘိက္ခုယံတို့ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်ဘိက္ခုသံဃာဘေကိုရှုမြင်သောပုဂ္ဂိုလ်သည် ဘိက္ခုဆိုတာအချင်းချုပ်အားဖြင့်၃မျိုးလောက်ရှိတယ်ဘိက္ခတိယာသတိတိဘိက္ခုရဲ့တောင်းတာအတုခါဏလို့လည်းဘိက္ခုလို့ခေါ်တယ်ဒါကတော့အာလုံးဘိက္ခုတွေနဲ့ဆိုင်ဘာဝနာပြည့်စုံသွားအောင်ဒီဟန်ကတော့သူကအဆင့်၃ဆင့်ရှိဗျာအိက္ခတိတိဘိက္ခုဗျာ ဘေးကိုအိတ်ကတိပြုတတ်ဟိတိတံဘိက္ခုဘိက္ခုဘေးကိုပြုတတ်လို့သံဃာဘေးတွေကိုရှင်းမြင်တတ်တယ်သံဃာဘေးကံမှာလည်းမဆိုးရအောင်လို့ဒီကနေရင်တော်သေးတာပဲဆိုးရပိုင်းသံဃာမှာဘဝအတိဖြစ်ဖြစ်ရဘဝမှာအိုရမယ်နာရမယ်သိရမယ်ဒီဘေးတွေနေလို့ဘိက္ခုပဲတဲ့သံဃာဘေးတွေကိုမြင်ပြီးသံဃာဘေးတွေကလွတ်မြောက်အောင်လို့ကြာကြာအားထုတ်နေတဲ့ပုဂ္ဂိုလ်တွေကဘိက္ခုပဲ သင်္ဃာဝဋ်ထားသည်ဖြစ်စေမိုးသည်ဖြစ်စေတဲ့သူကတော့အဲဒီတန်ကြာပြလွံ့မြောက်ပါလွံ့မြောက်ကြောင်းနေကြာကြံအားထုတ်နေတဲ့ပုဂ္ဂိုလ်တွေကဘိက္ခုလို့ခေါ်တယ်ဘိက္ခုကကိလေသေဘိနတိတိဘိက္ခုကိလေသေကိလေသာတို့ဘိနတိချက်စီတာဤသူကြောင့်ဘိက္ခုဘိက္ခုကိလေသာချက်စီတာလည်းဘိက္ခုဒါကတော့မရောက်ကိုရောက်ပုဂ္ဂိုလ်တွေသာတာကိလေသာကိလေသာပယ်နိုင်တဲ့ပုဂ္ဂိုလ်အစဉ်တန်းရောက်တယ်

သာဝိတကံဝိတဏင်တကွဖြစ်သောသာဝိတကံကြာစီမှုနှင့်တကွဖြစ်သောသဝိသရာစဉ်းစားဆင်ခြင်မှုနှင့်တကွဖြစ်သောဝိကသံဝိကသံနိဝရဏကင်းစိတ်ချင်းကြောင့်ဖြစ်သောပိဋိဒုက္ခနှစ်ပင်အာရမှုပိတုပိတိချမ်းသာရှင်လာမှုဒုက္ခရှိသောပထမဇာနံ ကျေဥစွာသောဇံကိုဥပါသံပိစာရောက်ယူရတိနေအဲ့ဒါဟာလည်းတမာရီတစ်ပါးပဲဇံ၄ပါးနဲ့ဝေဖန်ပြီးတော့ဟောထားတယ်တမာရီကိုဇံ၄ပါးနဲ့ဒီသာသနာတော်မှာပထမဇံကိုရောက်အထုတ်ပြီးတော့ပထမဇံရောက်ပြီးတော့ပထမဇံရောက်ပြီးတော့နေတယ်ဓမ္မဇံ ပထမဇံကသူကနှမျိုးရှိတယ်လောကီပထမဇံလည်းရှိတယ်လောကုတ္တရာပထမဇံလည်းရှိတယ်လောကီပထမဇံဆိုတာကတော့ယူပါဝစရဇံပေါ့ယူပါဝစရဒီပါကုသိုလ်တရားတွေမပယ်ဘဲနဲ့လက်ခံယူပါဇံသက်ကသက်ကပြအောင်လို့လောကီပထမဇံရလို့ရှိရင်အဲ့ဒီဇံရတဲ့ပုဂ္ဂိုလ်ဟာဒီဇံမပြတ်ဖဲနဲ့သူတွေသိသွားရင်မြမပြည်ကိုရောက်ဒါလည်းရှိတယ်ပထမဇံမြမဘုံကိုရောက် တရားမလုပ်ဘဲနဲ့လွတ်နေတဲ့ဓမ္မသာမြမာဘုကဇမားကသုံးမျိုးအဲ့ဒီဖြစ်နေတဲ့သူများတွေမှာအောက်တန်းသားဇမားရှိတယ်အလတ်တန်းသားဇမားရှိတယ်တန်းသားဇမားရှိသုံးမျိုးရှိတယ်အဲ့ဖြစ်ကြအဲ့ဒါတွေအတူမြင်တတ်တယ်ဒုလည်းဒီလိုသိရင်ကောင်းပါဘူးအောက်တန်းသားဇမားကိုဇမားပါရိသစ္စာဆိုပြီးနာမည်ပေးတာဇမားပရိသတ်ပဲ အလတန်းသားဇမတော့ဇမပရောဟိတာဆိုပြီးဇမပရောဟိတွေတဲ့ဖြစ်ဖြစ်ဖြစ်နေတယ်ပေါ့အထက်တန်းသားဇမတော့မဟာဇမဆိုပြီးဖြစ်ဇမ၃မျိုးဇဘုံထဲမှာဇမ၃မျိုးရှိအခုအောင်းမြင်ပြီးကြတာ တကြွားထဲမှာလူသုံးမျိုးရှိနေတယ်လို့ပဲအောက်တန်းကြတဲ့ဆင်းရဲသားလူသားကင်သားပုဂ္ဂိုလ်တွေရှိတယ်အလတ်တန်းသားရှိတယ်ဒီစေဥစ္စာတော်တော်ပြည့်စုံတာရှိတယ်တက်တန်းကအဲတက်တန်းကစည်းစိမ်နဲ့ကုံသိန်းနဲ့ကြီးပြီးတော့နာမည်ကြီးပြီးတော့နေတဲ့အဲဒီတက်တန်းကြတဲ့လူရပိုင်းဘာပိုင်းတို့ဟာတွေကဆင်းတယ်မျိုးရှိတယ်လို့သုံးမျိုးရှိမြို့မှာလည်းရှိလို့သုံးမျိုးရှိတာအဲဒါလိုပဲဟောမှာယမကသုံးမျိုး အဲ့ဒီသုံးမျိုးကဘာဖြစ်လို့ဒီလိုကွဲနေလဲဆိုတော့မိမိတို့ပွားများလာတဲ့ဇာနေရကိုကွဲလာတော့ဓမ္မအာထုစင်တွေကသိသနာလုံလဝီရိယသိပြီးတော့ပညာအဲ့ဒီတရားတွေကခါညွတ်ခါရော့ရော့နေလို့သာဇာရယုံတော့ပဲရော့ရဲရဲရဲနဲ့ မထက်တန်ဘူးအောက်တန်းကြတယ်အာထုအဲ့ဒါဆိုလို့ရှိရင်အဲ့ဒီသာအကျိုးပြီးတော့လည်းအကျိုးကညံ့ညံ့အကျိုးပြီးအဲ့ဒါတွေပြည့်အောင်အားထုတ်တာသမာဝါယမပဲဒါတွေပြည့်အောင်အားမထုတ်ဘူးမဖြစ်သေးတဲ့ကုသိုလ်တွေအလားတန်းစားဖြစ်တဲ့သာနာဝိရိယစိတ်ဝိမာနဆိုတဲ့ပညာတွေနဲ့အားထုတ်လာလို့ရှိရင်တော့အလားတန်းစားပြန်မှာရှိတယ်တန်းစားတဲ့တန်သာသာနာဝိရိယနဲ့ပြင်းပြထန်တာကလည်းအားထုတ်လာတဲ့ပုဂ္ဂိုလ်အဲ့ဒါက အထက်တန်းစားမြတ်သုံးမဟာပြမဖြစ်တယ်ပြမသုံးမျိုးဖြစ်တယ်ဒါကယူပါဝသသံဃာနေပြီဖြစ်တယ်လောကုတ္တရာသံဃာတော်ကိုသောတာပတ္တိမဲ့မှာလည်းပဲပရမဇာရှိတယ်သရဂမိမဲ့မှာလည်းရှိတယ်နာဂမိမဲ့မှာလည်းရှိတယ်ရဟတမဲ့မှာလည်းရှိတယ်တိရကုသိုလ်မျိုးတွေကိုတိရအောင်အားထုတ်ဘူးဇာမယာပဲနဲ့တရားအားထုတ်ပြီးတော့အရိယာမဲ့ရောက်သွားရင်ပထမဇာရောက်တာပဲလားပထမဇာမဲ့ ဇံရပြီးအားထုတ်လို့ရှိရင်တော့အဲ့ဒီဇံကပထမဇံခြေခံပြုပြီးအာထုတာရှိတယ်ဒုတိယဇံခြေခံပြုပြီးအာထုတာရှိတယ်တတိယဇံခြေခံပြုအာထုတာရှိတယ်သရုပ်ဇံခြေခံပြုအာထုတာရှိတယ်အဲ့ဒီခြေခံဇံအားလျော်သောဟိုမှာလည်းပဲပထမဇံဒုတိယဇံတတိယဇံသရုပ်ဇံပြီးလို့ပြည့်သွားတာပါအဲ့ဒါခြေခံဇံရဲ့လို့ဘာမှအထူးမရှိဘူးဝိပဿနာတိုင်းတက်တက်မဲ့ရှိတယ်ဆိုရင်သောတာပတိမဲ့ရောက်သွားတယ်ဆိုရင်အဲ့ဒီသောတာပတိမဲ့ကပထမဇံသောတာပတိဖို့ကလည်းပထမဇံ အရိယာမဲ့ပြည့်စုံကြအောင်လို့အရိယာမဲ့ပြည့်စုံကြအောင်အဲဒီတော့မဲ့ဇံဖိုးဇံနေလောကုတ္တရာဇံနေအဲပထမဇာနေကိုရောက်ပြီးတော့သွားဝါယမမဲ့၄ပါးလုံးအဲဒီပထမဇာနေကိုရည်ပြီးတော့ကိုဟောတာလေပထမဇာနာဥပါဒမစ္ဆာဝိရတိလောကီဇာလောကုတ္တရာဇာပေါ့လေပထမဇာအဲဒီလောကီဇာလောကုတ္တရာဇာတို့ရှေးဖို့ကကာမဝဆရ ဥပ္ပစာရသမာဓိစံနေရရှိအဲ့ဒါတွေလည်းဒီထဲမှာပါတာဗုဒ္ဓဘာသာနဲ့ပါပါတယ်သမာဓိ၃မျိုးခွဲတဲ့အခါမှာတော့ဒီဗုဒ္ဓဘာသာနဲ့ထည့်ယူရတယ်သာဝိတကသာဝိစာရသမာဓိအာဝိတကဝိစာရမတ္တသမာဓိအာဝိတကအာဝိစာရသမာဓိသမာဓိ၃မျိုးခွဲဥဒ္ဓရီမကခွဲကြတယ် ဝိတဝိสารနှစ်ပါးလုံးရှိတဲ့တမာရီတဲ့ပထမဇာတမာရီတဲ့သူရင်လားဆိုတော့သူရင်မဟုတ်ဘူးတဲ့သတ္တေဥဇာရိနာဥဇာရတမာရီနဲ့တကွာယူရမယ်ဥဇာရတမာရီလည်းပဲဒီလိုပဲတဲ့ပထမဇာတမာရီနဲ့သူဘူးတဲ့ဝိတဝိสารနှစ်ပါးလုံးရှိတဲ့သာဝိတယသာဝိสารတမာရီဥဇာရတမာရီကဘယ်ဥဇာရတော့ဆိုအလုံးသောဇာနေရဲ့ပြည့်ဖို့ရှိတဲ့ဥဇာရပါပဲတဲ့အကုန်လုံးဥဇာရအဲဒီဥဇာရကတော့ ဇာနေနာအနိကဖြစ်တဲ့ဥစ္စာရလည်းရှိတယ်ဝိပဿနာအခြေခံခြင်းနဲ့အားထုတ်တဲ့ဥစ္စာရတွေလည်းရှိတယ်ဝိပဿနာဝိပဿနာစိတ်ဥပါဒံပါဝင်တဲ့ဥစ္စာတွေဒါတွေလည်းဥစ္စာရတွေပဲဥစ္စာရသမာဓိတွေအပြားအကုန်လုံးရတယ်အခုဒီပထမဇာနာဥပါဒမေဇဝိရတိကစာရင်ဇာကပထမဇာကစပြီးတော့ဟောသွားတာဒီသမာဓိသမာဓိမဲ့ခင်တရားဝိပဿနာမဲ့ခင်ကဘယ်တဲ့ထည့်ရမလို့လို့စဉ်းစားကြကြည့်တော့ အဲဒီပရမဇာနဲ့ထည့်ရမှာလို့ပရမဇာနဲ့အတူတူပါပဲအဲသာဝိတ္တကသာဝိသရာသမารိနဲ့သူကပါသွားတယ်ပထမဇန်သမารိပထမဇန်ရဲ့ခြေဘဝဥ္စာရဟုတ်လားပထမဇန်ပြည့်စုံနေအကုန်လုံးပေါ်တယ်ဇန်နေအလုံးရဲ့ခြေဘဝဥ္စာရသမารိသာသဝိတ္တကသာဝိသရာသမารိအဲဝိပဿနာရဲ့ဥ္စာရသမารိဝိပဿနာသမารိဒါတွေကလည်းဥ္စာရသမารိတည်းဝင်နေတယ်လို့ ဒါကဒီဥစ္စာတွေကသာဝိတ္တသာဝိတ္တရသမာဓိတွေမှာရှိရမယ်ဓမ္မသာသမာဓိနဲ့အတူတူပဲနေတော့ကိုသမ္မာသမာဓိမဲ့ခင်ဆိုတဲ့အတိတ်ပဲကိုနည်းနည်းနားလည်အောင်လို့ကိုပြောနေသမ္မာသမာဓိမဲ့ခင်ဇာနေကအမှားအချင်းဇံဆိုတာကတော့သူကဇာလောကီတရားတွေပဲမဲ့ခင်7ပါးနဲ့သူကတခြားစီပဲအရိယာမဲ့ခင်7ပါးကမဲ့သိတုပ္ပါထဲမှာပါဝင်တယ်ပြီးတော့မဲ့ရရှိဖို့ကနေပြီးဝိပဿနာ စိတ်ဥပါဒ်ထဲမှာပါဝင်တယ်အခုကဇန်ဆိုတော့အဲ့ဒီမဲခင်နေနဲ့တခြားစီလိုဖြစ်တခြားစီမဟုတ်ဘူးကွာအဲ့ဒီသံဇီဇီသံကလည်းပဲလောကုတ္တရာသာဆိုရင်ဖြင့်အဲ့ဒါအရိယာမဲအရိယာမဲအစံနေတယ်အရိယာမဲ၄ပါးအဲ့ဒီကသံနေတယ်နေတော့လောကီမဲ့သံဆိုလို့ရှိရင်အခြေခံတွေကယူပေါ်နေတာလားဥပဒနာမရှိခင်အခြေခံ ဥပဇာရဇံဆိုလို့ရှိရင်တော့ဝိပဿနာစေရုပ်ပါထဲပါတဲ့ဇံဟောတာပထမဇံနဲ့တူတယ်သာဝတိသာဝတိဆိုတော့သမာဓိဇံပဲယူရမယ်အဲဒီတော့အဲဒီမှာဇံဒီဇံကဘယ်လိုသဘောရှိသလဲဆိုလို့ရှိရင်ဝိစေဝကာမေဟိကာမေဟိဝုထုကာမကိလေသာကာမတို့မှဝိစေဝကင်း၍သာလင်ဒီဇံဖြစ်လို့ရှိရင်ဘယ်နှလို့ဖြစ်တော့ဆိုတော့ဝုထု ကာမကိလေသာကာမတွေကျင်းမှဖြစ်တယ်ဝိတုကာမတွေအာယုံပြုနေတာကိလေသာကာမဝိတုကာမအာယုံပြုနေတယ်ဆိုရင်ကိလေသာကာမလည်းပါနေတာကိလေသာကာမဖြစ်နေတယ်ဆိုရင်လည်းဝိတုကာမသူ့မှာရှိနေတာအဲတကယ်မြင်တွေ့ပြီးတော့သုံးဆောင်နေတာတွေအဲ့ဒါပဲဖြစ်ဖြစ်မမြင်မတွေ့ဘဲနဲ့စိတ်ကူးတွေကနေပြီးစိတ်ကူးပြီးသုံးဆောင်နေတာတွေလည်းရှိတာကိုဘယ်နည်းနဲ့ပဲဖြစ်ဖြစ်ပေါ်တယ်လို့ အဲမြင်လို့ဖြစ်စေကြားလို့ဖြစ်စေတွေ့လို့ဖြစ်စေအဲတကယ်ကိုခံစားနေလို့ဖြစ်စေသို့မဟုတ်စိတ်ကူးနဲ့စဉ်းစားပြီးတော့ဖြစ်စေကာမအာယုန်တွေစီကိုသိရောက်ပြီးတော့ခံစားနေလို့ရှိရင်အဲဒါိလေသာကာမတွေဖြစ်ကိလေသာကာမဖြစ်ရင်ဝိထုကာမတွေဖြစ်နေတာဟိုအနိဗ္ဗာန်မှာလည်းရှင်ရှိမယ်အနိဗ္ဗာန်မရှိလည်းပဲသူစိတ်ကူးတဲ့အဝေးကြီးတဲ့သူစိတ်ကူးလို့ရတာပဲဒီနေ့တော့ပြောခဲ့တဲ့အတိုင်း သူရင်ကမှဝေးတော့အာရုံနဲ့သွားတယ်ဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့သိဖို့ခက်တာပေါ့ကိလေသာကာမရှိနေမှာတော့ဝိတုကာမတွေကိုရှိရှိမရှိစိတ်ကူးရင်သူကပေါ်နေတာရောက်နေတာပဲစိတ်ကူးတဲ့စိတ်ကူးတဲ့သူကာမဂုဏ်အာရုံနဲ့စိတ်ကူးတဲ့ရဒါတွေနဲ့တချို့ကစဉ်းစားပြီးစိတ်ကူးကောင်းပြီးတော့ပြောနေတာကြီးတာပေါ့အဲ့ဒါတွေကင်းရမယ်တဲ့ဒီမှာကင်းရမှာ ဒါရေးကြည့်တယ်ကာမေဝုထုကာမကိလေသာကာမတော်အဝိဇ္ဇအေဝကင်းစိတ်ရသာလင်အဲ့ဒါတွေကင်းရမယ်ဒါတွေမကင်းသေးလို့ရှိရင်သာမရောက်သေးဘူးယူပါဇရဇံမပြောနဲ့ဥပဇရဇံကိုမရောက်သေးဘူးဒါတွေကင်းရမှာဥပဇရဇံရောက်နေတဲ့ခါဒါတွေကင်းနေရမယ်ဒါတွေပေါ်လာတဲ့ခါကျရင်ဖြင့်အဲဒီကာမအယုန်တွေကြံစည်စိတ်တွေပေါ်လာပြီဆိုအဲဒီချိန်မှာကုသရဇာတော့မရှိဘူးပြည့်တယ် အဲ့ဒါတွေကင်းစိပြီးတော့နေတဲ့ခါကာလမှာဥစ္စာရသန်နေဖြစ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာရှုတိုင်းရှုတိုင်းဟာဟောင်းနေပိန်နေထိုင်နေပြီးတဲ့စသည်ဖြင့်မှပြီးတော့တခါတည်းကြားထဲမှာထွက်ပြီးတော့ကာမအယုန်တွေကျန်တာရှင်းအောင်ပါပေါ့ကိုသွားနေကြလုံနေကြ၊ဂိုင်နေကြ၊စဉ်းစားနေကြ၊ပြောဆိုနေကြ၊စိတ်ကူးတွေပါလေကြောက်ဝင်လာတာရုံမှာပါတော့။ဟုတ်တာ။ဒါရနှစ်သက်ပြီးသဘောကျနေတာတွေတောင်းတာနေတာတွေညှိုးလင့်နေတာတွေကြားထဲပေါ်ဝင်လို့။ ကျေရင်တော်ကြီးတွေတွေးပြီးဒီကလာအဲကြီးပွားရေးချမ်းသာရေးကောင်းစားရေးတွေစဉ်းစားတာတွေပေါ်အောင်မယ်အဲ့ဒါတွေကကိလေသာကာမတွေဖြစ်လာတာအဲ့ဒီကိလေသာကာမတွေအာယုန်တွေကဝိတုကာမတွေပဲမကင်းမစိပဲဖြစ်နေတာလေကမ္မထာကြောင့်လည်းဝင်နေပေမဲ့လို့ဟိုမှာစိတ်ကမကင်းမဲနဲ့ရှင်နေကိလေသာကာမတွေမကင်းဘူးအာယုန်ကလည်းပဲကိလေသာကာမအာယုန်တွေကလည်းပဲကိုနာတာမရှိတာဘူးအဝေးမှာစိတ်ကူးတဲ့တော့သူကရှိတယ်အဲ့ဒါမကင်းဘူးဝိတုအာယုန်တွေကလည်းရှိတယ် အဲကိလေသာကာမတွေကလည်းရှိရတာမကင်းမဲ့ပြင်ဒါတွေကင်းအောင်အားထုတ်အောင်ပါအဲဒီအရေးပေါ်လာတဲ့ခါကျကင်းအောင်ဘယ်နဲ့လုပ်ရမလဲဆိုဒီမှာရှုမှားလိုက်ရုံပါပဲသူကလိုလိုပဲသိကူးပြင်မှားလိုက်ရုံပဲလူကျင်တာလေးပေါ်ရင်လူကျင်တယ်မှားလိုက်နှစ်သက်တာပေါ်ရင်နှစ်သက်တယ်ညှော်လင်းတာတောင်းတာတာပေါ်လာလေးတွေရှုမှားပြီးတော့ပယ်လိုက်ရုံပဲပယ်ပါများတဲ့ခါကျတော့အဲ့ဒီလိုစိတ်တွေမသွားဘူးကျွတ်ကျွတ်အာုံလေးတွေမဲ့စိတ်ကလေးကဒီနေ။အောင်းနေ၊ပိန်နေ၊ထိုင်နေ၊ပြီးရဲစသည်ဖြင့်ဒါလေးပဲ

ယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါအာယုန်တွေအတာနဲ့ပတ်သက်တဲ့ပုဂ္ဂိုလ်သတ္တဝါအာယုန်တွေအနတ်နဲ့အရသာနဲ့အတွေ့အထိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်သတ္တဝါအာယုန်တွေအဲ့ဒါတွေကကာမဂုဏ်တွေသာပဲအသိဉာဏ်တွေတက်တယ်မဟုတ်ဘူးအထေဝုဒ္ဓကြီးပါတခါတည်းအဲလူပုဂ္ဂိုလ်ဒီကိုယ်လုံးကြီးပါအထေဝုဒ္ဓကြီးတစ်ခုလုံးကကာမဂုဏ်အာယုန်ဝုဒ္ဓတွေလို့ခေါ်တယ်အနတ်လူကျင်နေတဲ့ဆရာအာယုန်ဝုဒ္ဓတွေဟူသည်များအကုန်လုံးကာမဂုဏ်အာယုန်ဝုဒ္ဓတွေပဲ အဲဒီကာမဂုဏ်အာယဝတ္ထုတွေမှလည်းကင်းပြီးတော့နေရမယ်ဒီကာမဂုဏ်အာယဝတ္ထုတွေအာရုံပြုပြီးတော့နေတဲ့ကိလေသာကလည်းကင်းရမယ်အဲဒီလိုကင်းအောင်လို့ဒီမှာကျุနေရတာပေါ့ဒါဝိပဿနာနဲ့ကျุနေရဇာန်ကျุတဲ့ပုဂ္ဂိုလ်လည်းဇာန်တွေကတိုင်းစားယူတော့အာယုံတွေပထဝီပထဝီစသည်တွေနှလုံးသွင်းပထဝီကတိုင်းထဲမှာစိတ်ကလေးနေနေအောင်အထုတ်နေရတယ်ဒီလိုအထုတ်နေရင်သူလည်းသွားမှာပဲသူကလည်းဒီကာမအာယုံတွေဒီသွားမှာပဲအဲဒီခါမှာလည်းအဲဒါ ကိလေသာကာမဝိတုကာမတွေမကင်းမဲ့ဖြစ်နေတာသက်သက်ဝင်တဲ့ရှုနေတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါလည်းသူသမထကမ္မထာသက်သက်ဝင်နေရှိတယ်သက်သက်ဝင်နေသူကရှုနေဒီတွေ့အဲ့လိုရှုနေရင်လည်းသူသွားမှာပဲကာမအယုန်တွေသွားလို့ရှိရင်အဲ့ဒါကိလေသာကာမဝိတုကာမတွေမကင်းစိတ်ပဲဖြစ်အဲ့ဒါတွေကင်းစိတ်ပြီးနေအောင်သူအားထုတ်တာဒါတွေလုံးလုံးကမပြောင်းငြိမ်းပြီးတော့သွားအောင်အားထုတ်ညခါကာလ လူကြီးတိတ်အပန်းကြီးအပန်းနေတိတ်အကုန်လုံးလူတွေအိတ်နေတဲ့ခါမှာဘာသာညာသမားမကြမ်းနဲ့တိတ်နေတယ်လို့ပဲစိတ်တဏ္ဍာမှာဝိထုအာယုန်တွေကာမဂုဏ်အာယုန်တွေစိတ်ထဲမှာပေါ်လာရအောင်ကာမဂုဏ်အာယုန်တွေရောက်သွားတဲ့စိတ်လည်းစိတ်ကူးတွေလည်းမရှိရဘူးဒီစိတ်တွေတခါလဲကင်းစေတိတ်စိတ်ပြီးဘာတွေရှိနေတော့ဆိုတော့မှတ်တဲ့စိတ်ကလေးတခုတည်းပဲဟုတ်လားမှတ်တဲ့စိတ်ကလေးတခုတည်းကောင်းတယ်ပိန်တယ်ထိုင်တယ်ပြီးတယ်စသည်မှတ်တဲ့စိတ် ဆက်တဲ့ဝင်တဲ့မတဲ့ပုဂ္ဂိုလ်စဉ်ထွက်တဲ့ဝင်တဲ့နေပထဝီပထဝီကတိပထဝီကတိုင်းမှရင်လည်းဒီကတိုင်းသိချင်းသမဏနဲ့ရှိပါတယ်သမဏကသာနေအဲဒီတော့ကျူရကျူရအာယုံလေးမှာပဲစိတ်ကလေးသက်ဝင်ပြီးတော့ကာမဂုဏ်အာယုံစိတ်တွေအကုန်လုံးကင်းစိတ်ပြီးတော့နေရမယ်ဒါကသူကအင်္ဂါတစ်ခုပါ

ဇာဘာရကြံတယ်၊ရှင်ညမိတ်ကြံတယ်၊ဥဒိစ္စကုဝဇကြံတယ်၊ဝိသိကိစ္စကြံတယ်၄ခုပေါ့။အဲဒီ၄ခုသောនិဝရဏအကုသိုလ်တရားတွေกินရမယ်။ဇာဘာရစိတ်ဆိုးစိတ်ကြက်မှုတွေกินရမယ်တဲ့။အဲကတိုင်းစားကြည့်တော့သမထကမ္မနာအာရုံပြုနေတဲ့ပုဂ္ဂိုလ်လည်းတစ်ခါတစ်ခါစိတ်ဆိုးတာတွေစိတ်တွေဝင်လာမှာပဲ။ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေအောင်းနေပင်နေမှတ်နေရင်လည်းဒီစိတ်ဆိုးတာစိတ်တွေဝင်လာတာပဲ။ဝင်လာရင်ဒါလေးရှုမှပြီးတော့ပြေးရမယ်။သူသိအောင်လုပ်ရမယ်။ ိနာမိတ်တာထိုင်မဲ့ပြင်းကြီးတာတဲ့ဒီလိုရှုမှတ်နေပြင်းလာတာလည်းရှိတာစိတ်လျော့လာတာကြီးအဲ့ဒါတွေလည်းပဲရှုမှတ်ပြီးတော့ပြေးရဥဒိစ္စကုဟောစစိတ်ကြလွင်တာတဲ့ဟိုရောက်တည်းရောက်သွားတဲ့စိတ်ကလေးအဲ့ဒါလည်းရှုမှတ်ပြီးတော့ပြေးရဝိသိကိစ္စတဲ့ယုံမှားမှုဟုတ်မဟုတ်ပါမလားပြင်းမဖြစ်ပါမလားမမမမမလားစသည်ဖြင့်တွေးတော့ပြီးတော့ယုံမှားမှုအဲ့ဒါလည်းရှုမှတ်ပြီးကြလည်းပြေးရမှာပဲ သောနာပတိကအဲဒီမှာပြောပဲတော့တရားတွေကိုလိုငြိမ့်သွားမယ်သမထအာယုန်နဲ့ဇာအာထုတဲ့ပုဂ္ဂိုလ်ဆိုရင်သမထအာယုန်မှာစိတ်ကလေးတည်ပြီးတော့သိချင်းဘယ်မှစိတ်မသွားဘဲနဲ့ရှုတဲ့စိတ်ကလေးတခုတည်းတည်ရမှာဝိပဿနာကလည်းဝိပဿနာအာယုန်မှာစိတ်ကလေးတခုတည်းတည်ရမယ်ပေါင်းတယ်ပိန်တယ်ထိုင်တယ်တည်တယ်စသည်ဖြင့်သွား၆ပါးပွားပွားယုံနာလေးကိုရှုရှုရှုအောင်လေးဒီမှာတည်ရမှာအဲဒီလိုတည်နေတာကသာသိနေ

ီတိဆိုတာအကုသိုလ်ပီတိလည်းရှိတာပဲကိုယ်လည်းဉာဏ်ဥစ္စာတွေရတော့လောဘနဲ့ပီတိတွေဖြစ်တာရှိတာပေါ့ကိုယ်ခင်မင်းယဉ်ဤတဲ့ပုဂ္ဂိုလ်လေးတွေတွေ့ရရင်သားလေးသမီးလေးအချစ်ခင်ယဉ်ဤတဲ့ပုဂ္ဂိုလ်အဲဒါလေးပြုလို့ရည်နဲ့တွေ့ရလို့ရှိရင်သိတဲ့မှာတခါတည်းပီတိဖြစ်သွားတာကိုအလောကနဲ့ထားမြအောင်မြင်လို့ရှိရင်စိတ်ထဲမှာပီတိဖြစ်သွားသဘောကျလူငယ်တဲ့လူငယ်လိုက် လူကြီးတဲ့လူကြီးလိုက် ကိုလိုချင်တာလေးတွေရလို့ရှိရင်ပြင်စီထဲမှာနှစ်သိမ့်အားရသဘောကျပြီးတော့ဆိုတာပီတိခေါ်တယ်ဒါဒါဒါလောဘနဲ့ရှိတဲ့ပီတိတွေပါတယ်ဒါကတော့မစမ်းကြပါဘူးအခုတရားထုတ်ရင်ပီတိတွေဖြစ်လာသမထဇာနေအားထုတ်တဲ့ပုဂ္ဂိုလ်လည်းသမထဇာသူ့အာယုန်နဲ့သူတည်ပြီးတော့နေတော့ခါသူ့အာယုန်နဲ့သူနှစ်သိမ့်အားရပြီးတော့ပီတိတွေဆိုးပြင်းပြင်းနဲ့ဖြစ်လာတာဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်တွေကလည်းဖြစ်တယ်ပီတိတွေမြန်မာလည်းပီတိတွေကောင်းတယ်ပိန်တယ်မှတ်နေရင်တခါတည်းကျိုးပြင်းပြင်းနဲ့တကူလုံး

ကိုယ်ထဲမှာတိုက်တဲ့သက်ဝင်ပြီးတော့ပြက်လာတိုက်လိုက်လဲလဲတခါလဲပင်လေရေလိုင်းများလို့ပဲတဲ့သူကပြောတယ်ပင်လေရေလိုင်းကြီးတွေများလိမ့်လိမ့်လိမ့်နေလာတာပင်လေရေလိုင်းကြည့်ဦးမှလည်းပြင်တယ်ယောက်ျားမနာကောင်းတယ်လို့ခန္ဓာကိုယ်ပေါ်တက်လာတော့မလို့ပဲခါတယ်အလုံးကြီးလိမ့်တာကန္နာလည်းရောက်တော့သူကဘာမှတော့မဟုတ်ဘူးဟောပြရပြီးတော့ပြောက်သွားအဲလိုပဲဒီပီတိကတည်းကချိုးပြင်းစိမ့်စင်စင်ညင်းညင်းနေဒီကိုယ်လုံးဖြစ်လိုက်တာကလည်းတို့ဒီတော့ကနေပြီးတော့မှတက်လိုက်တာအာ ဘာဖြစ်တော့မလို့ဘာဖြစ်တော့မလို့အတိုးတော့မထိုးပါဘူးသူကအဲအတိုင်းကြီးဖြစ်လာနေတိုင်းကောင်းတဲ့ဥစ္စာပါပဲကိုယ်တကိုယ်လုံးလည်းကြည့်သွားတယ်သူကကြည့်ရောက်သွားမကြည့်ဘူးကြည့်ရတော့ကြတယ်တခါတည်းအထက်ကနေပြီးခေါင်းကနေပြီးဆင်းလာသူပြင်းနေကိုယ်တကိုယ်လုံးကြည့်ပြီးကြောက်အဲဒီလိုအလိုင်းကြီးကြီးကျပီတိတွေဖြစ်လာတယ်ဝမ်းမြောက်မှုတွေပါပဲဝမ်းမြောက်မှုတွေ အဲဒါအောက်ကန္တိကပီတိခေါ်တယ်ဥပေကပီတိဆိုတာရှိတယ်ဥပေကပီတိဆိုတာကတော့ကိုယ်ကိုကြွတဲ့စီရတဲ့မြင့်သွားစီရတဲ့လွင့်စင်သွားတဲ့လှုပ်ရှားနေစီရတဲ့တူခါသုတ်ခါသွားစီရတဲ့တူလှုပ်ရှားစီရတဲ့သဘောရှိတယ်ကရဏာပီတိဆိုတာဒီကိုယ်လုံးပြန့်နှံ့ပြီးတော့ပြည့်ပြီးတော့ပြည့်နေတယ်ခါလဲလှုပ်ပဲမလှုပ်ချင်တော့ငြိမ်အမနာပိန်မွေ့ပြီးတော့အမနာကောင်း တရားထုတ်တဲ့ပုဂ္ဂိုလ်တွေဒါတွေတွေ့တာပဲသူဥပဒနာရှိတဲ့ပုဂ္ဂိုလ်တွေသူ့နေရာကျတော့သူတွေ့ပါလေတော့ကုရိယပြညာပိုင်းဒီမှာအကြီးကျယ်တွေ့တာပဲဒီပီတိတွေအမှန်တည်းသဘောကျစေကောင်းအမှန်ဝတ်သာစေကောင်းဘယ်တော့မှမတွေ့ဘူးတဲ့ချမ်းသာအကောင်းဆုံးနေပဲတရားရတာတွေအမှန်ကောင်းတဲ့ရတာတွေအဲ့ဒါတွေတွေ့အဲဒီပီတိလည်းပါတယ်တဲ့ခုဒီမှာဒီဇန်ထဲမှာဒုက္ခဆိုတဲ့စိတ်ရှင်လန်းချမ်းသာမှုလည်းပါတယ် ဒီအချိန်မှာစိတ်လည်းကျွမ်းချမ်းသာပြီးတော့နေတယ်။အဲဝမ်းမြောက်ဝမ်းမြောက်ပြီးတဲ့ကလာစိတ်ကလည်းကျွမ်းချမ်းသာပြီးတော့နေတယ်။ဝမ်းမြောက်မှုနဲ့ချမ်းသာမှုတွဲပြီးတဲ့ကလာဖြစ်။ဝမ်းမြောက်မှုနဲ့ချမ်းသာမှုကတွဲပြင်းတော့ဘယ်ဟာဝမ်းမြောက်တာဘယ်ဟာချမ်းသာတာလို့ခွဲလို့မရဘူးသူက။သဘောအားဖြင့်တော့ကိုသူကလောကဥပမာအားဖြင့်ပြောရလို့ရှိရင်နှစ်သက်ပြသားပြအယုံလေးကိုပထမရကစားမှဝမ်းမြောက်တာတင်ကြတယ်ပီတိတင်ကြတယ် ဒီကံမှာပီတိနေရနောက်ပြီးတော့ဒါလေးသုံးဆောင်ရတဲ့ခါကျတော့ဒုက္ခကသင်ကြခုမှစားကြကောင်းကောင်းလေးရလာတယ်ဆိုတော့ရကျင်နေတာစားကြကောင်းကောင်းလေးအဲမုံဖြစ်ဖြစ်သမင်းဟင်းပဲဖြစ်ဖြစ်သတိပဲဖြစ်ဖြစ်ပေါ့စားကြကောင်းကောင်းလေးအထူးထူးဆန်းဆန်းကလေးရလာတယ်ရရချင်းတခါတော့ဝမ်းမြောက်တယ်မခံစားရသေးဘူးလေအရကမခံစားရသေးဘူး သို့တော်လည်းဒီဝမ်းမြောက်တုန်းကလည်းစိတ်ထဲစိတ်ချမ်းသာမှုလည်းပါတော့ပါနေတယ်သို့တော်ချမ်းသာမှုကတော့မတင်ကြဘူးဝမ်းမြောက်မှုတင်ကြတယ်နောက်စားလိုက်တဲ့ခါကျတော့မှဒီမှာချမ်းသာမှုပေါ်တာကိုဒီမှာတော့ဝမ်းမြောက်မှုသိမပေါ်ဘူးဒီမှာဝမ်းမြောက်မှုကမတင်ကြချမ်းသာမှုကဒီမှာပေါ်အဲအဲ့ဒီခါဒီမှာဝမ်းမြောက်မှုနဲ့ချမ်းသာမှုနဲ့လည်းကွဲပြီးတော့ຫນွေခါကာလမှာတဲ့ခီးသွားတဲ့ပုဂ္ဂိုလ်ချင်း ပူအိုက်အိုက်နဲ့သူပူလောင်လောင်နဲ့ခီးသွားခီးသွားတော့ဘယ်လောက်ကြလို့ရှိရင်တော့อืมသစ်ပင်ရိပ်တွေပါလေကောင်းတယ်ရည်တွေပါလေလည်းမနာ ကောင်းတယ်ဆိုပြောတဲ့စကားကြားလို့ရှိရင်အဲဒီလိုကြားတာနဲ့ဒီမှာဝမ်းမြောက်သွားပီတိတွေသင်ကြားတာဆိုတော့ဒုက္ခလည်းပါတော့ပါတယ်ပါမယ်ဒုက္ခကချမ်းသာတာမသင်ကြားဘူးဒီနေ့မှာဒီမှာကိုယ်ပင်မနှုတ်ဆင်းရဲတော့ရှိသေးတယ် နောက်ဟောအဲ့ဒီလမ်းစကားရောက်တဲ့ခါကျတော့ကိုပြင်းရတဲ့သစ်ပင်ချိန်မှာထိုင်လို့ဖြစ်စေအဲလှည့်ပြီးတော့အိတ်လို့ဖြစ်စေအဲရေလေးပါတည်းတောက်လို့ချိုးလို့ဖြစ်စေအဲ့ဒီခါကျတော့ဆင်းရဲတာကြီးအဲ့ဒီမှာဒုက္ခတွေအတင်ကြတယ်ပီတိကတော့ဝမ်းမြောက်တာကတော့မတင်ကြဘူးအဲ့ဒါတော့ပီတိနဲ့ဒုက္ခကစိတ်ခါသာရခါသာမှာကိုနှစ်သက်စရာအာရုံတွေရခါသာရခါသာတွေမှာသူကပီတိဝမ်းမြောက်မှုကသူကတင်ကြတာ

ဘုဒ္ဓဇကိုးစားသိကြံလို့လိုက်ဝိသိကိစ္စယုံမစဉ်းစားစဉ်းစားစဉ်းစားဆင်ခြင်တွေးတော့ပြီးတကလားယုံမတွေဖြစ်လိုက်နေတရားကတော့ကောင်းမှမကောင်းပဲအဲ့ဒါတွေဝင်ခါနေတဲ့ကာလပါတော့ဘယ်ပီတိဖြစ်လိမ့်မှာတော့တရားရတာပီတိမပေါ်သေးဘူးငဲကိုယ်ရဲ့စိတ်ရဲ့ချမ်းသာမှုတွေမပေါ်သေးဘူးသင်မှာအဲ့ဒီဥစ္စာတွေလည်းကင်းရောတခါတည်းအမှတ်တွေကောင်းလာပြီ ဆိုတော့တခါလေအဖောင်းနဲ့ပိန်နဲ့ထိုင်းနဲ့ပြီးတယ်မှတ်စရာအယုံလေးနဲ့မှတ်ပြီးလေးနဲ့မှတ်စရာအယုံလေးနဲ့မှတ်ပြီးနဲ့သူ့အတူအန်ကြပြီးတော့ဓမ္မပိဓမ္မဓမ္မပိဓမ္မဆင်ပြီးတော့သွားနေတဲ့ခါသူ့လိုလိုရောက်လာတာပီတိကကိုယ်ခေါ်ရတာမဟုတ်ပါဘူးသူ့အတူဖြစ်တယ်အယောင်လင်းတွေပါတယ်အဲဒါတွေကလည်းပေါ်ရတယ်ဒါတွေပေါ်ရင်လည်းတခါလေကိုယ်ထဲမှာကျိုးပြင်းပြင်းနဲ့ပီတိတွေဖြစ်ကိုချမ်းသာစေချမ်းသာတွေဖြစ်ဘယ်လိုချမ်းသာမှမသိဘယ်လိုကောင်းမှမသိအောင်တခါလေ အကြီးအကျယ်ကောင်းချမ်းသာနေတတ်တယ်အဲ့ဒါဝိပဿနာကဟာပေါ်တယ်ဝိပဿနာတရားထုတ်တဲ့ပုဂ္ဂိုလ်တွေဝိပဿနာနဲ့ပြောမှဖြစ်တယ်ဇာအထုတ်တဲ့ပုဂ္ဂိုလ်ကလည်းဇာမှာအဲ့ဒီလိုဟာတွေကြည့်ရမှာပါဒီလိုဟာတွေကြည့်ရမှာအဲ့ဒီလိုဖြစ်ပြီးတော့တဲ့အဲ့ဒီဇာရှုမှုတဲ့ပထမရှင်းဥစွာတော့ရှင်းဥတော့ပထမတော့ဒုတိယတတိယဆိုတာကတော့ရှင်းဥဖြစ်စဉ်တွေကိုတစ်နှစ်တစ်နာမှနှစ်နာမှတွေလိုက်ထုတ်ထားပါတယ်ဒီလိုလားဒီလိုပဲပြောရမှာပဲဒီလိုမပြောဖြစ်မှာမဟုတ်ဘူး အဲပထမဒုတိယတတိယလာကတော့နမစဉ်ထိုးတာပထမရှင်းဥစွာတော့ဇာနာဇံတို့ဇာနာရှုမှုဇံတို့ဥပါဒမေဇရဲ့ဇံဆိုရှုတာပဲဇံဆိုတာအာယုံကိုကာရွေ့ရှုတာဇံပဲလက္ခဏာကိုကာရွေ့ရှုတာဇံပဲဇံနှမျိုးရှိတယ်အာရမဏုပနိဇံနဲ့လက္ခဏုပနိဇံအာရမဏုပနိဇံဆိုတာက ကတိုင်းစားကြည့်တော့သမထအာယုန်တွေကပ်ပြီးတော့ရှူတာသူးဆိုင်ဆိုင်ရှူဒီအာယုန်နဲ့ဒီစိတ်နဲ့ကပ်ပြီးတော့ရှူတာအာရမပနိသနာအာရမဏဥပနိသနာဥပကိုက်နိသနာသူးဆိုင်ဆိုတာအာယုန်နဲ့စိတ်နဲ့ကပ်ပြီးရှူနေတခြားကိုမရောက်ဘူးဒီစိတ်ကတည်းကစိတ်နဲ့အာယုန်နဲ့တကယ်ပုကတ်ထားတယ်လို့တွဲနေတယ်အဲ့ဒါအာရမဏပနိသနာအာရမဏပနိသနာအာရမဏပနိသနာအာယုန်ကိုကပ်ရရှူတယ် လက္ခဏုပနိစ္စနာဆိုလက္ခဏာကိုကပ်ပြီးတော့ရှုတယ်အနိစ္စဒုက္ခအနတ္တလက္ခဏာတွေယုံနာတရားသဘောတရားလက္ခဏာတွေအဲဒါလေးကပ်ပြီးတော့ဒါဝိပဿနာဇာန်လေးဥစ္စာအဲတော့သူစိတ်မှုကာယေရှုဇံဟုခေါ်သည်တဲ့ဘုရားဆောင်းဆောင်မှုပေးတာအင်္ဂါရခဏခဏတွေဥစ္စာဆရာကြလို့ရှိရင်တော့ဟောနေတာပါဇံဆိုတာသူစိတ်စိတ်အာယုံကပ်ပြီးတော့ရှုနေတဲ့ဥစ္စာဇံပဲတဲ့ဇံဆိုတာ ဒါကအကုသိုလ်တွေလည်းသူ့အလိုက်သူဇာတော့ရှိပါတယ်သို့တော်လည်းဟိုကလည်းချီးမွမ်းကြမလို့ဒါတော့ဟောနေလို့ဟောပေါ်ရမလို့အဲအခုသမထဝိပဿနာဇာနေကတော့အရေးကြီးတယ်ဇာနေကိုသူစိုက်သမှုကာရွေစုဇံဟုဟောသည်အတိုင်းဆိုရမယ်သူစိုက်သမှုကာရွေစုဇံဟုခေါ်သည်သူစိုက်သမှု စိုက်၍ရှုသံဟုခေါ်သည်သူစိုက်သမှုစိုက်၍ရှုသံဟုခေါ်သည် စူးစိုက်စိုက်ကပ်ပြီးတော့အာယုံကိုကပ်ပြီးတော့ရှုတာသာမယ်ဥပနိသနာဥပကပ်ပြီးနိသနာစူးစိုက်စိုက်ရှုနေတာတဲ့သံခေါ်တယ်အဲဒီသံဃာနှမျိုးရှိတယ်ခုနပြောတဲ့အာရမုပနိသလက္ခဏုပနိသအာယုံကိုကပ်ပြီးတော့ရှုနေတာကအာရမုပနိသအဲဒီအာရမုပနိသကတော့ သူ့အာရုံနဲ့သူစိတ်ကလေးငြိမ့်နေရုံပါပဲဒါပဲသိချင်းဘာမှမရှိဘူးကွာအဲဒါတည်ငြိမ်ရုံမျှတည်ငြိမ်ရုံမျှရှုနေကသမထဇံခေါ်သည်တဲ့ဒါဥပ္ပအာရအာရုံနိဇာနဇံအာရုံဥပ္ပနိဇာနဇံဘုညာသမထဇံသမထဇံဒါကသမထလမ်းကတက်လာတဲ့ဇံတည်ငြိမ်ရုံမျှရှုနေရစိတ်တည်ငြိမ်ရုံမျှပဲတဲ့သူကသိချင်းဘာမှ ကိလေသာအထူးငြိမ်းတာတွေဘာတွေမပါဘူးပေါ့လေသူကတော့တည်ငြိမ်ုံနဲ့အရှုအဲဒီငြိမ်ုံနဲ့အရှုနေတဲ့ဥစ္စာဆိုရင်ပြင်ဒါကတော့သမထဇာမယ်အာရဏုပနိဇာမယ်ခိုင်းတာဆိုရမယ်တည်ငြိမ်ုံများရှုနေကသမထဇံခေါ်သည်တည်ငြိမ်ုံများရှုနေက ထဇံခေါ်သည်တည်ငြိမ်ယုံမြကျွနေကသမထဇံခေါ်သည်ပြပြပြ သမထကမ္မထံကပထဝီပထဝီပထဝီပထဝီကတိုင်းဝဓမ္မနကလောက်ပြီးတော့ဖြစ်စေပဂရိမြေပြင်မှာဖြစ်စေပေါ်တယ်ဆိုတော့ဓမ္မနကလောက်ပြီးအထောက်အထားပဲများပါတယ်မြေပုံသဏ္ဍာန်လေးလောက်ရတယ်သိဉ္ဇင်တဲ့နေရာတင့်တော်တဲ့နေရာမြေပုံသဏ္ဍာန်လေးလောက်မရှင်ပြောင်းနိုင်တဲ့ဟာဆိုလို့ချင်းအဲ့ဒီမှာမြေမြေကောင်းမြေသားလေးတွေထည့်ပြီးတော့သဏ္ဍာန်ချင်းချင်းမြေတလင်းပုံသဏ္ဍာန်လေးလောက်ပေါ်တယ်ဝုံဝိုင်းလေးလောက်ပြီးအဲ့ဒါကို ကြည့်နေရတာကမ္မတာထူးထူးဆန်းဆန်းမဟုတ်ဘူးစိတ်ညင်အောင်လုပ်တာပဲသူကဒီထဲမှာစိတ်ညင်အောင်လို့သိညင်ကြားတော့မသွားအောင်လို့ဒါလုပ်နေတာပထဝီပထဝီပထဝီသူမြေမြေပေါ့လေဟုတ်လားပထဝီသာပါဠိလိုဗမာလိုမြေမြေဆိုလဲတူတူပါပဲမြေကြီးမြေကြီးဆိုလို့သူလုံးသွင်းနေပြီးတာပါပဲအဲ့ဒါပထဝီကတိုင်းအာဘောကတိုင်းဆိုရင်ချင်းရေကိုကြည့်ပြီးတော့သူကနှလုံးသွင်းရတေဇောဆိုရင်မိကိုကြည့်ပြီးတော့နှလုံးသွင်းရ

အဲဒါအကြောင်းအကြောင်းအကြောင်းကတိုင်းက၄ပါးရှိတယ်အကုန်လုံးတူတူကြီးတဲ့ပါဘယ်ဟာကရှိရှိသူကဇာညာတာကြီးတယ်နောက်ပြီးတော့အများကတိုင်းတွေပါလေမလို့ရဘဲနဲ့ဖြစ်တာကတော့ထွက်တဲ့ဝင်တဲ့ကလည်းသူကဆန်ရတယ်သူကထွက်တဲ့ဝင်တဲ့ရှိတာထွက်တိုင်းဝင်တိုင်းလာတော့ဝင်တိုင်းထွက်တိုင်းဝင်နေထွက်တဲ့နာဒီဝါလေးပြီးတော့ခါလဲတိုက်ခိုက်ပြီးတော့ဝင်လာလိုက်ထွက်သွားလိုက်ဝင်လာလိုက်ထွက်သွားလိုက်အထွက်ဝင်လေးကိုသူကနှလုံးသွင်းတယ် ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့လောဘအဲ့ဒါလည်းပဲကြာလို့ရှိရင်ဒီလေထွက်ဝင်တာလေးကတခါပုံသဏ္ဍာန်ထေရနဲ့တကွာသူကသင်လာတာဒီပါနမိတ်တင်ပြီးအဲ့ဒီမှာစိတ်ကလေးစိုက်ပြီးတော့ငြိမ်းနေအဲ့ဒါတင်းငြိမ်ုံရှုနေတာပဲဒါကတော့တင်းငြိမ်ုံပဲတဲ့သူကတော့ဘာမှသူ့သူသိလာဖို့တော့မဟုတ်ဘူးတဲ့စိတ်ကလေးငြိမ်းနေုံပဲစိတ်မှသူအာယုံလေးခိုင်းကြတွေ့ကြလေးပေးထားတာပေါ့လေကလေးတွေကစော်လုံးအားကြီးတော့ကစားကြလေးပေးထားတယ်လို့ပဲသူက ကလေးကတိုင်းဆိုလို့ရှိရင်သူကဟိုပြေးလိုက်ဒီပြေးလိုက်တောင်းတော့မြောက်လို့လုံးနေတော့သူကစားကြလေတစ်ခုပေးထားရင်သူကလည်းသူကစားနေပြီးရောသူကရင်းနေတယ်လူကြီးတွေလည်းဒီလိုပါပဲလူကြီးတွေလည်းပဲဘာမှအလုံးမရှိလို့ချင်းဟိုသွားဒီသွားသွားမနေရအောင်ပါတခါတည်းကစားကြပေးထားလို့ရှိရင်သူတို့လည်းပဲအဲဒီ ကစားကြတခုခုနဲ့ကစားနေရင်ချင်းရတယ်မထဘူးကစားဝိုင်းနေတယ်သွားနေမညာမတော့မသိမလဲလဲမမသိဘာမှမသိအဲအချိန်မှမသိစားချိန်မှမသိတော့သူကနေတာပဲသူကမလဲအဲ့ဒါလည်းပဲခုစိတ်ကတောင်လုံးမျိုးတွေကိုပြည့်သွားနေတဲ့စိတ်ဘယ်မှမပြည့်ရမသွားရအောင်လို့ကာမအာယုန်တွေပြည့်သွားတဲ့ကာမဝိတ္တတွေမပြည့်အောင်ဗျာပါဒစိတ်ပြည့်စိတ်ဆိုးတွေမပြည့်အောင် စိနာမေတ္တာပြင်းရတဲ့စိတ်တွေမဖြစ်ရအောင်ဥဒိစ္စကုသကြမ်းတဲ့စိတ်တွေပန်တဲ့စိတ်တွေမဖြစ်ရအောင်အဝိသိကိစ္စစေယုံမတူတော်မူအဲ့ဒါတွေမဖြစ်ရအောင်ဒီနိဝရဏကိလေသာတွေတရားစိုးတွေကင်းငြိမ့်ပြီးတော့စိတ်ကလေးတင်းငြိမ့်နေအောင်လို့သူကနှလုံးသွင်းရတာအဲ့ဒါသက်သက်ဝင်နေသက်သက်ဝင်နေသက်သက်ဝင်နေပြီးတော့နှလုံးသွင်းနေတယ်ဒါပြီးတာပဲအဲ့ဒီတော့တင်းငြိမ်ုံညနှလုံးသွင်းနေလို့ရှိရင်တင်းငြိမ်သွားတော့ခုနပြောတဲ့အတိုင်း အာယုန်တွေထူးထူးခြားခြားထင်လာပြီးအာယုန်နမိတ်တွေပြီးပြီးသားသားထူးထူးခြားခြားထင်လာပြီးကြောင်ကြောင်ဆက်ပြပါမဆက်ရဘဲနဲ့တခါလေအာယုန်နမိတ်တွေထင်ပြီးစိတ်ကလေးဟာကျူရလေးဝင်ပြီးတော့ဒီနေတဲ့အခါအဲပီတိဒုက္ခတွေနဲ့တွဲပြီးတော့ဖြစ်လာတယ်တဲ့အာယုန်ထင်အောင်လို့ကြာစီရမှုအာယုန်ကသုံးသဆင်ခြင်မှုလေးဝိတဝိသရာတော့ကြီးတာပဲတဲ့ကောအလုံးမသွင်းမဲနဲ့ကြောင်ကြောင်မဆိုင်ဘဲနဲ့ဒီလိုတော့မဟုတ်ဘူးတဲ့ကြာစီမှုနဲ့စဉ်းစားမှုလေးတော့ရှိတယ်တဲ့ပြမသားမှာ စိတ်ကလေးတော့ငြိမ့်နေပြီလေတခြားတစ်ပါးဘာမှအာရုံမပြုတော့ဘူးမြင်စရာအာရုံနဲ့ကြားစရာအာရုံနဲ့လောကဘက်ကဘာမှအာရုံမပြုတော့သူကခရီးတော့အာရုံနဲ့တင်မှတည်နေအဲ့ဒါဒီညေုံမြရှုနေလို့ရှိရင်ဒါသမထဆံပဲအဲအင်္ဂါ၅ပါးသင်ကြားပြီးတော့ဖြစ်လာလို့ရှိရင်ဒါပထမဆံပေါ့သမထအင်္ဂါ၅ပါးရှိတယ်သင်ကြားပေါ်လာတော့ကိုယ်မူရဝိညာဉ်ဆိုတော့ကျွန်မပြောသမထအင်္ဂါ၅ပါးရှိတယ် အဲဒီလိုတည်ငြိမ်ရုံလေးရှုနေတာကတော့သမထဇာခေါ်တယ်လက္ခဏာ300ရရှုပြီးမှဝိပဿနာခေါ်တယ်ဝိပဿနာဝိပဿနာဇာကတော့လက္ခဏာ3ပါးကိုရှုတာတဲ့လက္ခဏုပနိသနာလက္ခဏာလက္ခဏာကလက္ခဏာဥပနိသနာကရွေရှုတယ် လက္ခဏာဆိုတာဘာလို့ဆိုရင်သဘာဝလက္ခဏာလည်းရှိတယ်၊တာမညာလက္ခဏာလည်းရှိတယ်။သဘာဝလက္ခဏာဆိုတာကယုံနာသဘောတရားတွေပေါ့။ယုံနာသဘောတရားတွေပဲ။နာနေဘာလဲဒီ30တဲ့တဲ့တဲ့ဒါကြောက်တာမှသွား။မပြတ်မပြတ်မှတ်တော့ဘာဖြစ်တော့ပထဝီရဆိုရင်ခဲမှာကျမ်းမ်းတဲ့သဘော။ခြေသောရဆိုရင်ပူဝေးတဲ့သဘော။ဝါယောရဆိုရင်လှုပ်ရှားတဲ့သဘော၊တောင်းတဲ့သဘောအဲဒါလေးကိုပေါင်းနေပိနေဆိုတာတောင်းနေလှုပ်ရှားတဲ့သဘောတွေ။ ဝေးတယ်စနဲ့တောင်းနဲ့လောက်ကြတဲ့ဘောတွေဘောရောတာပဲဒါတော့စိတ်ဆိုလို့ရှိရင်အာယုံကိုသိတဲ့သဘောအတ္တဆိုရင်အာယုံနဲ့တွေ့ထိတဲ့သဘောဝေဒနာဆိုရင်ခံစားရတဲ့သဘောညောင်းတာပူဇာနာခြင်းကခဲတာတွေဆိုတာခံစားရတဲ့သဘောတွေမကောင်းတာမကောင်းတဲ့လည်းခံစားရတဲ့သဘောတွေပဲရှိရအဲ့ဒါကသဘာဝလက္ခဏာခေါ်တယ်ပြီးတော့ဒီဒီတရားလေးတွေဖြစ်ပြီးရင်ပြောက်သွားရင်ဖြစ်ပြီးရင်ပြောက်သွားဖြစ်ပြောက်သွားလို့ဖြစ်ပြီးတော့ပြောက်သွားလို့မမြဲတဲ့တရားအိစ္ဆလက္ခဏာ ဒီပေါ်ကြီးကြောက်ကလည်းမမြဲဘူးလို့သိရတာလိစ္ဆာလက်ကရှိရှိပြည့်ချင်းနဲ့ပြင်းမှုပြမှုကနှိမ့်ဆက်နေတဲ့နေရာပြထင်ပြီးဆင်းရဲပဲမကောင်းတဲ့တရားတွေပဲထင်လာတယ်ဒုက္ခလက်ကသူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားမျှပဲပုဂ္ဂိုလ်သတ္တဝါရဲ့လို့ဒီတဲ့ဘာမှမရှိဘူးဒီလိုထင်လာတာအနတ္တအနတ္တလက္ခဏာကွာအဲ့ဒါလက္ခဏာ၃ပါးလက္ခဏာရေး၃ပါးတည်တယ်ဆိုအဲ့ဒါပရမက ဖြစ်ပေါ်နေတဲ့ယုံနာတွေကိုဖြစ်တိုင်းဖြစ်တိုင်းသိယုံလေးလိုက်နေရတာဟိုမှာဖောင်းတယ်ဆိုဖောင်းတဲ့သဘောလေးသိယုံမှရှိပြီဘာမှအနိစ္စဒုက္ခအနတ္တဖြစ်တဲ့တွေမတင်သေးဘူးဖောင်းပြီးတော့တက်လာတာဗိုက်တဲကနေပြီးတောင်းတင်းပြီးတော့လှုပ်ရှားပြီးတော့ဖြစ်နေတဲ့သဘောလေးတောင်းတင်းတောင်းတင်းတဲ့အတိုင်းလှုပ်ရှားလှုပ်ရှားတဲ့အတိုင်းသဘောလက္ခဏာလေးပဲပြီးတယ်ဒီလိုမှတ်ပြီးဘိန်ကြတယ်ဆိုရင်လည်းဘိန်တယ်ဘိန်သားဘိန်ဆိုတယ်အောင်တယ်လှုပ်ရှားတဲ့သဘောလေးပြီးဒါမဖြစ်နိုင်အောင်ဟောင်းတယ်ဘိန်တယ်ဆိုင်တယ်ဆိုရင်လည်းတောင်းပြီးတော့ စီးနေတဲ့သဘောလေးကွေးတယ်ဆန့်တယ်ဆိုရင်လှုပ်ကြတော့နေတဲ့သဘောလေးဘွားတဲ့ခါလည်းမကြွရဲလှမ်းတယ်ချတယ်ဆိုရင်လားတောင်းနေတဲ့သဘောလှုပ်ရှားတဲ့သဘောလေးအဲ့ဒါပဲသိရကိုယ်တည်းကပူလို့ရှိရင်လည်းပူတယ်သဘောအေးလို့ရှိရင်အေးတဲ့သဘောသာတည်သောတာတည်ပူတာအေးတယ်ဒါတွေသိရအဲခဲမှာကျမ်းမ်းတဲ့သဘောတွေတွေ့တဲ့ခါကျတော့ရှိတယ်ရှိတယ်ဆိုမှကျမ်းမ်းတဲ့သဘောတွေညဉ့်ညံ့တဲ့သဘောတွေနဲ့ပူရတဲ့ပါပါတယ် ဘုရားထိုင်းသိချူမှတဲ့အခါမှာအာဘောဓသဘောတွေပါတော့ဒါလေးပါပဲကိုယ်ရဲ့အတွေ့အထိတွေလိုက်ပြီးတော့ရှင်းတာဒါလေးပါရှင်းနေတာဒီကနေပြီးတော့ညောင်းတာပူတာတွေလာကြည့်ကြခဲ့တာခံခဲ့တာတွေရှုတာနဲ့ခံခဲ့တဲ့သဘောမကောင်းတဲ့ရှင်းရင်ခံစားတဲ့သဘောဝေဒနာဝေဒနာရဲ့သဘောတွေမရှိဘူးလက္ခဏာဒီထဲကနေပြီးစိတ်ကူးတွေဟိုရောက်တည်းရောက်သွားတယ်စိတ်တွေဖြစ်ဖြစ်တဲ့စိတ်တွေစိတ်တွေ အာယုံစီကိုရောက်ရောက်သွားတဲ့စိတ်ကလေးတွေကြံတိုင်းပြီးတဲ့အဲ့ဒါလေးတွေမှကြံပြီးတဲ့စိတ်ကလေးတွေပြီးရနေတဲ့တဲ့သဘောဖြင့်နေတဲ့တဲ့သဘောတမ်းမဲ့တဲ့သဘောဖြင့်တမ်းမဲ့တဲ့သဘောညာကအဲစိတ်ပြက်လို့ရှိရင်ဒေါသဖြစ်ရင်ဒေါသဖြစ်တဲ့သဘောတွေသဘောလက္ခဏာလေးတွေပြီးရအဲဒီလိုဖြစ်တဲ့သဘောလက္ခဏာလေးတွေလိုက်ပြီးတော့ရှုနေတာဒါလည်းပဲလက္ခဏူပနိဇာမေသဘောလက္ခဏာလေးရှုအဲပြီးတော့အနိစ္စဒုက္ခအနတ္တ အချင်းရတယ်အဲ့ဒီလိုရှုနေရကတော့ကြတော့အမာရိညာရင့်လာတဲ့ခါကျတော့ရှုတိုင်းရှုတိုင်းဟာတခါတည်းဒုက္ခိတနဲ့သူရှိပြီးကြောက်သွားတာလေးတွေသိရတယ်ဘယ်မှဒီးနေတာမရှိဘူးပထမစပြီးဘယ်ကတွေ့တာတော့ဆိုစိတ်ကူးလေးကစတွေ့တာပဲစိတ်ကူးလေးမှတ်လိုက်မရှိဘူးမှတ်လိုက်မရှိဘူးစိတ်ကူးရမမြဲဘူးဆိုတာသိတာဒါကြလို့ချင်းဟိုညောင်းလာပူလာချင်းကခဲတာတွေကလည်းမှားရင်းမှန်ရင်ပြောက်ပေါ်သွားတွေ့ရတယ်မမြဲဘူးဆိုတာသိတာတော့ကြရင်ကိုယ်သက်သက်လူကြတာလေးတွေကလည်းတနည်းအားတနည်းအားမျိုးရွေးလိုက်ကြောက်လိုက်ရွေးလိုက်ကြောက်လိုက်ဒီပိုင်းဒီပိုင်းစီတွေအဲ့ဒါတွေ့ရအဲ့ဒါဒါတွေမမြဲဘူး ရှုမှတ်တဲ့စိတ်ကလေးတွေလည်းရှုမှတ်ပြီးပြောရင်ရှုမှတ်ပြီးပြောရင်လည်းမမြဲဘူးဆိုတာသိတာအဲဒီတော့အိဋ္ဌလက္ခဏာမြင်လာတာကိုအိဋ္ဌမြင်တော့ဒုက္ခလည်းပဲဖြစ်လိုက်ကြလိုက်တဲ့ဒုက္ခတွေမှသိတာကပုဂ္ဂိုလ်တတမဟုတ်တဲ့သဘောတရားအနာတ္တတွေမှသိတာအဲဒီလိုသိလာတာကဒါလက္ခဏုပဏိသံခေါ်တယ်ဟာလက္ခဏာ300ရှုပြီးမှဝိပဿနာခေါ်သည်လက္ခဏာ300အိဋ္ဌဒုက္ခအနာတ္တလက္ခဏာအိဋ္ဌလက္ခဏာဒုက္ခလက္ခဏာအနာတ္တလက္ခဏာ လက္ခဏာ300ရှုပြီလားလက္ခဏာ300ရှုပြီးကြလည်းသိနေလို့ရှိရင်အဲ့ဒါကတော့ပါဝိပဿနာစမယ်ဒါကလက္ခဏုပနိစ္စလက္ခဏုပနိစ္စလက္ခဏာကိုကပ်ပြီးရရှုရစမယ်ကြိုင်ဆိုရမယ်လက္ခဏာ300ရှုသီလာဝိပဿနာခေါ်သည် လက္ခဏာ300သုသီလာဝိပဇံခေါ်သည်လက္ခဏာ300သုသီလာဝိပဇံခေါ်သည်ဒီကနေ လက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တလက္ခဏာ၃ရပ်သိအောင်လို့ရှုနေတာတဲ့ဘာလဲဇာမဲဝိပဿနာဇာနဲ့ဒီကသမထဇာမဟုတ်ဘူးမှတ်လေမှန်တိုင်းတရားမြင်ကျမ်းဂန်ထဲမှာတော့လက္ခဏုပနိဇာနဲ့ဒီလိုခေါ်တယ်လက္ခဏုပနိအခုဝိပဿနာရှင်ရှင်အဲ့ဒီအရာတွေတွေ့နေတာကတော့လက္ခဏုပနိဇာနေပဲလားဝိပဿနာဇာနေပေါ့လေအဲသူလည်းပဲဇာင်ငံ၅ပါးရှိတယ် ပထမဇန်လိုပဲသူကဇန်ငါးပါးရှိတာဝိတက်ကြံစီရမှုရှိတယ်ဝိစာရစဉ်းစားဆင်ခြင်မှုရှိတယ်သမတနာညာတိအောင်သူကထူးထင်ကြတယ်သမတနာညာတိအောင်ဝိတက်ဝိစာရတွေထင်ကြနောက်ပိုင်းကျရင်ဝိတက်ဝိစာရကဘယ်တော့မလုပ်ရဘူးဆိုတော့ရှိတော့ရှိသေးတာပါပဲ အဲအထူးတင်ကြတာကတော့အဲဒီခြေပိုင်းမှာသိပြီးတော့တင်ကြတဲ့အာယုံလေးတွေဖောင်းတဲ့အာယုံလေးကြံရတယ်ဖောင်းတဲ့အာယုံလေးကိုစဉ်းစားတယ်နောက်ကလိုက်တာပိန်တဲ့အာယုံလေးထင်အောင်လို့ကြံရတယ်စဉ်းစားတယ်ကိုယ်ရာဆန်းတာထိုင်တာထားတာအကုန်လုံးပဲသူကမှတ်တိုင်းမှတဲ့အာယုံလေးကိုအာယုံလေးပေါ်လာအောင်လို့ခါတယ်ကြံထုတ်ပြီးတော့ယူရတဲ့သဘောလေးရှိတယ်အဲရလာတဲ့အာယုံလေးလည်းဘယ်လိုဟာလေးပဲလို့စဉ်းစားတဲ့သဘောလေးစုံနေကြည့်တယ်လို့ပဲလို့စဉ်းစားတဲ့သဘောလေးနောက်ပဲလိုက်တယ်အဲဝိတက်နဲ့ဝိစားတာ ဝိတ္တမြာဘာနဲ့တူတယ်လဲဆိုရင်ကျန်ကန်တွေဥပမာပြရတာကိုမူရာတိုင်းမှာခေါင်းလောင်းတို့ကြီးစီတို့ထိုးလိုက်တဲ့ခါကလည်းပထမတစ်ခါတည်းပြင်းပြင်းထန်ထန်ကြီးလာတဲ့အတိုင်းဝိတ္တနဲ့ကြီးရဲ့နောက်တော့ကြီးတာလေးတစ်ခါတည်းလိုက်ပြီးတော့ကြီးကြီးတန်းလေးနောက်ပါတစ်ခါတည်းဝသင်းကျုပ်ပြီးတော့ကိုမူရာတိုင်းမှာအမြင်မပြတဲ့အတိုင်းနောက်ကလိုက်ပြီးတော့ဒီနည်းနဲ့ကြီးလူတော်ဝါလေး ဆက်ကဆက်ကပြီးနေတယ်အတန်အဲ့ဒီအတန်เนี่ยပိန်မွေ့တယ်ဥစ္စာရလိုပဲအရင်ကလေးရလာအောင်လို့ရှင်းဥစွာတခါလဲစိတ်ကစိုက်ဥတ္တမိကြံလိုက်တာလေရှင်းဥစွာကအောင်စီရောက်ပြီးပြင်းပြင်းထန်ထန်ရောက်အဲဒီရောက်ပြီးသားအရင်ကလေးကိုဆက်ပြီးတော့စဉ်းစားဆင်ခြင်တဲ့သဘောနဲ့နောက်ကလိုက်အဲဝိတဝိဇာရဒီလိုပါနေတယ်အဲဒီပထမရှုကသမခါသမဝိတဝိဇာရတွေအာရှိပါတယ်အာကြီးပဲတခါတခါဝိဇာရတွေသိညာစဉ်းစားဆင်ခြင်မှုတွေသိညာနေတယ်တနည်းအားဖြင့် ။ဘာနဲ့တူတယ်လဲဆိုတော့ငှက်များတဲ့ဥပမာပေးတာ။ငှက်ဟာကောင်းငင်ပြန်တက်တော့မယ်လို့တဲ့ခါကျတောင်းနေပါတယ်နဲ့အမှန်တန်တခါတည်းအတောင်းနေပါတယ်ခတ်ပြီးတခါလားကောင်းငင်ကိုပြန်တက်ရ။ကောင်းငင်ရောက်တဲ့ခါကျတော့သူကတောင်းပြန်ပြီးသားလေးကိုလိုရကိုထိုးပြီးတော့သူကသုံးမဝဲနေဝဲနေ။ အဲပထမတက်ခါသာတုန်းကအတောင်တွေကြမ်းခပြီးမရင်မသက်ဖြစ်သလိုပါပဲတဲ့ဝိတက်ကအစကစားမှဆိုရင်လည်းဝိတက်ကတော့ကြံစီရတဲ့အာယုံပေါ်အဲဝိဇာရကကောင်းငယ်ရောက်ပြီးသားငယ်များတကအတောင်လေးပြန်ပြီးတော့အလိုရှိရာကိုဝဲပြီးတော့သွားသလိုပဲဒါလိုပဲသိမွေ့တယ်တဲ့ဝိဇာရကနောက်ကသုံးသဆင်ခြင်းကနောက်ကလိုက်ပြီးတော့ဒီနည်းအားဖြင့်ကြားပရုံးကောင်များနဲ့လည်းတူတယ်ကြားကောင်ပရုံးကောင် ရှားကောင်းဗရုံကောင်းတွေဟာပန်းဝကြီးပန်းဝကြီးကိုယူဖို့ရသလိုစုပ်ဖွဲ့လာကြတာကိုဒါတော့ပန်းစီရကိုသူလိုက်မာနရတာနဲ့တခါတည်းသူထိုးပြီးတော့ဆင်းထိုးဆင်းချထိုးဆင်းချပြီးပန်းနာရောက်တဲ့ခါကျတော့သူပန်းဝကြီးရှိတာမရှိတာဘယ်နှမြဲမြဲရှိတယ်မြဲမြဲမရှိတယ်သူလိုက်စုံစမ်းနေဝဲကြီးကြီးကြီးနဲ့ဝဲစုံစမ်းနေအဲကောင်းကန်နေပြီးထိုးချတော့ကဟာနာကျမ်းနာတာပေါ့သူကအဲ့ဒါနဲ့ဝိတက်နဲ့တူတယ်ပထမဝိတက်ဖြစ်ပုံကအာယုန်ကြီးကိုထိုးဆင်းတယ် နောက်ကိုအဲပန်းပန်းမွေးစီရောက်တဲ့ခါကာလကျတော့သူအဲဒီပန်းမွေးဘေးမှာတခါလဲလှည့်ပြီးဝဲနေတယ်လို့ပဲဝိစာရကအာယုံရလာတဲ့ခါရတဲ့အာယုံလေးသုံးသဆင်ကြီးကြည့်တယ်ဘယ်လိုဟာလေးပဲဆိုတာအာယုံရလာတယ်ကြားနေတယ်အဲဒီလိုသဘောရှိတယ်အဲ့ဒါလိုပဲကိုရှုမှတ်တဲ့အခါမှာလေတရားထုတ်တဲ့ပုဂ္ဂိုလ်တွေအာထုတ်ခါစားမှာအာယုံပေါ်အောင်လို့ကိုအာယုံစည်းပေါ်တဲ့စိတ်ကဥဒ္ဒမေအနံကြောင့်ကြောင့်လောက်ရတယ်ပထမအာယုံမပေါ်နိုင်ဘူး စိတ်ကတခြားရောက်နေရတယ်ဘယ်ရောက်နေလဲအာယုံကိုကောင်းအောင်ပေါ်နေပေါ်လို့ကတခါပြောက်သွားရင်တို့ကြတခါပြန်ပေါ်လို့ရရင်ဒီလိုရတာပေါ်လာတဲ့အာယုံကြတော့လေနောက်ကနေပြီးသုံးသဆင်ရင်နေတယ်သူကဘယ်လိုဟာပဲဘာပဲဘာပဲဆိုပြီးတော့နောက်ကလိုက်သုံးသဆင်ရင်နေအဲဝိတဝိသရာတွေသင်ကြားတာဘယ်တရားသူကများတော့ဆိုသမထနာညာတရားသူကအာကြီးပါတယ်ဝိတဝိသရာသဝိတကံသဝိသရာဝိတဝိသရာနဲ့တကွဖြစ်တော့ဉာဏ်ဤမှုဝိတသုံးသမှုဝိသရာနဲ့ အဲ့ဒီတရားတခါလဲဝိပဿနာအစဉ်အားဖြင့်ဆိုရင်အဲ့ဒီတရားကိုအထူးသိကြတယ်သမာဓိကလည်းတတိစိတ်ကသမာဓိကလိုလိုပါတယ်နောက်ပိဋိဒုက္ခတွေလည်းပဲအဲ့ဒီမှာတွဲရတွဲဖြစ်လာတယ်ပိဋိတွေဒုက္ခတွေဒါလည်းဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်တွေ့ရတယ်သူကကျွန်တော်ဥရပညာရှင်မှာအကြီးကျယ်သင်တဲ့သမာဓိညာနဲ့တကွာတွဲပြီးဖြစ်တယ်အဲပြီးတော့ဧကဂတဆိုတဲ့သမာဓိလေးပါတယ်ဧကဂတသမာဓိဒါကတော့စူးစိုက်တာမှတ်မှတ်ရမှတ်ရအာယုံလေးမှာစူးစိုက်ကြည့်တယ်သမထဆိုလို့ရှိရင်သမထအာယုံလေးတစ်ခုတည်းပဲသူကတော့အာယုံများများမဟုတ်ဘူး ဧကကတာဆိုတာသမထသမารိကိုပြာဏပြုပြီးတော့ဆိုဧကကဧကဧကကိုဧကတခုပဲအခုဒီဧကကအဖို့စုတခုရီသောအဖို့စုယူတယ်တခုရီသောအာယုံရှိတယ်ဧကကတာတခုရီသောအာယုံရှိပြီးတခုရီသောအာယုံရှိခြင်းအာယုံတခုတည်းယူနေတာပဲတဲ့အာယုံနှစ်ခုသုံးခုလေးခုငါးခုမဟုတ်ဘူးတဲ့အာယုံတခုတည်း မပထဝီကတိုင်းဆိုရင်ပထဝီကတိုင်းတစ်ခုတည်းပဲအာဘောကတိုင်းဆိုရင်အာဘောကတိုင်းတစ်ခုတည်းပဲဆွတ်တဲ့ဝင်တဲ့ဆိုရင်ဆွတ်တဲ့ဝင်တဲ့ထွက်တဲ့ဝင်တဲ့ထွက်ထွက်လေဝင်နေတာပဲဝင်လိုက်ထက်လေသူ့မှာဆယ်တဲ့လည်းဖြစ်နေတယ်ဝင်သားနဲ့ထွက်တာလည်းသူကမကွဲဘူးဝင်လဲဒီဟာပဲထွက်လဲဒီဟာပဲဝင်ရကဆွဆက်ရကဝင်အဲကျိုးတစ်ခုတည်းအတွင်းအတွင်းဆွဲလိုက်အပြင်ဆွဲလိုက်ဖြစ်နေတယ်လို့ဒီလိုသူကတစ်ခုတည်းနေရတယ်သူထင်တယ်အဲ့ဒါသမထသမာဓိမှာဆိုရင်ဒီလိုပဲတစ်ခုတည်းတော့အာယုံမအာယုံမပြောင်းဘူး ဝိပဿနာမှာတော့အာယုန်တွေကတော့ပြောင်းတယ်ဒါပဲမဲ့လို့ဒီချိန်ဒီချိန်မှာတော့ဒါအာယုန်တွေပဲတခါလေစိတ်စိတ်တွေတရားတွေလုံးစုပြီးတော့တခါလေတည်သွားတာပေါ့အဲ့ဒါကိုဒီကူကြီးတော့အာယုန်လို့ပဲဆိုရတယ်ဆိုရတယ်ဒီကူကြီးပဲဇလုံးကြီးတခါလေအာယုန်ပြီးတော့အဲတမာရီအာမကောင်းတဲ့ခါကျတော့ဒီအာယုန်ရှုနေရင်ဟိုအာယုန်သွားတော့မလို့လို့ပဲစိတ်တွေကတခါလေကြညင်နေတယ်အဲဒီလိုဖြစ်နေတဲ့ခါကဒါအဲဒါကတော့ကိုယ်လေမတည်ငြိမ်မဲနဲ့ဖြစ်လာဒီကူကြီးတော့အာယုန်မတည်မဲနဲ့ဖြစ်လာ သမာဓိအားကောင်းလာတဲ့ခါကျတော့ဒီခုရအယုံမဲ့ဖောင်းတာမှရင်ဖောင်းတာလေးပေါ်မှာအကုန်လုံးစုပြီးစိတ်တွေရတဲ့ခါတဲ့ကြပါညခါကာလဟိုဓာမီမြတ်သိဓာမီမြတ်ထိုးသလိုပဲသိဓာမီဟာအယောင်လေးကြဲကြဲပြအောင်လုပ်တိုင်းကြဲကြဲကြီးပြန့်ကျဲပြီးတော့တင်တယ်။ရောင်လေးစုအောင်လုပ်တိုင်းစုပြီးတော့တင်တယ်။ကြဲကြီးပြန့်ကျဲပြီးတော့နေတဲ့အခါမှာနေတော့ကျဲတာသို့တော်လည်းသိမတင်ကြဘူး။စုပြီးတော့ထိုးလိုက်တဲ့အခါကျတော့ဒီ တဲ့တဲ့တဏ္ဍထုံးမိတဲ့နေရာလေးဟာခွဲပုံဝင်တရားပေါ်လာတယ်အဲ့ဒါလိုပဲဒီမှာသမာဓိအားမကောင်းတဲ့အခါမှာအာယုန်တွေခပ်ပြားပြားဖြစ်နေဘယ်မှသိမသိကြဘူးသမာဓိအားကောင်းလာပြီဆိုတော့မှတ်ရအောင်လေးမှတခါလဲစိတ်တွေကစုပြီးတော့တခါလဲဝင်လာတာဖောင်းတယ်ဆိုဖောင်းတဲ့အာယုန်နဲ့စိတ်ကလေးနဲ့ပြေးပြီးတော့တခါလဲကပ်တယ်ဘိန်းတယ်ဆိုဘိန်းသားလေးနဲ့စိတ်နဲ့ပြေးကပ်မှတ်ရမှရအောင်မှစိတ်ကလေးတခါလဲကဲ့ကဲ့တခါလဲကြာပြီးတော့နေတာအဲ့ဒါဧကဂတခေါ်တယ်လားသမာဓိပဲ အဲ့ဒီအင်္ဂါ၅ပါးရှိရမယ်တဲ့ဝိပဿနာဇာမအဲဝိပဿနာဇာမအဲ့ဒီအင်္ဂါ၅ပါးဒီအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ဥစ္စာကိုပထမဇာလို့ခေါ်တယ်။ဒါကိုလည်းဇာအင်္ဂါကိုလည်းပြောလို့ရှိရင်လွယ်လွယ်ပါပဲဝိတဝိသရပိစုခိုက်ခဲ့တာလွယ်လွယ်ပဲ။ဒါပေမဲ့အဲ့ဒီလိုပါဠိတွေနဲ့မှတ်တယ်လို့မဖြစ်ဘူး။ဆောင်းမုတ်ကလေးနဲ့ဗမာလိုမှတ်ထားမှနေရကြမယ်။ကြံစည်တာရဲ့စဉ်းစားတာရဲ့နှစ်သိမ့်တာရဲ့ကောင်းစားချမ်းသာတာရဲ့အဲရှုရမှာစူးစိတ်တာရဲ့ဇာအင်္ဂါ၅ပါးကို ကြိုက်ကြက်ကြက်ဆိုရမယ်ကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည် ကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည် ကြံစည်မှုဝိတက်ပါဠိလိုကဝိတက်ကိုဝိတက်ကဝိတက်သင်္သာဆိုတာကဝိစာရဝိတက်ဝိစာရကြံစည်သင်္သာနှစ်သိမ့်ပွားပွားကတော့ကာယကာယအောင်လို့ထည့်ရတာကနှစ်သိမ့်တာပါပဲနှစ်သိမ့်မှုတွေပွားတယ်နှစ်သိမ့်နေနှစ်သိမ့်မှုတွေကျင့်တာပါပီတိနှစ်သိမ့်အားရသူ့အရုံနဲ့သူကကျင်နာနှစ်သိမ့်အားခုနပြောတဲ့ပီတိ၅မျိုးအင်းတို့ပြင်းနေတဲ့ကကြည်တိမွင်းကြီးနဲ့ထပြူပြီးတော့ နည်းနည်းလေးဖြစ်ပြောတာရှိတယ်ဆက်ကဆက်ကဖြစ်မှုပြောတာရှိတယ်ဒီကိုယ်လုံးပြည့်ပြီးမှပြောတာရှိတယ်ဒီကိုယ်လုံးပြည့်ပြီးတော့မပြောခွင့်နဲ့အကြာကြီးတည်နေတာလည်းရှိတယ်ဖရဏပိလိခေါ်တယ်လားငါလည်းအာဥရပြညာဒီမှာသိကောင်းတာမနဝသပြမနာကောင်းတယ်မနာကောင်းတဲ့ရတာတွေတူရတယ်ကျုပ်ပုဂ္ဂိုလ်အများကြီးကိုတွေ့တာဒီကျုပ်ပုဂ္ဂိုလ်လည်းနည်းနည်းပဲဒီနည်းနည်းမတွေ့ဘူးကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာဒီကောင်းစားချမ်းသာဆိုတာကောင်းစားတာနဲ့ချမ်းသာတာဒီလိုပါပဲဒါဒုက္ခကိုအဓိကမှာ စိတ်ချမ်းသာပြီးစိတ်ချမ်းသာခြင်းမကောက်ကိုယ်ရောချမ်းသာနေတခါတည်းဒီလောက်တိုင်းလို့ဘယ်လိုကောင်းမှမသိကောင်းပြီးတော့စိတ်တွေလည်းကျွန်းလာလို့ကြီးနေပြီးတခါလားကောင်းအဲ့ဒါဒုက္ခကြံစီစဉ်းစားနှစ်သိမ့်ဘွားကောင်းစားချမ်းသာပြီတဲ့ရှုရရတဲ့သူးဆိုင်ဝင်တဲ့ရှုတိုင်းရှုတိုင်းတခါတည်းရှုရအာယုံပါသမထအာယုံဆိုရင်တော့သုတအာယုံလည်းပါပဲ အာနာပါနဆိုရင်အာနာပါနအာယုန်ထဲမှာပဲသူးဆိုင်ပြီးဝင်တယ်ပထူရီကတိုင်းဆိုပထူကတိုင်းထဲမှာအာဘောကတိုင်းရှုတဲ့ပုဂ္ဂိုလ်အာဘောကတိုင်းသူကတိုင်းနေမယ်အတုဘကမ္မထာလည်းရှိတယ်သုံးလုံးဘကမ္မထာ40ရှိတယ်မသမထာကမ္မထာတွေကတော့40ရှိတယ်ဝိပဿနာကတော့ရှုတဲ့အာယုန်ပေါ့လေခန္ဓာ၅ပါးတရားတွေပေါ့ဓဝါ၆ပါးကပေါ်ပိုင်းပေါ်ပိုင်းတရားတွေရှုရရတယ်စူးစိုက်ဝင်တဲ့ရှုရပါဆိုအခုဖောင်းတာပင်တာကစပြီးရှုတော့အဲ့ဒီဖောင်းတာရှုရင် ဖောင်းတာပေါ်မှာပင်တာရှုရင်ပင်တာပေါ်မှာ ထိုင်လာခြင်းထိုင်လာပေါ်မှာကိုယ်တာခြင်းကိုယ်တာဆန္ဒခြင်းဆန္ဒအဲသွားရခြင်းသွားရတာကမြင်တာလေအာဝေဒနာတွေခြေတိုင်းခြေတိုင်းမှားရနေညောင်းတာပူရနာတာကျင်တာကြဲခဲတာကိုယ်ထဲကအတွေ့အထိအခံခက်နေတာကိုယ်ထဲမှာတွေ့ထိပြီးတော့ခံကောင်းနေတာစိတ်ထဲကစိတ်နှလုံးမသာဖြစ်ဖြစ်နေတာစိတ်ထဲကဝမ်းမြောက်ဝမ်းသာဖြစ်နေဝေဒနာတွေခြေတိုင်းခြေတိုင်းမှားရတယ်ဝေဒနာနုပါဒနာတွေစိတ်ကုသနာကြံစည်မှုတွေခြေတိုင်းခြေတိုင်းမှားရတယ်ကိုယ်ကျင်တာဆန့်ကျင်တာကစပြီးတော့စိတ်တွေခြေတိုင်းခြေတိုင်းမှားရတယ် အဲနှစ်သက်တာတို့မနှစ်သက်တာတို့စသဖြင့်သဘောတရားတွေရှိတယ်အဲဒီသဘောတရားတွေဒီတိုင်းဒီတိုင်းမှရရည်ဒီဟာဓမ္မနုပါဒနာတိစ္ဆာအဲဒီဆိုရင်တော့ခုမှတ်နေရတာတွေတိစ္ဆာ၄ပါးတစ်ခုခုတော့ပြည့်နေတယ်သုံးပါပါအောင်ဆိုပြီးတော့၆ခုအောင်းနေပိန်နေစရုပ်တွေကိုပဲမဲပြီးတော့ပြီးဆိုင်မှတ်နေဒါနုပါဒနာတိစ္ဆာနှလုံးသွင်းရမယ်ဒါကြတော့ဒုက္ခဝေဒနာတွေဖြစ်လာတဲ့ဝေဒနာတွေမှတ်ဝေဒနာနုပါဒနာဒါကြစိတ်ကူးတွေကဖြစ်စိတ်ကူးမှတ်ရတာစိတ်တနုပါဒနာဒါကြတော့နှိမ့်သက်မှုတာမှုစသဖြင့်ပေါ်လာကြတယ်အဲဒီသဘောတရားတွေမှဓမ္မနုပါဒနာတိစ္ဆာတိစ္ဆာ၄ပါးတွေ ခိုက်ရလို့သာဖြစ်နေတာမပြတ်ရှိနေရတာအဲဒီပဋိဌာန်လေးပါးဟာတတိအဲသမာဓိမဲ့ခင်ပဲတဲ့မဲ့ခင်7ပါးတွေကမဲ့ခင်မဲ့ခင်တရားတခုမက်ကမက်ကဆိုတာလမ်းမက်ကင်ကကိုမက်ကင်ဆိုပြီးကြံတယ်မက်ကင်ကမက်ကအင်ကလမ်းရဲ့စိတ်ပိုင်းလမ်းဆိုတာအခုလည်းပဲလမ်းနေရာစိတ်ပိုင်းရှိတာပေါ့ လမ်းနေရတော့အုပ်နဲ့ခင်းလာလို့ချင်းအုပ်ကလေးတွေအပိုင်းပိုင်းလေးတွေရှိနေတာအုပ်မဟုတ်ရင်လည်းသဲတွေအပိုင်းပိုင်းသူ့အပိုင်းလေးတွေစိတ်ပိုင်းလေးတွေရှိတာပေါ့သူကနော်လမ်းရှိကြီးဆိုလို့ရှိရင်ဟိုဒီကဘာလားဟိုကဘာလားဆိုပြီးလမ်းနေနာမည်တောင်ပေးထားတယ်ဆိုလမ်းနေအစိတ်ပိုင်းကြီးတာအဲ့ဒါလိုပဲတည်းမက်ကရဲ့အစိတ်ပိုင်းလမ်းရဲ့အစိတ်ပိုင်းလမ်းကဘာလားတော့နိဗ္ဗာန်ရောက်တယ်လားဒီလမ်းကတော့နိဗ္ဗာန်သွားတယ်လားလမ်းစာမျိုးမျိုးရှိတယ်အခုလောကနဲ့လမ်းနေမျိုးမျိုးရှိတယ်တရားကလည်းလမ်းနေမျိုးမျိုးရှိတယ်ငရဲသွားတယ်လမ်းလည်းရှိတယ် သူ့လက်မဲ့ကပဲမိစ္ဆာမဲ့ကသူကသူ့လက်ပဲအင်္ဂါတွေနဲ့ပဲဟိုမှာသူ့လက်မဲ့ကင်္ဂါတွေနဲ့ပဲမိစ္ဆာမဲ့ကင်္ဂါတွေမိစ္ဆာတွေစလာတယ်သူကမိစ္ဆာတွေဒီပုဂ္ဂိုလ်သတ္တဝါစတဲ့တူယူစတယ်ကံကံကျိုးရှိစမိစ္ဆာတွေဒီတူစလာတယ်မိစ္ဆာသင်္ကပ္ပတဲ့မဟုတ်တာတွေကြောက်ကြံတွေးပြီးတော့ကျမ်းယုတ်တိဆရာကြီးကိုယူထားတယ်ဝဲကြည့်တယ်ဘုရားမိစ္ဆာဝါစားတဲ့မဟုတ်တာတွေပြောတယ်မိစ္ဆာကမ္မန္တမဟုတ်တာတွေလို့မိစ္ဆာအာဇီဝတဲ့မတရားသင်သင်မှုတွေတရားသင်စီးပွားကြယုတ်ကာယီ မိစ္ဆာဝါယာမတဲ့အာထုတ်တယ်အကောင်မကောင်းတာတွေကြည့်အောင်မိစ္ဆာတတိတဲ့ဟိုအဲမစင်စားမှဟာတွေအမှားရပြီးတော့ဒီကြောင်းတော့ကြောင်းနေအကုသိုလ်ဖြစ်စရာကြောင်းနေမတော်တာတွေကြောက်ပြီးမှားရနေမိစ္ဆာတတိမိစ္ဆာသမารီရဲ့အဲမဟုတ်တဲ့အလုပ်တွေမှာစိတ်ကတည်ငြိမ်စိတ်စိတ်ပွဲပြီးဒါကိုပဲပေါ်ပြီးတော့ဒီထဲမှာအောင်ကြောင်းအလုပ်တစ်ခုလုပ်မယ်ဆိုရင်သမารီဆိုတာရှိရတယ် အဲလိန်နဲ့အလုပ်လုပ်မယ်ဆိုလိန်မှုရတယ်သူစဉ်းစားနေတာဒီဒီစဉ်းစားတဲ့စိတ်ကလေးမကြောက်ပြီးလို့ရှိရင်မကြောက်မကြက်မှလိန်မှုတစ်ခုပြီးတာခိုးမိုက်တန်တဲ့ပုဂ္ဂိုလ်ကလည်းခိုးဝယ်ရပြီးကြားနေရတယ်အဲဒီစိတ်ကလေးမကြောက်မှသူကသုတမာရီတော့ကြည်တာပဲလားမိစ္ဆာတမာရီညသူလည်းမဂ္ဂင်7ပါးပဲအဲဒါအဲ့ဒီမဂ္ဂင်7ပါးနဲ့အကုသိုလ်တစ်ခုထားတော့တိုင်းသွားနေရတယ်နေရကြနေတယ်ရဲသွားတယ်ပြန်မယ်တိရိစ္ဆာန်လည်းဖြစ်နိုင်တယ်တိရိစ္ဆာန်လားတိတာလည်းဖြစ်နိုင်တယ် အဲလူဘဝရောက်ခွေရကုသိုလ်နဲ့စပ်ပြီးတော့ဖြစ်လာလို့ရှင်လူလူဖြစ်ဖို့ရလားနာဖြစ်ဖို့ရလားမြမဖြစ်ဖို့ရလားနေမရှိပါဘူးအခုကတော့နိဗ္ဗာန်သွားဖို့လားနဲ့နိဗ္ဗာန်တာပစ္စည်းကိရိယာနိဗ္ဗာန်မျက်မှောက်ပြုခြင်းကဧကယံတော့မယ်ကောကြောင်းပြီးပဲလာမယ်ဝိညာဉ်နာခြင်းသိခြင်းအစရှိတဲ့တန်လျာကိုဆင်းရဲတွေအကုန်လုံးကျင်းလောကမှာခုရှိနေတဲ့ဆင်းရဲတွေမတွေ့ကျင်ပါဘူးဆိုဆင်းရဲတွေအကုန်လုံးငြိမ်းရပြီတဲ့နိဗ္ဗာန်တရားအဲဒီနိဗ္ဗာန်ရောက်ကြောင်းပြည့်တယ်လားအဲဒါမက်ကအဲဒီမဲ့ရဲ့အစိတ်အပိုင်းကသူမဲ့ခင်ကမဲ့ခင်တရား အဲဒီမဲ့ခင်ထဲမှာသမာဓိအခုမှားရတာလေးကကိုယ်မူရာတွေမှားရနေတာဟာစိတ်ပိုင်းတစ်ခုပဲဝေဒနာမှားရတာစိတ်ပိုင်းတစ်ခုစိတ်မှားတာစိတ်ပိုင်းတစ်ခုသဘောတရားမှားရတာစိတ်ပိုင်းတစ်ခုမှတ်တိုင်းမှတ်တိုင်းဟာတစ်ခါရှိရင်တစ်ခါဒီမဲ့ခင်မဲ့ခင်စိတ်ပိုင်းလေးတစ်ခုဖြစ်နေတာဒီပိုင်းလေးတစ်ခုဖြစ်ရင်သမာဓိတွေစကြည့်တော့စိတ်ပိုင်းတွေကလည်းတွဲပါရဲ့ပဲအဲဒီအစိတ်ပိုင်းတွေရှိတဲ့ခါကျတော့ဟိုမှာနိဗ္ဗာန်ရောက်အောင်မှာအခုလာမဥဒိခင်းတာဟုတ်လားအမှန်ရတာ ဟောတရားတရားမှာဆိုဥပမာရှင်းပြခြင်းလည်းဆိုရှင်းပြရှင်းပြတန်းတော်လို့ရှင်သူကမဂ္ဂင်7ပါးလို့ပြောတယ်တခါမှလိုက်ရင်အမှန်ကိုဥပ္ပစ္စရလို့ပဲနောက်တခါမှလိုက်ဥပ္ပစ္စရလို့ဘောနောက်ခီးလားသုံးတဲ့ခါကျနောက်ဆုံးကြတော့ဟိုမှာနိဗ္ဗာန်ဟိုလိုရအိမ်တို့ကတော့ရောက်သွားတယ်လို့ပဲဟိုမှာနိဗ္ဗာန်အဲဒီတခါလည်းရောက်အောင်နိဗ္ဗာန်ရောက်စီရတဲ့မဂ္ဂရေစိတ်ပန်းရှိတဲ့မဂ္ဂင်တရားတစ်ပါးပဲနောက်မဂ္ဂင်တရားတစ်ပါးကျတော့ သမာဓိမကင်လိုက်တာနောက်သတင်းကြမှာဆရာကဒီတရားသိညာကို ဤတိဋ္ဌံတရားယောဇနာကမသာဓမ္မသနာကုသိုလ်ကစေတနာယသွန်အနုဘောတို့ကြောင့်ဉာဏပိယသမပြတော်ကောင်းတို့သည်ကာနကာနုပါဒနာတိဉာဏဝေဒနာနုပါဒနာတိဉာဏစေနုပါဒနာစေတမနုပါဒနာတိဉာဏဥပ္ပသောသောဤတိဋ္ဌံတရား၄ပါးတို့ကိုမပြတ်မစဲပေါ်များအထုနိုင်ကြဝိပဿနာဉာဏ်ဆင်းရဲမယ်ဉာဏ်ဆင်းတဲ့ဆင်းရဲတာဉာဏ်ရဲ့တရားလေးကချမ်းသာများတို့သင်များစွာဆက်ရောက်ဉာဏ်အောင်ပြုနိုင်ကြပါစေကုန်သတည်း